ယနေ့ကျွန်တော်ဩစတြေးလျတော့ယနေ့ စနေနေ့17လပိုင်း6ရက်2020နဲ့တခုနှစ်အလုံးသောဦးဇင်းတို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေကိုယနေ့ရသော်ဘုရားဟောကြားပေးတော်မူခဲ့တဲ့တရားတော်များနှင့်အရှင်မဟာကတ္တပမထေရမြတ်ကြီးဤဘဝနှင့်ဓမ္မ တရားတော်များဒေသနာများကိုယနေ့နာယူကြည်ညိုကြပါမယ်ဦးဇင်းတို့ရှင်မကတ္တဝမထေမြတ်ကြီးအမှတ်တရရသော်ဖျားနဲ့လျှောက်ထားတဲ့ဇကားတွေဒါတွေလည်းဒီနေ့ဇွန်နိုင်သမျှပါအောင်ဟောပြီးတော့ယနေ့မထေမြတ်ကြီးကိုနာယူကြမယ်မထေမြတ်ကြီးရဲ့ဘဝအကြောင်းနေနာယူကြမယ်ကြည်ညိုကြမယ်လေ့လာကြမယ်အဲ့တော့ ဒီနေ့ရသော်ဖျားဟောတဲ့တရားတော်ကိုဦးဇင်းမဟောကြားသေးခင်မှာဒီနေ့ဟောမဲ့တုတ်တန်ထဲမှာ တရားဟောဓမ္မကတိကတွေတရားဓမ္မတွေပေါ်သိသိခြင်းနဲ့အကြောင်းအရာနဲ့ဘုရားရှင်ကိုအရင်ဆုံးဦးဇင်းမြန်မာလိုပဲအလုံးရှ िख ိုးပြီးမှထူတောင်းပြီးမှဦးဇင်းတို့တရားဓမ္မဓမ္မသဘင်ကြီးစတင်มาတော့မယ်ဘုံတော်နန္ဒဂန္ဓောနန္ဒညံတော်နန္ဒဒီကိုတော်နန္ဒ စကြဝဠာကဘာမြေမော ဖြံမြန်ကျိုးမြအနန္တတကိုတော်တို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဤသီလဂုံတမာတိဂုံပညာဂုံဝိမု ക്തി ဂုံဝိမု ക്തി ညာနာတဒနာဂုံတို့ကို အာယုံပြု၍ဖရာတပည့်တော်နှင့်တကွာအလုံးသောတရားဓမ္မအပေါင်းသူတော်ကောင်းတို့သည်လက်စဗျာထိတ်မှမိုး၍ ရှ िख ောပါဤမြတ်စွာဘုရားမြတ်စွာဘုရားရှင် ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားဒေသနာတော်တော်ကိုဘုရားတပည့်တော်သည်တရားဓမ္မအပေါင်းတော်ကောင်းတို့အားမေတ္တာပုတ်ပင်ကမမေတ္တာရှေထား၍ဘုရားတပည့်တော်သည်ဟောကြားပေးပါမည်မြတ်စွာဘုရားမြတ်စွာဘုရားဟောကြားတော်မူခဲ့သောတရားတော်များအပေါင်းတို့ကိုတရားဓမ္မအပေါင်းတို့သည်နာယူနိုင်ပါစေတည်းနာယူပြည့်သည့်အတိုင်းလည်းကျင့်ကြံနိုင်ပါသေးတည်း ကြင်ကြံပြီးသည့်အတိုင်းမတရားဖို့တရားနိဗ္ဗာန်တရားတို့ကိုလည်းကိုယ်တိုင်ကိုကြမျက်မှောက်ပြုနိုင်ပါစေတတိအရှင်ဘုရားဤကဲ့သို့ကောင်းမြတ်သော စိတ်စေရနာဖြင့်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မများကိုဘုရားတပည့်တော်အားဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားယနေ့ ရှင်မာဂတ္တပမထေမြတ်ကြီးဤဘဝနှင့်ဓမ္မမှာဒီနေ့ဟောကြားမဲ့တရားတော်ထဲမှာအဲ့ဒီတရားဟောနည်းတွေပါပါတယ်အဲ့ဒါဒီရောဒီနေ့စွန်နိုင်သမီးဥဒင်ထုံနှုတ်ပြီးတော့ပြောပြပါမယ်ရှင်မာကတ္တဗရဲ့ဘဝအကြောင်းရှင်မာကတ္တဗမထေမြတ်ကြီးဆိုတာမြတ်စွာဘုရားသာသနာတော်မှာတတ္တိယမြောက်တာဝကတဲ့နော် အရှင်သာရိပုတ္တရာအရှင်မောဂလန်တို့ကပထမအဂတဝကဒုတိယအဂတဝကသူတို့နှစ်ပါးအရှင်သာရိပုတ္တရာပထမရှင်မောဂလန်ကဒုတိယသူတို့နှစ်ပါးကတော့တသင်ချေနဲ့ကဘာတသိမ့်ပါရမီဖြစ်ခဲ့ရတယ်အခုရှင်မာကတ္တပတို့ကြတော့ကဘာပေါင်းတသိမ့်အဲ့ဒီကဘာပေါင်းတသိမ့်ပါရမီတော်ဖြည့်တဲ့ ယဟန္တာတွေထဲမှာဒါအပါ80လို့ခေါ်တာပေါ့နော်လွယ်လွယ်ပြောရင်တော့အတိတိမာသာဝကအလုံးပါ80ထဲမှာဒါရှင်မာကတ္တပကတော့မြတ်စွာဘုရားကသူနဲ့နှိုင်းရှင်နှိုင်းရှင်ပြီးတော့ကိုစံပြုခံရတဲ့ပုဂ္ဂိုလ်တဲ့ဘုရားထက်သာလွန်တာတော့မဟုတ်ဘူးဘုရား ရှင်ကိုရောမြတ်ကြီးကျင့်ခွင့်မရတဲ့အကျင့်တွေတောင်သူကကျင့်ခဲ့ကျင့်ထားတဲ့ပုံကိုမျိုးငါထက်သာတဲ့ဂုံအင်္ဂါတွေကတ္တဗမှာရှိတယ်လို့ရသော်ဘုရားအဲ့လိုချီးကျူးခံရတဲ့မထေမြတ်ကြီးပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒုတင်73မျိုးလုံးမြတ်စွာဘုရားဆောင်းပိုင်ခွင့်မြတ်စွာဘုရားမှာအခွင့်အရေးမရဘူး။ဘာကြောင့်လဲဆိုတော့တရားဓမ္မတွေလှူတဲ့เจ้าကိုနေရတယ် ဒကာဒကမတွေအိမ်ဆွန့်ပင်ကြိုက်ရင်မြတ်စွာဘုရားကြွရဒကာဒကမတွေလောင်းလူတဲ့စွမ်းတွေကို မနဲ့စွမ်းနေစွမ်းဒါမျိုးလဲကြိုက်ရင်လဲဖုံးပေးရတာပဲရှင်မာကတ္တဗရေကတော့သူများလှူတဲ့အကြောင်းလဲမနေဘူးတဲ့သူကတော်ထဲမှာနေတာသူများလှူတဲ့အိမ်မှာကတ်တဲ့ဆွန်းကိုလဲအလှမခံဘူးအိမ်ကိုအိမ်အိမ်မော်ကြွပြီးအလှမခံတာပြောတာ တပိတ်နဲ့တော့သွားပြီးတော့ဆွန့်ရက်အရှင်ဘုရားအိမ်မော်ကြွပါဆိုမကြွတော့အပြင်မှာပဲအလှခံတယ်တဲ့တပင်ရင်ဝါတပင်ရင်မှာနေတယ်တုတ်တန်တဇသင်္ချိုင်းဝါကရရှိလာတဲ့အဝတ်သင်္ကန်းတွေကိုသာလျှင်ပန္တကူသင်္ကန်းအဖြစ်နဲ့သုံးဆောင်ပြီးတော့နေတယ်တထသီးသောဆွန်းကိုစားတယ်သစ်ပင်အောက်မှာနေတယ်နော် အဲ့လိုတခါတဲ့တုတ်တန်ဒုစင်နေဒုတင်နေမျိုးစုံဒါမျိုးတွေကိုလှက်ပါပြီးတော့အကုန်လုံးစောက်တည်ပြီးတော့နေတဲ့မထေမြတ်ကြီးမြတ်စွာဘုရားငါကို၌တောင်အဲ့လောက်နေပိုင်ခွင့်မရဘူးတဲ့ဒကာဒကမတွေချီးမြှောက်ရရှင်မာကတ္တပမထေမြတ်ကြီးကတော့အဲ့ဒီလိုနေနိုင်တဲ့ပုဂ္ဂိုလ်မြတ်ကြီးသာသနာမှာတပါးတည်းသာရှိတယ်အဲ့လောက်ထိထူးထူးချွန်ချွန်အဲ့ဒီမထေမြတ်ကြီးရဲ့ ဘဝအကြောင်းကိုဒီနေ့လေ့လာတော့ဦးဇင်းတို့လွန်ခဲ့တဲ့ကဘာတသိန်းဘရုမောဒရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပွင့်တဲ့အချိန်ရှင်မဟာကတ္တဗအလောင်းကတထေသာအဲ့ဒီမှာတထေသာဖြစ်ပြီးတော့ဘုရားရှင်ကိုရောမြတ်ကြီးနဲ့တန်ခါတော်အရှင်သူမြတ်တဲ့ជីညိုလွန်းလို့အိမ်မှာပြင့်ပြီးဆွန့်ကပ်တယ်တဲ့မြတ်စွာဘုရားနဲ့တန်ခါတော်အရှင်သူမြတ်တဲ့အိမ်မှာကြွား အဲ့ဒီမှာဆုံးကပ်ဖို့ပြင်ဆင်နေတဲ့အချိန်မှာအရှင်နေသဘာဆိုတဲ့ယဟန်တော်တစ်ပါးကလည်းဆုံးငံလာရင်းနဲ့သူ့အိမ်ရှိရောက်လာအရှင်ဘုရားမြတ်စွာဘုရားရှိပါတယ်ဖေရအိမ်ကိုကြွပြီးတော့ဆွန့်လှူခံတော်မူပါဆိုတော့အပြင်မှာပဲရပ်နေအဲ့ဒါနဲ့မြတ်စွာဘုရား ရှေ့မှာတင်ရှိတာတော့မှအပေါ်ထိမကြွအောင်သူကသူပဲအပြင်မှာရပ်ပြီးတော့အဲ့ဒါနဲ့ဆင်းပြီးတော့အောက်မှာလောင်းတော့အရှင်ဘုရားအဲ့ဒီမထေရဘလို့ပါလဲဘုရားအရှင်ဘုရားကိုယ်တိုင်ရှိရတဲ့နဲ့ဘာဖြစ်လို့ तू ကအိမ်ကိုမကြွတာတော့မြတ်စွာဘုရားဘုရုမုဒ္ဒရာမြတ်စွာဘုရားအသင်တထဲတဲ့အဲ့ဒီမထေမြတ်ကငါဘုရားထုတ်ထက်တာတဲ့ဂုံအင်္ဂါတွေသူ့မှာရှိတယ်တပါးတည်းပဲလှဲ့လဲပြီးတော့ ဆွန့်ခံစားတယ်ဘယ်အိမ်မှ तू ကတက်ပြီးတော့အဲ့ဒါမျိုးလူခန္ဓာမရှိဘူးအိမ်မော်တက်ထိုင်တာမရှိဘူးဒုတင်73ပါးပန္တကူဒုတင်ကိုပဲဆောင်းတဲ့ဒကာဒကမတွေလှူဒန်းတဲ့သင်္ကန်း तू လက်မခံဘူးဒကာဒကမတွေလှူဒန်းတဲ့အကြောင်း तू လက်မခံဘူးသစ်တပင်ရင်ဝါတပင်ရင်မှာပဲနေအဲ့ဒီလိုနဲ့ तू ဟာကြင့်ကြံနေတဲ့မထေမြတ်ဖြစ်တယ် ငါမှာမရှိတဲ့ဂုံတွေတချို့သောဂုံတွေအဲ့ဒီယဟန်မှာ ရှိတယ်ငါဖျားကျင်ဆိုတာအခုဒီမှာအိမ်ကဒကာတွေပြင့်တော့လေကြွတယ်သူကအဲ့ဒါမကြွပဲနေတယ်အဲ့ဒီလိုဖျားရှင်ကပြောတော့ကြီးညိုလိုက်တာကြီးညိုလိုက်တာကြီးညိုလိုက်တာအရှင်ဖျားတပည့်တော်ယနေ့အရှင်ဖျားနဲ့တန်ဃာတော်ရှင်သူမြတ်တွေကိုဖျားတပည့်တော်ဆွန်လောင်လှူရတဲ့အကျိုးဆွမ်းကပ်လှူရတဲ့အကျိုးကြောင့် နောင်တစ်ချိန်ကာလမှာ တပည့်တော်အဲ့ဒီနိဒဘမထေမြတ်ကဲ့သို့ဖရာတပည့်တော်ဖြစ်ပြစေဖရာလို့အဲ့ဒီစုကိုပန်ခဲ့တယ်စုပန်တဲ့အချိန်မှာ ကြည့်လိုက်တော့ဖရာရှင်ကိုတော်မြတ်ကြီးနောက်ပြီးတော့တန်ဃာတော်ဒီအလှကံပုံကိုယ်တွေကလည်းအင်မတန်မှကိုစင်ကြယ်တဲ့ပုံကိုယ်တွေဖြစ်တယ် လောဘငြိမ်းပြီးသားတွေဖြစ်နေတယ်ဒေါသငြိမ်းပြီးသားတွေဖြစ်နေတယ်မောဟငြိမ်းပြီးသားတွေဖြစ်နေတယ်ဘုရားရှင်နဲ့အရိယာတန်ဃာတွေလူဒန်းနဲ့တကာကလည်းသူ့ရဲ့ရှားပွဲစုဆောင်းထားတဲ့ဥစ္စာစည်းစိမ်တွေကလည်းပဲဓမ္မိယလတ္တတရားသဖြင့်ရရှိထားတဲ့ဟာတွေကဖြစ်နေတယ်လူဒန်းတဲ့အချိန်ကာလမှာ စေရနာတွေကလည်းထက်တန်တယ်အဲ့ဒီထက်တန်တဲ့စေရနာနဲ့ ပုဗ္ဗမုံစအပရစေရနာ စေရနာ သုံးဏပြဋ္ဌာန်းပြီးတော့တကက်တရာတရားနဲ့အလှခံကလည်းစင်ကြယ်မိမိစိတ်ကလည်းစင်ကြယ်အဲ့ဒီစင်ကြယ်တဲ့စိတ်နဲ့ဖရာတပည့်တော်အဲ့ဒီမထေမြတ်လို့နိပတဝမထေမြတ်ကဲ့သို့ဖြည့်ဖရာစေဖရာလို့ဆုတောင်းလိုက်တဲ့ကောင်းမှုဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက တထေးရဲ့ဆူထောင်ပြည့်မလားလို့အာယုံပြုတ်ကြည့်လိုက်တဲ့အခါကျတော့ကဘာတသိန်းရဲ့အထက်မှာဂေါတမမြတ်စွာဘုရားဆိုတာပွင့်လိုက်မယ်အဲ့ဒီအချိန်ကျရင်ယနေ့ပြုတ်တဲ့ကောင်းမှုရဲ့ကုစုအရှိန်အဝါတွေဟာ အကျိုးဒိဋ္ဌပေးပြီးတော့ကတ္တပဆိုတဲ့မထေမြတ်ရဲ့နာမည်နဲ့ဒုထင်အရာမှာစောက်တည်တဲ့မထေမြတ်ကြီးဖြစ်လိမ့်မယ်လို့တခါတည်းပြာတွေပေးလိုက်တာ ရောမို့ကောင်းမှုတစ်ခုတစ်ခုဆိုတာမိမိတို့ပြုတ်ပြီးရင်ကဘာပေါင်းသိမ့်တဲ့တန်းနဲ့ချီပြီးအရှိန်အဟုန်နဲ့အကုန်အကျိုးပေးနိုင်မိမိရဲ့ကောင်းမှုဟာနော်ဒါကြောင့်မို့အဲ့ဒီဘဝကကဘာတသိမ့်ထက်ကဆူတောင်းလိုက်တဲ့ဆူတောင်းဦးဇင်းတို့ဘုရားရှင်ကိုရောမြတ်ကြီးတို့လေးသိန်းချေကဘာတသိမ့်ထက်ကတောင်းတဲ့ဆူတောင်းအဲ့ဒီဆူတောင်းနေဟာကောင်းမှုကို ပြုတ်ပြီးတော့တခါတည်းဆူတောင်းရင်ဒါဆူတောင်းဆိုတာပြည့်တယ် အဲ့တော့ဦးဇင်းတို့ကဘာပေါင်းတသိန်းတိတိရှင်မကတ္တဗမထေမြတ်ကြီးဟာပါရမီတွေဖြည့်စည်ပြီးတော့လာလိုက်တာဦးဇင်းတို့ဒီဘဝရောက်တော့ရာသကျော်နာလန္ဒာနဲ့အဲ့ဒီမလမကန်နော်အဲ့ဒီမှာမဟာတိတ်ထိရွာဆိုတာရှိတယ်အဲ့ဒီရွာကြီးမှာ89ဂရေကျွယ်ဝတဲ့တထေသားသွားဖြစ်တယ် ဘုရားရှင်ကိုတော်မြတ်ကြီးပွင့်လာတဲ့အချိန်ကြတော့89ကလေးကျွယ်ဝတဲ့တထေသာအင်မတန်ချမ်းသာတဲ့တထေသာဖြစ်ပြီးတော့အိမ်အောင်ပြုတ်ဖို့ဘလို့မှ ပြောလို့မရဘာကြောင့်လဲဆိုတော့ဗြမပြည်ကလာလို့ဗြမပြည်ကလာတဲ့ပုံကိုယ်တွေကဟောမှာမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ ယမဇိုတရား၄ပါးနဲ့နေတာကိလေသာနိဝရဏတွေအဲ့ဒီအချိန်မှာတရင်ကသူတို့ဗြဟ္မပြည်ကာလမှာချုပ်ငိမ့်နေတာအဲ့ဒီချုပ်ငိမ့်နေတဲ့တရင်ကချုပ်ငိမ့်နေတဲ့တဏ္ဍံကာလာကြီးကရှည်လျားတဲ့အခါကျတော့ဟိုဒီကိလေသာတွေချုပ်ငိမ့်မှုဒီဗြဟ္မဗြဟ္မဝိဟာရနဲ့နေတဲ့အခါကျတော့ဒီကိလေသာတွေဝင်ခွင့်မရတာပေါ့နော် ဝင်ခွင့်မရတဲ့ကာလာကြီးဗြဟ္မပြည်တစ်ခုလုံးကိုနေလာတယ် ဒါအပိကိလေသာပယ်ခဲ့သေးတာမဟုတ်သေးဘူးနော်ဒါတခဏအဖြစ်မြမဘုံမြမဘဝမှာရောက်ခိုက်မှာကိလေသာတို့ကကင်းကွာမိနေတဲ့ဘဝအဲ့ဒီဘဝမျိုးမှာနေလာခဲ့တော့လူပြည်ရောက်တော့အိမ်အောင်ချပေးဖို့ဘလို့မှစိတ်ဝင်လာဘူးအဲ့ဒါနဲ့သူ့အဖေမေတွေကလည်းအိမ်အောင်ချပေးခြင်းဒီလောက်စီးစိမ်ဥစ္စာယရနာတွေနဲ့ သားသမီးအိမ်အောင်ချမပေးလို့တော့မဖြစ်ဘူးဆိုပြီးတော့အဲ့ဒီမှာနေတခါတည်းရှာပေးကြတာပေါ့အချင်းချုပ်ပြောရရင်တော့အဲ့ဒီကနေမှနောက်ဆုံးတော့ဗဒ္ဒရာကပိလာနီဆိုတဲ့အမျိုးသမီးနော်အဲ့ဒီအမျိုးသမီးနဲ့တာကလမျိုးကဗဒ္ဒကပိလာနီဆိုတဲ့အမျိုးသမီးနဲ့နောက်ဆုံးတော့အိမ်အောင်ချပေးလိုက်တယ်အဲ့ဒီအမျိုးသမီးကလည်းဗြဟ္မပြလာတဲ့ပုဂ္ဂိုလ်သူကလည်း မြမပြလာတဲ့ပုဂ္ဂိုလ်ဆို तू ကလည်းဘလို့မှအိမ်တော်မပြုတ်ကျင်ဘူးဒါပေမဲ့မိဘချင်းသဘောတူပြီးတော့အဲ့ဒါမရဘူးအတင်းကြပေးစားလိုက်ကြတယ်ဒါပေမဲ့သူတို့ဘဝဟာ လုံးဝမောင်နှမအရင်ကဲ့သို့တန်တန်ရှင်းရှင်းပဲနေကြတယ်တနေ့ကြတော့သူတို့ပိုက်ဆိုင်တဲ့လယ်တွေယာတွေကိုသွားကြည့်သွားကြည့်တဲ့အခါကျတော့လယ်တွေထွန်ညလောက်ကြ အဲ့ဒီမှာတခါလက်ထွန်တဲ့ခါကျတော့မြေကြီးတဲ့အကောင်တွေပေါ်အဲ့ဒီပိုးကောင်မွားကောင်တွေငှက်တွေကလိုက်စားကြထိုးကြတောက်ကြဟာလောကနေရတာအပြစ်တွေများလိုက်တာလောကမှာအပြစ်တွေများလိုက်တာများလိုက်တာလေယာကိုင်းကျောနေလောက်ကိုင်းတော့လေကိုစားဖို့အတွက်ရှာဖွေရင်းနဲ့သူများတဲ့တတ်တွေတခါတည်းသိအောင်လှုပ်တယ်လို့ဖြစ်နေတာ ဒီလောကထဲနေရင်တော့အကုသိုလ်တွေတဲများတယ်ယဟန်ဘဝယသိဘဝဆိုရင်တော့ငြိမ်းချမ်းမှာပဲတွေးမိတယ်နော်ဒါလောကမှာဥစဉ်တို့ဒကာတော်မတွေခုဘဝတွေကြည့်ဒီနေ့စောစောဆုံးသားအိမ်ကြွတယ်တရားဟောပြီးတော့ဆုံးကတ်တဲ့ဒကမလျှောက်တယ်ရှင်ဖျားရှင်ဖျားတို့ဘုရားအေးချမ်းလိုက်တာဖျား တပည့်တော်တို့ဘဝတော့ပူလိုက်လောင်လိုက်တာဖရာဦးဇင်ကပြောတယ်အိမ်တော်မကြခင်တော့ကမေတိလာဝတ်ပါလို့ပြောတော့မှတော့ညင်းတာပေါ့လားလို့နော်အိမ်တော်မကြခင်တော့ကမေတိလာဝတ်ပါလားလို့ပြောတော့မှတော့ရှင်မြဝတ်နိုင်ပါဘူးဖရာနဲ့ပြောတာအခုကြမှာကလေးနှစ်ယောက်လောက်ရတော့မှတခါတည်းဟာဟိုကြောင်းပို့ဟာဟိုလှုပ်ဟာဒီလှုပ်ဟာနဲ့အခုကြမှာပူလိုက်တာဖရာလောင်လိုက်တာဖရာနဲ့အရှင်ဖရာတို့ဘဝအေးချမ်းလိုက်တာတဲ့ဒီနေ့နော် ဘဝဆိုတာကတော့ဒီတိုင်းပဲဥစဉ်ကတခါလေးစဉ်းစားလူဘဝမှာဒါကုစုဖြစ်ဖို့ဟာတော်တော်ကိုခဲရင်နေဒါဥစဉ်ခုဒကာကြီးတွေဒကာမကြီးတွေအပတ်စင်တိုင်းအပတ်စင်တိုင်းတရားတွေနာကြတရားတွေအထုတ်ကြဒါဥစဉ်တော်တော်ကိုချီးကျူးပါတယ်ဒကာဒကာမတဦးတက်ရောက်တရားအထုတ်ဖြစ်ဖို့ရာအတွက်ကတော်တော်မလွယ်ဘူးဒါဥစဉ်ကနေရာအနှံ့မှာဟောနေတာ တချို့တလေအာပေါက်အောင်ဘလောက်ဟောဟောတခါတဲ့ဟိုမမြင်တဲ့အချိန်ကုန်တာနဲ့ငါတခါတဲ့ဟိုဟာနဲ့ဒီဟာနဲ့တမြန်နေ့ကအဲ့ဒီတရားနိုင်ကြသားတယောက်တရားအထုတ်ခြင်းလို့လာလျှောက်တယ်အဲ့ဒါမနေ့ကတရားထိုင်ကနားနေကြတော့ကိစ္စအရေးကြီးနေလို့ပါတဲ့အဲ့ဒါဒီတစ်ဖက်တော့ခွင့်ပြုပါအောင်တဲ့အဲ့ဒါနောက်တစ်ဖက်မှာထိုင်မရစေ နောက်ဒကမာကြီးတယောက်ဒီအော်စီအမျိုးသမီးအမနေ့ကသူတယောက်တည်းပဲဝင်လာတယ်အမနေ့ကဝင်လာပြီးတော့သူကလည်းအဲ့လိုပဲအဲဆရာတော်တရားပေးပါတရားပေးပါနဲ့တရားလည်းတခါမှမထိုင်ဘူးရှာဘူးတဲ့အဲ့ဒါကိုအဲ့ဒါမနေ့ကတောင်းတော့ဦးစင်ညအဲ့ဒါသူကြိုးကြောင်တရားလေးတွေဟောပြီးတော့အဲ့ဒါနဲ့အာနာပါနကမ္မထံလေးစပြီးပေး ဗုဒ္ဓံတရဏံကိစ္ဆာမိတော့မဆိုတာသေးဘူးလေတရားဖြူတွေဘုရားမတရားမှဘယ်လောက်မသိလဲဆိုတော့ဒါပေမဲ့ကြင့်ကျင်တဲ့စိတ်ကလေးအင်တာနက်ကနေရှားပြီးတခါမှဥဒေနဲ့လည်းမတွေ့ဘူးအင်တာနက်ကနေရှားပြီးတော့အဲ့ဒါအဲ့ဒါအရှင်အရှင်နဲ့ဆိုဥဒင်းဘောကအရှင်ဇဏိတလို့တတ်ထားတာအဲ့တော့နောက်ရှေ့ကအရှင်ကိုဘွဲပဲသူတို့ကထင်ထားတာပေါ့နော်အရှင်အရှင်နဲ့ဆိုပြီးတော့မနေ့ကတရားဟောပါတဲ့ဟောမယ်ဟောမယ်လို့ဆိုပြီးတော့အဲ့ဒါနဲ့သီလသမာဓိပညာအကြောင်း အဲ့ဒါတွေအရင်ဆုံးဟောရတယ်ဒီတိုင်းဒီတန်တရားအမထုတ်စေခြင်းလို့အဲ့ဒါသီလအကျင့်အဲ့လိုလေးတွေလောက်ရမယ်ပြီးမှသမာဓိပြီးမှပညာအဲ့ဒါတွေကုံနာထောင်ပြီးတော့ကဲအဲ့တော့သီလအကျင့်ကျင့်ဖို့ကဲဆိုဗုဒ္ဓံတရဏဂိသာမိအစဆိုခိုင်းတယ်ဗုဒ္ဓံတရဏဂိသာမိလိုက်ဆိုရှာတယ်ပါဏာတိပါဒတလုံးချင်းကြရတာပါဏာတိပါဒဝေဒမဏိနဲ့ဒါပေးလိုက်ရင်မရတော့ဘူးနောက်ကသူတို့ဆိုလေပါဠိဆိုတော့မသိဘူးအဲ့ဒါနဲ့မနေ့က အာနာပါနကမ္မထံလေးပေးပြီးတော့အဲ့ဒါတရားအထုတ်ခိုင်းအဲ့ဒါပြီးတော့မှအဲ့ဒါအင်္ဂလိပ် section ကတော့ဥစဉ်တစ်ပတ်ကိုတစ်ရက်ပဲပေးနိုင်မယ်လို့တောက်ကြနေညတိုင်း7နာရီခွဲ9နာရီကနေအဲ7နာရီ15အထိကလေးတွေစတင်တယ်7နာရီခွဲရင်တို့ section တစ်ခုပေးမယ်အဲနေ့တိုင်းကတော့မပေးနိုင်ဘူးလို့အဲ့ဒါဆိုပြီးတော့ပြောတော့အဲ့ဒါတောက်ကြနေအဲ့ဒါသူခုအဲ့ဘာဘာကြောင်းပြောတယ်ထင်လဲဒီလာမဲ့တောက်ကြနေတော့ခွင့်ပြုပါတဲ့ သုံးနှစ်ရွယ်မြေးလေးကအိမ်လာနေမှာဆိုတော့စူးညံနေတော့ကလေးထိတ်ရမှာဆိုတော့တရားထုတ်လို့မရဘူးတဲ့ဟောဒါ तू အထုတ်ချင်တယ်နော်ဒါပေမဲ့မြေကိစ္စရှိတယ်သားကိစ္စရှိတယ်သမီးကိစ္စရှိတယ်အရေးပေါင်းများစွာနဲ့ပေါ့နော်အဲ့လိုဂျားတွေထဲမှာဒါကြောင့်မို့ကုစုဖြစ်ခွင့်ဆိုတာလူဘဝကတော်တော်ခဲရင်တယ်တကယ်ကိုတရာအားနဲ့တကယ်လုံနိုင်မှရတာအဲ့လိုမှမဟုတ်ရင်မရဘူးအဲ့ဒါကြောင့်မို့ တရာအားနဲ့အခုတရားဓမ္မတွေအထောက်ကြတယ်အမတန်မှဝမ်းသာဖို့ကောင်းပါနော်တရားတွေနာယူကြတရားတွေအထောက်ကြနော်ဒါတွေဟာကံကောင်းလို့အခုလဲဒါဒီပိပလိလူလင်ရှင်မကတ္တဘာရဲ့အလောင်းပိပလိလွတ်နေကကြည်ပြီးတန်ဝေခတွေရတာပိုးကောင်တွေတေကြငှက်ကောင်တွေကစားကြဒါတွေဟာ ဒီလူဘဝရဲ့ရှာဖွေစားတောက်မှုတွေအတွက်နော်လေယာကိုင်းကျိုးနေလောက်ကြလောက်ကြရင်အာကုသိုလ်တွေတပုံတပင်ကြီးဖြစ်ကြနော်ဒီမာတွေစားဖို့နေရရှာဖွေရင်းနဲ့ဟိုဒေါသဖြစ်လိုက်ဟိုတောကဖြစ်လိုက်ဟိုအတွက်သားအတွက်စိတ်ပူရသမီးအတွက်စိတ်ပူရဘဝမှာအမျိုးမျိုးသောစိတ်ပူရစိတ်ဆင်းရဲရငိုကြွေးရဒေါသဖြစ်ရ နော်အမျိုးမျိုးသောဒုက္ခတွေဒါတွေကြည့်ပြီးသူတောင်းတွေကရဘဝဆိုတာတဲ့ နောက်ဆုံးတော့လေဒီတဝန်တစ်ခါပါပဲနော်ဘလောက်ပဲချမ်းသာလို့နေနေဘလောက်ပဲစည်းစိမ်နေဥစ္စာတွေရှိလို့နေနေနောက်ဆုံးတော့တဝန်တစ်ခါပဲအဆက်လုံယုံလေးအဝတ်လေးဝတ်မသေးယုံလေးစားပြီးနေလဲဘဝဆိုတာပြီးတာပဲကဲသူတွေးလိုက်တဲ့အတွေးလေးရနော်အဲ့တော့အိမ်ပြန်ပြီးသူဇနီးနဲ့တိုင်ပင်ပြီးတော့ကဲငါကတော့ဟောဒီစည်းစိမ်နေနင့်အကုန်ပေးထားခဲ့တော့မယ် ငါကတော့ယသိယဟန်ပြုတော်မယ်ဆိုပြီးတော့ပြောတော့သူဇနီးကလည်းမလောချင်ပါဘူးတဲ့သူများပြက်ထားတဲ့ဟာတွေသူလည်းစွန့်မယ်တဲ့ဟောတတိကောင်းလိုက်တာနော်ပါရမီရှင်တွေကိုပါရမီရှင်တွေဆိုတော့မလွန်ရပါဘူးတဲ့ဒီစည်းစိမ်တွေအိမ်အောင်ချပေးတော့မှလည်းမေတွေသဘောတူဟိုစိတ်ချမ်းသာအောင်လို့တာနောက်ဆုံးလိုက်လျောခဲ့ရတာအဲ့တော့ तू ဘာမှမလို့ခြင်းဘူး तू လည်းအဲ့လိုလိုပဲလမ်းကိုရွေးမယ်ဆိုပြီးတော့ ကဲအဲ့ဒါဆိုရင်လဲအာလုံးစွန့်လွတ်လှူဒန်းခဲ့တော့ဆိုပြီးတော့ရှေ့သမျှတွေအကုန်စွန့်လွတ်လှူဒန်းပြီးတော့အဲ့ဒီမှာတွေနှစ်ယောက်သားတောထွက်လာခဲ့ကြတာလမ်းရောက်တော့စဉ်းစားတယ်နမတဲ့ငါတို့ကတောထွက်ပြီးရသေးရမ်းပြုမယ်ဆိုပြီးတော့အတူတူသွားနေတော့မသိတော်တော့ဘူးအဲ့တော့နင်လမ်းတလန်းကိုရွေငါလည်းတလန်းကိုရွေမယ်အဲ့ဒီမှာညာဘက်လမ်းကို အမျိုးသားဆိုတော့ရွေးပါတဲ့။ तू ကတော့ဘယ်ဘယ်လန်းကိုရွေးမယ်ဆိုပြီး तू ကဘယ်ဘယ်လန်းလိုက်သွား။အဲ့ဒီကနေမှ तू လည်းအဲ့ဒီမှာဒိဋ္ဌိတွေဘက်တည်းရောက်သွားပြီးတော့ရသေးမှပြုတ်ပြီးပုံစံမျိုးနဲ့နေပြီးတော့ तू လည်းသူ့အတူနေ။ဒီကပိပလိလူတင်ကလည်း तू က तू တင်ငန်းလို့ဝတ်ယုံဖို့ဝတ်ယုံကြီးတွေ तू တင်းလာခဲ့တယ်ယူလာခဲ့တယ်။အဲ့ဒါကြီးဝတ်ယုံရမ်းပြီး तू ကထွက်လာတော့ရာဇဂျိုနဲ့နာလန္ဒာကြားအဲ့ဒီမှာ ဟိုဦးဇင်းတို့ဘဟုပုတ်တဆိုတဲ့ညောင်မင်းကြီးဘဟုပုတ်တကဆိုတဲ့ညောင်မင်းကြီးရှိတယ်ရာဇဂျိုနာလန္ဒာကြားကသူကအဲ့ဒီဘဟုပုတ်တကဆိုတဲ့ညောင်မင်းကြီးအောက်မှာမြတ်စွာဘုရားကသွားပြီးတော့ဒီနေ့ငါရဲ့သားတော်ကြီးလာလိမ့်မယ်ဒီနေ့သာသနာတော်မှာအင်မတန်မှအကျိုးများပုံကိုကြီးလာလိမ့်မယ်ငါသွားပြီးစောက်မှာပဲဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီအချိန်မှာတဝါပဲရာသေးတယ်မြတ်စွာဘုရား ဦးဇင်းတို့ဒီဗာရဏသီပြည်မှာမြတ်စွာဘုရားဝါဆိုပြီးတော့ဝေလူဝန်ကြွလာရာဇဂျူအဲ့ဒီကြွလာတဲ့အချိန်မှာပဲအခုပိပလိလူလင်ကလည်းဟိုကပါရမီရှင်ကြီးကလည်းတောထွက်လာတာမြတ်စွာဘုရားအဲ့ဘုဟုဗုဒ္ဓကဆိုတဲ့ညောင်မင်းကြီးကနေသွားပြီးတော့မြတ်စွာဘုရားကြိုးနေတာသွားပြီးတော့စောက်ကြိုးနေတာ အဲ့လိုစောင့်ကြောပြီးတော့နေတော့ဒီတိုင်းတာမန်ဆိုရင် မတိမာဆိုလို့ဒီတိုင်းတာမန်ဆိုရင်မတိမာဆိုလို့ဘာလို့လဲဆိုတော့အဲ့ဒီညောင်မင်းကြီးအောက်မှာရောင်ကြီးတော်6သွဲကိုမျိုးပြီးထိုင်းနေတယ်ဒါဒီနေရာမှာမှတ်သားစရာလေးတခုရှိရယ်နော်ဦးဇင်းတို့မြတ်စွာဘုရားအယတ်တော်တချို့တလေ16တောင်ရှိတယ်တို့နော်အဲ့ဒါမျိုးအယူဆတွေတကယ်တမ်းကတော့မဖြစ်နိုင်ပါဘူးဘာကြောင့် မဖြစ်နိုင်တာလဲဆိုတော့ရှင်သာရိပုတ္တရာအရှင်အနုရုဒ္ဓါတို့အရှင်နန္ဒိယတို့အရှင်ဗတ္တိယတို့သူတို့သုံးပါနေတဲ့တောထဲမှာမြတ်စွာဘုရားကြွသွားတဲ့အခါကျရိုးရိုးတာမန်ကြွသွားတဲ့အခါကျတော့လဲဆောင်သမားကမြတ်စွာဘုရားတခါတည်းနှင်ထုတ်တာလေမြတ်စွာဘုရားအဲ့ဒီကြွလာတော့ကိုတော်တဲ့လာ မလာပါနဲ့တဲ့ဒီတဲ့တဲ့ကိုတဲ့ရဟန်းတော်မှာသူကသူချမ်းသာသာနေနေတာတဲ့ဟော အဲ့ဒါနဲ့ရှင်နှုတ်ထုတ်တာကြားတော့မှဘာပါလဲဆိုပြီးတော့ထွက်ကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားပြင်တာဟာတကမလို့ရဘူးအဲ့ဒါငါတို့ဆရာဘုရားသခင်ဆိုတော့မှအဲ့ဒီကြမှာမှန်ပါဗျာတပည့်တော်မသိလို့ပါဆိုမြတ်စွာဘုရားပြောရင်တော့မောင်းထုတ်ခံရတယ်နော်အဲ့ဒီတော့ကလည်းနော်ဒါတာမန်အဖြစ်ဆိုရင်လူပါပဲဒီဒါကြောင့်မို့ရတော်ရာနဲ့အိမ်အောင်ကြခဲ့တယ်သားတယောက်မွေးဖွားခဲ့တယ်လူတွေထက်အရက်အဲညီတော်နန္ဒတဲ့ဆိုသုံးလက်မှပဲပို့တယ်လို့ပြောတယ် ညီတော်နန္ဒရဲ့အဲအရက်ထက်စာလို့ရှိရင်လေသုံးလက်မှပဲပို့တယ်နော်အရက်တော်ဆိုလို့ရှိရင်အဲ့ဒါမျိုးပေါ့ညီတော်နန္ဒကလည်းနည်းနည်းထွားကြိုင်းတာပေါ့ဂျန်နေရန်နေနဲ့ဆိုင်အဲ့ဒါမျိုးအခုလည်းပဲဒီတိုင်းတာမန်နေလို့ရှိရင်မြတ်စွာဘုရားလို့မတိမာဆိုးလို့အဲ့ဒီသစ်ပင်ကြီးအောက်မှာရောင်ကြီးတော်၆တွယ်ကွန်မျိုးပြီးတော့ဘုရားရဲ့အသေးတော်နဲ့ဆောင်စားပြီးနေတယ်တဲ့ဘုရားတော်ထွက်ကြွားတဲ့ပုံကောနော်အဲ့ဒီလိုထွက်ကြွားတဲ့ ရှင်မာကတ္တဗမထေမြတ်အလောင်းတော်ကတခါတည်းလှမ်းကြည့်လိုက်တာဟာလောကမှာပွင့်တော်မူပြီဆိုတော့ဖျားဆိုတာဒါပဲငါတော့ကံကောက်လိုက်တာတွေ့ပြီဆိုပြီးတော့တခါတည်းအဲ့ဒီမြတ်စွာဘုရားထံသွားပြီးတော့ထိုင်ပြီးကြော့ကြော့ပြီးတော့အရှင်ဘုရားတပည့်တော်အရှင်ဘုရားရဲ့ထံမှာယဟန်ဖြစ်ကိုခွင့်ပြုတော်မူပါဆိုပြီးတော့မြတ်စွာဘုရားလျှောက်ထားတယ်မြတ်စွာဘုရားကလည်းအဲ့ဒီမှာ ခွင့်ပြုတယ်မြတ်စွာဘုရားအဲ့ဒီမှာသူ့ကိုအဆုံးအမ၃မျိုးပေးတယ်နော်ရှင်မာကတ္တဝကို ပေးတဲ့အဆုံးအမ၃မျိုးကနံပါတ်1ချက်သားတဲ့ကိုယ့်ထက်တိတ်ခါငယ်တဲ့ယဟန်ရှစ်မောက်မှာပဲဖြစ်ဖြစ်တိတ်ခါကြီးတဲ့ယဟန်ရဲ့ရှစ်မောက်မှာပဲဖြစ်ဖြစ်ခေရီဩတ္တပဆိုတဲ့အရှက်တရားအကြောက်တရားနဲ့နေပါတဲ့ ငါငါ့ကငယ်တဲ့ယဟန်တွေကိုငါဘာကူးဆိုင်เสียလို့လဲငါအကြီးပဲဆိုပြီးတော့အဲ့လိုလဲမလုပ်ပါနဲ့ကိုထက်ကအကြီးတဲ့ယဟန်တွေဟောသူကသူကြီးကြီးမကြီးကြီးကြီးငါတထေသားပဲငါချမ်းသာတဲ့စီကလာတာပဲဆိုပြီးမာမာနာနဲ့လဲဒါမျိုးလဲမလုပ်ရမကောင်းမှုအကုသိုလ်ဒုစရိုက်တွေကိုငယ်တဲ့ယဟန်ရှိမှာပဲဖြစ်ဖြစ်ကြီးတဲ့ယဟန်ရှိမှာပဲဖြစ်ဖြစ်မလုပ်ပါနဲ့တဲ့ဒါကိုဆိုလိုချင်တာနော်အဲ့တော့ဦးဇင်းတို့တို့တွေကလည်းဒါနမူနာယူရမှာ ကိုထက်ကြီးတဲ့လူတွေကိုထက်ငယ်တဲ့ပုဂ္ဂိုလ်တွေကိုထက်ငယ်တဲ့ပုဂ္ဂိုလ်တွေကြီးတဲ့ပုဂ္ဂိုလ်တွေရှေ့မောက်မှာငယ်တဲ့ပုဂ္ဂိုလ်ရှေ့မောက်ငါလှုပ်ချင်တာလှုပ်နေမယ်ဆိုတာမျိုးကိုလည်းမလှုပ်ပါနဲ့ဒါရသော်ဘုရားအဆုံးမနော်မိမိတို့အိမ်မှာနေနေဩငါမြေးလေးရှေ့ဖို့ငါတူလေးရှေ့ဖို့ငါဖာငါနေနေမှာပဲငါလှုပ်ချင်တယ်လို့လှုပ်မှာပဲအာကြီးတဲ့လူရှေ့ကြရင်တော့ယိုသေးပြီးငယ်တဲ့လူရှေ့ကြတော့မယိုသေးဘူးဟောကြီးတဲ့လူရှေ့ကြတော့ ကြောက်ရွံ့မှုတွေရှိတယ်ငယ်တဲ့လူကြတော့မကြောက်တော့ဘူးဆိုပြီးတော့အာကုသိုလ်ဒုစရိုက်ပြုမှုတွေအပေါ်မှာမနေပါနဲ့ဒါဦးဇင်းတို့ပြန်လည်ပြီးတော့ကိုယ့်ဘဝအတွက်ဖြည့်ဆည်းရမယ့်အရာတစ်ခုပေါ့နော်ဒါမြတ်စွာဘုရား ကိုယ့်တဲ့တရင်ကြီးငယ်တဲ့ရှေ့မောက်မှာအဆက်အကြောက်တရားနဲ့ကိုကိုကို ထိမ့်သိမ့်ပြီးတော့နေပါတဲ့ချက်သားတဲ့နောက်နံပါတ်1တရားတော်တွေကို ကောင်းကောင်းမွန်မွန်ရိုးရိုးသေးသေးနာယူပါ ဒါအမြဲတမ်းတရားကိုနာယူရမယ်တရားနာတဲ့အခါကျတော့ဒကာဓမ္မတွေဘာတွေရလဲအသိဉာဏ်တွေရလာတယ်ဘ ਹੁ တုတ္တတွေရလာတယ်အဲ့ဒီအသိဉာဏ်ဘ ਹੁ တုတ္တတွေကကိုယ့်ရဲ့ဘဝကြီးမှာတဆင်ပြီးတဆင်မြင့်မြင့်မြင့်မြင့်လာစေနိုင်တယ်နော်အသိဉာဏ်တွေရင့်လာနိုင်တယ်ပါရမီတွေပိုးပေါ်ပြီးပြည့်သွားမယ်ဟောတရားနာယူခြင်းဟာဒါကြောင့်မို့ဘယ်ဆရာတော်တရားဟောဟောနာယူပါဘယ်ဆရာတော်တရားဟောဟောသေသေးချာချာနာယူပါမှတ်သားပါ နော်တရားဟောတဲ့ဓမ္မဂရိကတွေရဲ့အပေါ်မှာလဲအာဟိုဘုန်းကြီးဟိုလိုဒီဘုန်းကြီးဒီလိုဟိုတရားမနာနဲ့ဒီတရားမနာနဲ့ဘယ်တော့မှမပြောနဲ့ဓမ္မန္တရယ်ဖြစ်တယ်နော်မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်တွေကိုနာယူပါစေဘယ်ဆရာတော်ဟောကြားဟောကြားနော်နာယူပါစေကျင့်သုံးပါစေနော်အဲ့ဒါမျိုးနာယူကျင့်သုံးပါစေမြတ်စွာဘုရားဟောတဲ့တရားတွေကိုနော်ဒါတရားတော်ကိုလည်းမြတ်စွာဘုရားချက်သားမြတ်ရနာယူပါတဲ့နံပါတ်3တဲ့ ကာယကတာတတိကို အမြဲပွားပြီးတော့နေပါတဲ့ကာယကတာတတိကိုပွားပြီးတော့နေသမ်းပါကာယကတာတတိအခုဦးဇင်းတို့ဟောပြောပေးတဲ့အထက်မှာကာယကတာတတိထဲမှာဘာတွေပါလဲအာနာပါနာတို့ပါတယ်ကြွတယ်လှမ်းတယ်ခြားတယ်ဆိုတဲ့ဣဒိယဘုတ်နော်ဣဒိယပဋ္ဌသမ္ပတိညာနောက်ပြီးတော့အတုပကမ္မထံ အယောစုကမထံဓကမထံ32ကုထာတာဟောအဲ့ဒီကမထံနေဟာအဲ့ဒါကာယ ानु ပတနာကမထံနေချက်သားတဲ့အဲ့ဒီကာယ ानु ပတနာကမထံနေကိုအဲ့ဒါအမျက်မပြတ်ပွားပြီးတော့နေဆိုပြီးတော့မြတ်စွာဘုရားသူ့ကိုအဲ့ဒီ၃ချက်ဩဝါဒပေးလိုက်တာနံပါတ်1ကိုယ်ထက်ငယ်ငယ်ကြီးကြီးပုဂ္ဂိုလ်တွေရှင်းပေါက်မှာ ယိုသေးမှုနဲ့အချက်တရားအကြောက်တရားရှိပြီးတော့နေပါနံပါတ်1ဘယ်ပုဂ္ဂိုလ်တရားပဲဟောဟောဟောပြောတဲ့တရားတွေကို နာယူပါတရားဓမ္မတွေကိုနာယူပါနံပါတ်3အလောကမှာလဲကာယကတာတတိကို အမြဲတမ်းပွားပြီးတော့နေပါကာယကတာတတိနော်အမြဲတမ်းပွားပြီးတော့နေပါတဲ့ကာယကတာတတိကိုအမြဲတမ်းပွားနေမှမိမိရဲ့စိတ်က အာယကတာတတိကိုပွားနေမယ်ဆိုရင်အခုဥပမာဓကမတန်ဥစဉ်အခုသင်ပေးတဲ့အတိုင်းခန္ဓာကိုယ်ကနေကြည့်တယ်ပူလာလိုက်တောင်းလာလိုက်တင်းလာလိုက်ရိပ်ရိပ်ရွာရွာမွားမွားတမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲနေတဲ့ပထဝီဓာတ်ရဲ့သဘောတွေတေဇောဓာတ်ရဲ့သဘောတွေအာဘောဓာတ်ရဲ့သဘောတွေဝါယောဓာတ်ရဲ့သဘောတွေဒီဓာတ်သဘောတွေကိုသုံးသပ်နေရလဲဒါကာနုပတနာပဲ။အော်ဒီခန္ဓာကြီးကယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားလို့ ပွားများနေလဲကာယနုကာယကတာတတိပဲအဲ့ဒါကာယနုပဒနာကာယကတာတတိအတူတူပဲနော်အဲ့ဒီလိုဒါဝင်လေထွက်လေလေးမှတ်နေရင်လဲဒါကာယကတာတတိပဲဝင်တိုင်းသည်ထွက်တိုင်းသည်တတိထားပြီးတော့နေတာအဲ့ဒီလိုအမြဲမပြတ်မှတ်ပြီးတော့အဲ့ဒါမျိုးနေလိုက်လို့ရှိရင်မြတ်စွာဘုရားကအဲ့ဒီကာယကတာတတိကို ပွားများနေတဲ့ပုဂ္ဂိုလ်သည်အမြိုက်နိဗ္ဗာန်ကို သုံးဆောင်နေတာ ਨੇ အတူတူပါပဲ။ဘာကြောင့်လဲဆိုတော့ နိဗ္ဗာန်နိဗ္ဗာန်ဆိုတာတဏမာနဒိဋ္ဌိတို့ကင်းလွတ်ရာကိုနိဗ္ဗာန်လို့ခေါ်တာပါတဲ့အခုလည်းပဲအဲ့ဒီကာယကတာတတိတခုခုကို ပွားနေမယ်ဆိုရင်တဏမာနဒိဋ္ဌိကင်းနေတာတဲ့ဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်ဒီနိဗ္ဗာန်ကိုသုံးဆောင်နေတဲ့ပုဂ္ဂိုလ်နဲ့တူတယ်လို့ပြောတာအဲ့လိုတရားဟောပြီးတော့မြတ်စွာဘုရားအဲ့မှာချက်သားတဲ့မင်းရဲ့သင်္ကန်းကြီးကကောင်းလှ ਈ လားတဲ့ မြတ်စွာဘုရားတပည့်တော်အခုဝတ်ယုံခဲ့တဲ့ဝတ်ယုံကိုအရှင်ဘုရားကိုလှူဒန်းပြီးတော့အရှင်ဘုရားဝတ်ယုံနဲ့သင်္ကန်းကိုတပည့်တော်စွန့်မယ်ဆိုရင်တပည့်တော်လဲကျင်ပါတယ်ဘုရားတဲ့အဲ့ဒီလိုလျှောက်တဲ့အခါမြတ်စွာဘုရားဘာပြောတယ်တင်ချက်သားတဲ့ငါဘုရားအခုဝတ်ယုံထားတဲ့ဒီသင်္ကန်းကြီးဟောပုံနာဆိုတဲ့ အမျိုးသမီးလေးတယောက်သေတယ်တဲ့သေတဲ့အခါကျတော့အိန္ဒိယရှက်ခက်ကထုံးတန်ကသူတို့ကဟိုလိုမြေမြုပ်တာတွေမီးရှို့တာတွေတိတ်မလောက်ခဲတယ်ပဲသူတို့ကတခါတည်းတုတ်တိုင်ကြီးဒီတိုင်းသွားပြက်တာအဲ့မှာအဝတ်တွေနဲ့ထုတ်ပြီးတော့အဝတ်တွေနဲ့ထုတ်ချီပြီးတော့မှ တခါတည်းအဲ့ဒီမှာသွားပြက်တဲ့အခါကျတော့အဲ့ဒီပြက်တဲ့အမျိုးသမီးတွေခန္ဓာကိုယ်မှာလောက်တွေတဖွာဖွာကြာပြီးတော့ အဲ့ဒီလောက်တွေတခွဲစားလောက်ကြနေတဲ့အဲ့ဒီပုံနာရဲ့အမျိုးသမီးရဲ့ခန္ဓာကိုယ်ကအဲ့ဒီပတ်ထားတဲ့အဝတ်ကိုမြတ်စွာဘုရားကအဲ့ဒီရှင်မြေလျှော်တွေနဲ့လှုပ်ထားတဲ့အဝတ်ကြီးကိုမြတ်စွာဘုရားချွတ်ယူတာမြတ်စွာဘုရားအဲ့ဒီအဝတ်ကို ချွတ်ယူပြီးတော့မြတ်စွာဘုရားက ရေထဲသွားပြီးတော့တခါတည်းရေဆေးနော်အဲ့ဒီမှာရေဆေးရေဆေးပြီးတော့မှအဲ့ဒါကို ကြောင်းကိုယူလာပြီးတော့မှမြတ်စွာဘုရားကအဲ့ဒီအကြီးကို ပြန်ပြီးတော့တခါတဲ့အချီနဲ့အနဲ့တခါတဲ့သင်္ကန်းပြန်ချုပ်တာဒီဒီဟာကြီးကအဲ့ဒီလိုနဲ့ငါကလောက်တင်တခွဲသားတဲ့ကနေမှယူပြီးတော့ချုပ်ပြီးတော့ဝတ်လာတာတဲ့မင်းအဲ့ဒါကြီးဝတ်နိုင်မှာမလားလို့မေးတာဝတ်နိုင်ပါတယ်ဖုရားတဲ့တပည့်တော်မြတ်စွာဘုရားသာသနာအမွေဖုရားတပည့်တော်ထံ ပေးတော်မူပါဖရာ ဆိုပြီးတော့မှအဲ့ဒီမှာတောင်းပြီးတော့မြတ်စွာဘုရားနဲ့သင်္ကန်းလဲလိုက်တဲ့အချိန်မဟာပထဝီမြေကြီးဟာတုန်လှုပ်သွားတယ်မြတ်စွာဘုရားသာသနာတော်မှာသင်္ကန်းလဲတာဆိုလို့တစ်ကြိမ်ပဲရှိဘူးတယ်အဲ့ဒါအရှင်မကတ္တပအရှင်အာနန္ဒာကတော့သင်္ကန်းလဲတာမဟုတ်ဘူးမြတ်စွာဘုရားသင်္ကန်းချုပ်တုံးကတပားတယ်ဆိုတော့သင်္ကန်းကို ချုပ်ရတဲ့အခါကျတော့ တပားတဲ့ဆိုတော့ချုပ်လာအဆင်မပြေဘူးအဆင်မပြေတော့ဘာလုပ်လဲဆိုတော့တစ်ဖက်ကနေခြိမနဲ့ညှက်တာသင်္ကန်းကိုခြိမနဲ့ညှက်ပြီးတော့တစ်ဖက်ကနေကင်ပြီးတော့အဲ့ဒီသင်္ကန်းကိုအချီနဲ့ချုပ်လို့သံဃာယရနာတင်တဲ့ပွဲမှာဖယားရှင်ကိုတော်မြတ်ရဲ့သင်္ကန်းတော်ကိုခြေတော့နဲ့နင်းချုပ်ရမလားဆိုတော့အတောင်းမှန်ခိုင်းလို့တန်ဃာတော်အရှင်သူမြတ်တွေအဲ့တုန်းကအရှင်ရှင်အာနန္ဒာတောင်းပန်ခဲ့ရတယ်။ရသော်ဘုရားရဲ့သင်္ကန်းကိုလဲလှယ်ခွင့်ရတယ်သုံးဆောင်ခွင့်ရတယ်ဆိုတဲ့ယဟန်ဒီ သာသနာမှာတပါးတည်သောအဲ့ဒါအရှင်မကတ္တပပဲရှိပါတယ်တဲ့အရှင်မကတ္တပမထေရကြီးကိုမြတ်စွာဘုရားကတခါတည်းသင်္ကန်းတော်ကြီးပေးတာအနာဂတန်သညံတော်ကြီးနဲ့ကြည်လိုက်တော့ဘာကြောင့်ပေးတာလဲဆိုတော့ရှင်မကတ္တပဟာမြတ်စွာဘုရားပြိဋိဘံပြုတ်ပြီးရင်ဟောဒီသာသနာတော်ကြီးကို तू ဆက်ပြီးတော့ထမ်းဆောင်သွားလိမ့်မယ်ရှင်မကတ္တပက မြတ်စွာဘုရားကတတ်တော်က80လောက်ပဲနေမယ်ရှင်မာကတ္တဝကတတ်တော်120လောက်ထိနေပြီးတော့ဒီသာသနာတော်ကြီးကိုသူဥဆောင်သွားမယ်ဆိုတာသိလို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကရှင်မာကတ္တဝကိုသင်္ကန်းအမွေပေးခဲ့တာတဲ့ဒီသာသနာတော်ကြီးထမ်းဆောင်စေခြင်းလို့အဲ့လိုနဲ့ရှင်မာကတ္တဝကယဟန်ဖြည့်ယဟန်ဖြည့်ပြီးတော့မြတ်စွာဘုရားဆုံးမနဲ့နေလိုက်တာ9ရက်ပဲနေလိုက်ရတယ်10ရက်မြောက်မှာယဟန္တာဖြစ်သွား တရားကျင့်ပြီးတော့ရှေ့ရမြောက်နေ့မှာယဟန္တာကြီးဖြစ်သွားပြီးတော့အဲ့ဒီမှာဒုတင်73ပါးလုံးအကုန်လုံးကိုဆောင်ပြီးနေတာဒါခါတည်းမှာအဘောဂတိကဒုတင်ဆိုကွင်းမြောင်ကြီးမှာနေရတာတစ်ပင်အောက်တော့မဟုတ်ဘူးတခါတည်းကကြတော့ရုတ်ကမှုဒုတင်ဆိုတော့တစ်ပင်အောက်မှာပဲနေရကွင်းမြင်ကိုထွက်လို့မရမိုးရွာရွာနေပူပူဒီတစ်ပင်အောက်နေ ကွင်းမြောင်ထဲမှာဒိဋ္ဌံထားပြီးဆိုရင်လည်းမိုးရွာရွာနေဘူးကွင်းမြင်ထဲမှာနေရဆုံးခံသွားတဲ့အခါမှာတခါတဲ့အိမ်နေမကြော်ပဲနဲ့အိမ်စဉ်လှက်ပြီးတော့ဆုံးခံရတယ်ရသမျှဆွန်းလေးကိုတခါတဲ့တပိတ်ထဲမှာဆိုရင်တခါတဲ့အဲ့ဒီမှာဟိုနာ၌ဒီနာ၌အဲ့လို၌လို့မရဘူးသူ့အစင်လေးစင်လေးနဲ့စားဒီစင်လေးစားပြီးရှိတဲ့နေရာလေးကနေစားသွားပြီးဟိုဘက်ကျတော့ကောင်းကောင်းမကောင်းကောင်းကောင်းတခါတဲ့ရက်နော်အဲ့ဒီလိုနဲ့ မထေမြတ်ကြီးဟာတခါတည်းအခုပြောတဲ့ဒုရင်နဲ့အကုန်လုံးကိုစောက်တည်ပြီးတော့ကြံသုံးပြီးတော့မှမထေမြတ်ကြီးနေလိုက်တာဘဝမှာကိလေသာပယ်ချောင်းဖြစ်တဲ့အကျင့်ဒုတင်ဆိုတာเนาะဒုတင်ကဆိုတာကိလေသာတွေကိုခါထုတ်ကြောင်းကိလေသာပယ်တာเนาะလောဘတဏ္ဍစိတ်လေးဆိုတော့သင်္ကန်းလေးကောင်းကောင်းရရင် သင်္ကန်းလေးကောင်းလေးပေါ်တာရတာပဲလေ ကျောင်းလေးကောင်းကောင်းလေးပေါ်နေရရင်ကျောင်းလေးပေါ်ตายရတာပဲလေနော်ဆွန်းလေးကောင်းကောင်းဖုံးပြရရင်ဆွန်းကောင်းကောင်းပေါ်မှာตายရတာပဲအဲ့ဒီตายရတဲ့စိတ်တွေအကုန်ဖယ်ထုတ်ပြီးတော့မှကိုတခါတည်းနေတာတဲ့ယဟန်ကိစ္စပြီးတော့ရှင်မကတ္တဗကဘာလုပ်လဲဟောတောတွေတောင်နေတဲ့လှိုင်ကူတွေမှာပဲသူကနေတယ်မြို့ချောင်းရွာချောင်းဘယ်တော့မှသတင်းမသုံးမြို့ချောင်းရွာချောင်းသတင်းမသုံးမဲနဲ့ လှိုင်ကိုတွေထဲမှာနေပြီးတော့ခုနှစ်ရက်လုံးလုံးဖလားတမဘာချမ်းသာနဲ့နေတာခုနှစ်ရက်ပြည့်ပြီဆိုတဲ့အခါကျတော့ဖလားတမဘာကထကြည့်တယ်ဘယ်ဆင်းရဲတဲ့ပုံကိုယ်တွေရှိသလဲသူတို့ငါချီးမြှောက်ရရင် ကောင်းမလားကြည့်လိုက်တနေ့ကျတော့နူးနေတဲ့တရောင်သားကြီးတယောက် နိုးပြီးတော့လက်တွေကလည်းအနာရီယောဂါကြီးတွေအကုန်ဖြစ်လက်တွေကလည်းအနာယောဂါတွေအကုန်ဖြစ်ပြီးတော့နိုးရွဲပြီးနေတဲ့ဒကာကြီးတယောက်ကသူကအလောက်ကလည်းမလုံနိုင်တော့တောင်းစားတာပေါ့လှက်ပတ်ပြီးတော့တောင်းစားရင်းနဲ့သူတောင်းလို့ရလာတာလေးတွေနဲ့သူကလမ်းဘေးမှာထိုင်စားနေတာအဲ့ဒီစားနေတဲ့ဒကာရဲ့ရှေ့မှာသွားရက်သွားပြီးတော့ဆွန့်လူခံတော့ဟိုက နူနာတရောင်းသားတခါကြီးကသူစားတဲ့အထက်ကနေမှတလုတ်တဆုပ်စာလေးတဲ့အဲ့ဒါလေးကြံတာလေးကိုအဲ့ဒါမထေမြတ်ကြီးကိုအဲ့ဒါလက်နဲ့ရဲပြီးတော့ထက်လှူလိုက်တာလက်ကလည်းယောဂါဖြစ်နေတဲ့လက်ဆိုတော့လက်တစ်ချောင်းကပြတ်ပြီးတပိတ်ထဲပါသွားတာမထေမြတ်ကြီးတပိတ်ထဲပါသွားတာအဲ့ဒါပါသွားတော့ မထေမြတ်ကြီးကဒကာတော်စိတ်ကြည်နူးအောင်လို့ဝမ်းသာရအောင်လို့ဒကာကိုချီးမြှောက်တာအဲ့ဒီဘေးနာလေးမှာထိုင်ပြီးတော့အခင်းလေးခင်းပြီးတော့ထိုင်ပြီးတော့အဲ့ဒီဒကာကြီးရဲ့ဆွန်းကို မိမ့်မိန်ရှက်ရှက်ဖုံးပေးတယ်အဲ့ဒီလက်လေးကဒီဘက်ကြလာရင်အဲ့လက်လေးဘေးဖယ်ပြီးအဲ့လိုနဲ့လက်လေးကိုဘေးဖယ်ဘေးဖယ်ပြီးတော့စားတာတကယ်ဦးဇင်းတို့ဒကာတော်မတွေကိုကို၌ဆိုရောစားနိုင်မှာမလား 89ကလေးကျွယ်ဝတဲ့တရေသာနော်ဦးစင်းကတော့ဦးစင်းနဲ့ကိုကျင်းစာကြည့်တော့တော်တော်ကိုကြည်ညိုတာဦးစင်းကငယ်ငယ်တော့ကအိုးသိရပြီရွာဆိုတဲ့ရွာတရွာမှာသွတ်သွားခံတာအဲ့လိုပဲသွန်ခံတော့စိတ်မနှံ့တဲ့ဒကမာကြီးတယောက်ကတခါတဲ့ရတ်တော်မပါအောင်ဖျားတဲ့သူလည်းစိတ်မနှံ့မှဦးစင်းကလည်းသိတယ်သူသူ့ကိုဟိုဒီနာရွာတွေတဲ့ဆိုတော့သိနေတာပေါ့နော် ရတ်တော်မူပါအောင်ဖျားတဲ့ဆိုပြီးတော့လှမ်းអော်တော့ဦးစင်းကလည်းတပိတ်လေးပွက်ပြီးရပ်ပေးတာပေါ့နော်ရပ်ပေးတဲ့အခါကျတော့ဒကမကြီးကဘာတွေချက်ထားတာလဲမသိပါဘူးဦးဇင်းတို့ငယ်တုန်းကဦးဇင်းတို့ကြောင်းကတာကြီးငါကြီးမစားဘူးလေဟိုဦးဇင်းတို့ငပိတို့ငချောက်တို့အဲ့ဒါမျိုးကတော့တောနဲ့တောင်းနဲ့မှာကင်းမရလို့အဲ့လောက်တော့လက်ခံတယ်ဝက်သားတို့ကြက်သားတို့ဆိုရင်လက်မခံဘာကြောင့်လဲဆိုဆရာတော်ကဒီတန်ဃာတွေကများတယ်အဲတန်ဃာတွေဆုံးကတ်ကြမယ်ဆိုလို့ရှိရင်ဝက်သက်ကြက်သက်တွေလုံမှာစိုးလို့ဆိုပြီးတော့ ဦးဇင်းငယ်ဆရာကကျောင်းမှာတတ်တတ်လွတ်တော့မဟုတ်ဘူးသားကြီးငါးကြီးကိုတလျှောက်လုံးကျောင်းမှာလုံးဝမစားရအောင်အဲ့လိုလှုပ်ထားတာအဲ့လိုလှုပ်ထားတဲ့အခါကျတော့အဲ့ဒကမာကြီးကအသားတော့အသားတွေပဲဘာတွေမှန်းလဲတော့မသိဘူးကြည့်လိုက်ရတာလဲရှွန့်ပုတ်ရောင်နေလို့ပဲမဲချိတ်နေတာပဲဘာနဲ့ဘလို့ချက်ထားတယ်လဲတော့မသိဘူးသူလဲစိတ်မှမနှံ့တာဆိုတော့သူကသူစိတ်ကူးပါရောချက်ထားမှာပေါ့နော်အဲ့ဒါနဲ့ ဦးစင်းတပိတ်ထဲဒကမာကြီးကလောင်းထည့်လိုက်ပါလေရောလားပကံကြီးနဲ့တလုံးဆွန်းရလဲတပိတ်ကလည်းဆွန်းနေရလဲပြည့်လူပြည့်ချင်းဖြစ်နေတာအဲ့ဒီအချိန်မှာဒကမာကြီးကအဲ့ဒါကြီးနဲ့လောင်းထည့်လိုက်တာကြောက်ရောက်တော့မျိုးလည်းမကြတော့ဘူးဒီဆိုဘသူမှလည်းမကတ်ချင်တော့ဘူးကြောက်ရောက်တော့ဦးစင်းတော့တပိတ်ကြီးကြည့်ပြီးတော့တော်ပါပြီဒီနေ့တော့ငါတော့ဆုံးတော့မစားတော့ပါဘူးဆိုပြီးတော့သွားပြီးတော့မေတ္တာလေးပေါ်ပြီးသွားသွန်ပြတယ်မျိုးကိုမကြလို့ဒါပုထုဇဉ်နော် ပုထုဇဉ်နဲ့အရိယာအဲ့ဒါခွာတာ အရိယာတွေကြောသူကစိတ်ကိုပြောင်းနိုင်တာတဲ့နော်သူကယွန်တရားဆိုတာလဲစိတ်ပဲလေယွန်တရားမဟုတ်ဘူးဆိုတာလဲစိတ်ပဲလေဒါကြောင့်မဟုတ်တယ်မလားသိရယွန်တာလဲပဲလေဘောတော့ကကြောင့်မို့ဧည့်သည်တွေရွာတရွာသွားတော့ညာကြီးမိုးချုပ်ရောက်သွားတော့အာအဲ့ဒီကရွာတရွာအာကဲကဲညာသမင်းကျွေးမယ်သမင်းကျွေးမယ်ဆိုပြီးတော့တခါတည်းဟာဟင်းကြိုရေကောင်းလိုက်တာချိုလိုက်တာပေါ့ ရှိသေးတယ်တောင်းမလားအာရှိတယ်ရှိတယ်ထက်ထက်ကောင်းလိုက်တာဟင်းကျော်ရည်တရှုရှုနဲ့တောက်ကြတောက်ကြစားကြပေါင်းလိုက်တာကွာဒီဟင်းကျော်မျိုးတခါမှမစားဘူးဆိုမနဲ့ကြတော့တခါဟဲ့မင်းကြဟင်းကျော်ရှိသေးလားမနဲ့ကြောပေးပါအောင်ဆိုတော့ဖေးတော့မနဲ့မောနေတော့ကြည့်လိုက်တော့ဟိုကတီးကောင်းနေဖြစ်နေတာဟိုဟာဒါရီညဟုတ်တယ်လေညကခင်ဗျားတို့ကောင်းတယ်ဆိုတာဟင်းအဲ့ဒီဟင်းပဲဆိုတော့ဟောဟောနဲ့ထိုးအကုန်တယ်တဲ့ဘာလို့လဲသိတော့အန်နာ နော်ညာတော့ကကျတော့မသိတော့ကောင်းလိုက်တာထဲပါအောင်ထဲပါအောင်နဲ့နေတာလေဟုတ်တယ်မို့လားဒါပုထုဇဉ်ဆိုတာကသူစိတ်ကိုမပြောင်းနိုင်ဘူးလေပုထုဇဉ်ကဟိုကအရိယာကျတော့ကြည့်လေဒီမှာသွေးတန်ရရနဲ့ပြကြတဲ့လက်တက်ခုအနုရလက်တစ်ဖက်ကိုတခါတည်းဟိုဘက်ဖယ်လိုက်ဒီဘက်ဖယ်လိုက်လိမ့်ပြလိုက်ဖက်ဖက်ပြီးတော့မှရှေ့တယ်ဖုံးပေးတယ်တဲ့မထေမြတ်ကြီးဒါယဟန္တာတွေဆိုတာဒါကြောင့်မို့သူတို့ကစိတ်ကိုနိုင်သွားပြီ နော်ဥစဉ်တော့ပုထုဇဉ်ဟာစိတ်ကိုမနိုင်ဘူးယွန်တရားဖြစ်ယွန်ယွန်တရားလို့ထင်လိုက်တယ်နော်အဲ့ဒါမျိုးပေါ့ကိုယ်စိတ်ကတခါတည်းအဲကိုယ်စိတ်ကိုမနိုင်တဲ့ပုံကိုပုထုဇဉ်ကနော်အဲ့ဒါကြောင့်မို့အရိယာနဲ့ပုထုဇဉ်အဲ့လိုကွာတာတဲ့နော်ဒါဖုံးတော်ကြီးဥသီလာထဲမှာလဲဥစဉ်တော့အဲ့လိုဖတ်ရတယ်သူ့ရဲ့ကပ္ပိယတခါကြီးကနိုးနေတာလို့ပြောတယ်နိုးနေတဲ့တခါကြီးကအဲ့ဒါမျိုးကတ်တဲ့အခါကျတော့ ဆရာတော်ကြီးကအဲ့ဒါတခါတဲ့ညနေခင်းမကြီးဖြော်ရီဟာနိုးနေတဲ့လက်နဲ့ပဲတခါကြီးကလည်းမကြီးသေးသေးကြာကြာနာနာနေပြီးတော့မှတခါတဲ့ရေနဲ့စစ်ပြီးတော့ဆရာတော်ကြီးကတ်တာဆရာတော်ကြီးကတော့ဖုံးပေးတာပဲဘေးကလူတွေကတော့ကြည်ကြည်ကြည်ကြည်ပြီးယွန်လိုက်တာနော်ယွန်လိုက်တာတဲ့ဒါမထင်မြတ်ကြီးတွေတကယ်သူတော်ကောင်းကြီးတွေသူတို့ရဲ့စိတ်ထားနှလုံးသားတွေအင်မတန်မြင့်မြတ်တာနော်အဲ့လိုသတင်းသုံးပြီးအဲ့လိုနေတာ အဲ့ဒါကြောင့်မို့အခုလဲရှင်မာကတ္တဗကအဲ့ဒါမျိုးနေတာတဲ့ဖုံပေဟိုကလှူရတဲ့တကားလဲជីနိုးလိုက်တာជីနိုးလိုက်တာជីနိုးလိုက်တာသူ့ကိုလှူရတဲ့အတွက်ပေါ့နော်အဲ့လိုနဲ့ဒီနေ့ကျတော့ရှင်မာကတ္တဗကချမ်းသာတဲ့အိမ်ဒီမှာလိုက်ပြီးတော့ဆုံးမခံတာထဲတွေကဆောလောက်ကျင်လဲသပိတ်ပိတ်ထားတယ်သပိတ်ပိတ်ထားတယ်ဘာလို့လဲဆိုတော့ဆင်းရဲသားတွေချီးမြှောက်ခြင်းလို့တဲ့ဆင်းရဲသားတွေချီးမြှောက်ခြင်းလို့နော်အဲ့ဒါမျိုးတခါတည်း တကက်ကိုဆင်းရဲတဲ့လူတွေမွဲတဲ့လူတွေအဲ့လိုလူတွေရဲ့ဆွန်းနေအဲ့ဒါမျိုးကိုမှအလှခံတာသူတို့ကိုကောင်းမှုတွေရသွားစေခြင်းသူတို့ကိုချီးမြှောက်ခြင်းလို့တနေ့ကျတော့တာဝရိန်သာနတ်ပြည်ကတရားမင်းရဲ့နတ်မိဗျာတွေတခါတည်းဆင်းချလာတယ်ဟာရှင်မကတ္တဗမထေရမြတ်ကြီးတရားထိုင်ပြီးတော့ခုနှစ်ရက်ပြည့်တဲ့နေ့ကျတော့ရှေ့ကနေတခါတည်းအဲ့ဒီမှာ ဆွမ်းလုံးအောက်တွေနဲ့စောင့်နေကြတာဘာလို့မလို့တော့အရှင်ဘုရားဆွမ်းလောင်းညင်လို့ပါဘုရားလို့ပြောနင်တော်ဆွမ်းလက်မခံဘူးလို့ပြောတယ်သွားပြန်လို့ဆိုပြီးတော့ခါမောင်းလွတ်တာမောင်းလွတ်တော့တခါတည်းဆွမ်းအခါဆွမ်းကိုကတ်ခွင့်မရဘူးရှင်မကတ္တဝါကမောင်းလွတ်လို့ပြန်ပြေးခဲ့ရတယ်ဆိုတော့တရားမင်းကနင်တို့ကဘလို့သွားတာလဲတဲ့ဒီတိုင်းမဲ့လေတဲ့နဝနစားနဲ့သွားတာပေါ့အာတာတဲ့ငါသွားလောက်ပြမယ်ဆိုပြီးတော့တခါတည်း အဖိုးကြီးအောင်အဖွားကြီးအောင်ဆောင်းပြီးအိပ်အိုလေးနဲ့ယဟန္တာဆိုလည်းစင်ញံမသိတာဟုတ်မစင်ញံတော့ဘယ်သိမှာအဲ့တော့တခါတည်းလမ်းလျှောက်သွားရင်းနဲ့အဲ့ဒီအိမ်အိုလေးတွေ့တဲ့အခါကျတော့တခါတည်းအဲ့အိမ်လေးရှိမှအော်ဒီအိမ်တော့ငါချီးမြှောက်လိုက်မှအတော်ဆင်းရဲတယ်ငါ့ကိုလောင်းလူလိုက်ရင်တော့သူတို့ချမ်းသာရမှာပဲဆိုပြီးတော့အဲ့ဒီမှာတခါတည်းရက်ရက်တော့တခါတည်းအရှင်မရရက်တော်မူပါအောင်ဖះဆိုပြီးတော့အိမ်ထဲမှာ ဆွနေပါလေပြင်းပြီးတော့မှတပိတ်ထက်လောင့်ထက်လိုက်တာလောင့်ထက်လိုက်တော့အနတ်ကထိတ်မရဘူးအနတ်နေရမှုကြိုင်နေတော့ရှင်မကတ္တဗမယောသားတော့ဘူးဒါလောက်ဆင်းရဲတဲ့အိမ်ကဒါလောက်ကောင်းတာကို လောင်းလူရတယ်ဆိုတာမဖြစ်နိုင်ဘူးဆိုဆင်ញင်ကြည့်လိုက်တော့မှတရားမင်းနဲ့သူသာမိဖုရားဖြစ်ဟဲ့တခိုးလို့ပြောတာဟောရှင်မကတ္တဗကဟဲ့တခိုးတဲ့ ဘယ်နဲ့ဆင်းရဲသားတွေအတွက်ငါမှပေးဖို့ရာသေချာပြင်ဆင်ထားပြီးတော့ခုနှစ်ရလုံးဟိုမှာထိုင်ထားရတာလေတရားကတရားတဲ့ထိုင်ထားတာမဟုတ်ဘူးခုနှစ်ရလုံးလုံးထိုင်ထားရတာဆင်းရဲသားပေးခြင်းလို့မှထိုင်ထားတဲ့ဟာသူတို့ကလာပြီးတော့လှုပ်တော့ဟဲ့တခိုးဆင်းရဲသားတွေဆင်းရဲသားတွေဒီကပစ္စည်းနင်းတို့ခိုးတာဆိုအရှင်ဘုရားတပည့်တော်လည်းနတ်မွဲလေးပါဗျာနော်ဘယ်နဲ့လို့တရားကနတ်မွဲရမှာလဲဆိုတော့အရှင်ဘုရားတဲ့တပည့်တော်သာသနာ့ဘာက သကြားဖြစ်တာဖရတဲ့သာသနာ့ဘသကြားဖြစ်တော့ဒီတချို့သောနတ်တွေကတပည့်တော်အိမ်ရှိကဖြတ်သွားတဲ့နတ်တွေကကိုယုံကိုဝါကအယောင်အယံတောက်ပတာတဲ့ဘာလို့လဲဆိုတော့ तू ကသာသနာတွင်ကုသိုလ်တွေလုပ်ခဲ့ကြတာဖရတဲ့သူတို့ကတဲ့သာသနာတွင်ကုသိုလ်တွေလုပ်ခဲ့ကြတဲ့အခါကျတော့သူတို့ရဲ့ကိုယောင်ကိုဝါတွေကတောက်ပရင်တပည့်တော်အခန်းထဲပုံနေရတယ်ဖရတဲ့တပည့်တော်လည်းအဲ့ဒါကြောင့်နတ်မွဲလေးပါဖေရတဲ့ အဲ့ဒါကြောင့်အရှင်ဘုရားကိုလာလှူတာပါတဲ့ဒါမြင့်ဘုရားတဲ့တပည့်တော်ကအခုလိုလှူသည့်အတွက်တပည့်တော် ကုစုမရတော့ဘူးလားဘုရားအဲ့လိုမဲတာတရားမင်းကအဲ့ဒါနဲ့ရှင်မကသဗ္ဗကရပါတယ်တခါကြီးတဲ့ဒါကဟိုဆင်းရဲတဲ့ပုံကိုယ်တွေအတွက်ရီမှန်းပြီးလောက်တာမှုပြောတာပါတရားမင်းကဝမ်းသာလိုက်တာ သူ ကုသိုလ်ရသွားပြီဆိုတော့ တခါတည်းငါရဲ့ကောင်းမှုရှင်မကတ္တဗမထေရမြတ်ဓမ္မတည်ခဲ့ပြီငါရဲ့ကောင်းမှုရှင်မကတ္တဗမထေရမြတ်ဓမ္မတည်ခဲ့ပြီဆိုပြီးတော့တခါတည်းကြွေးကြော်ပြီးတော့နတ်ပြည်ကိုပြန်သွားတယ်တဲ့နော်သူရဲ့ကောင်းမှုတူကြီးဟာရှင်မကတ္တဗအခုလိုခொနရဖလားသမဘချမ်းသာကထတဲ့အချိန်ကြီးမှာသူလှူခွင့်ရခဲ့ပြီဆိုပြီးတော့ဝမ်းသာပြီးတော့ပြန်သွားတာနော်ဒါရှင်မကတ္တဗရဲ့ဘဝမှာနော် ဘယ်တကားတကားမအပေါ်မှညစ်တညစ်ကချင်းတွေ့တာချင်း မရှိဘူးတဲ့ရှင်မကတ္တဝရဲ့ဂုံเนาะအဲ့ဒါကိုမြတ်စွာဘုရားကစန္ဒုပမတုတ်ဆိုတာရှိတယ်လာမင်းကို ဥပမာပေးပြီးဟောတာယဟန်တော်တဲ့ဟောဒီကောင်းငင်ကလာမင်းကြီးဟာသူကောင်းငင်ကိုသွားပြီးနေတဲ့အခါမှာညှိတွေ့တာရှိသလားတဲ့ ညှိတွယ်တာမရှိပါဘူးမြတ်စွာဘုရားတဲ့နော်ညှိတွယ်တာမရှိပါဘူးတဲ့အေးမှတ်ထားတဲ့မြတ်စွာဘုရားအဲ့ဒီတုတ်တော်မှာနော်ဒါတိုက်ရိုက်ပြောထားတာလက်တော်နဲ့ဟဲ့လို့မြောက်မြောက်မြောက်မြောက်ရမ်းရံပြီးပြတာဒါအခုခေတ်ဦးဇင်းတို့ဟိုဖျားတွေမုဒရာတွေထဲမှာမပါသေးတဲ့မုဒရာပဲအဲ့မုဒရာနော်အဲ့ဒီမုဒရာကမြတ်စွာဘုရားလက်တော်ကိုမြောက်ပြီးတော့ဟာဒီကောင်းငင်ဟာလာမင်းဟာ ဘယ်အရာနဲ့မှညှိတွယ်ခြင်းမရှိ သွားတတ်ကဲ့သို့ငါရဲ့သားတော်ကြီးဖြစ်တဲ့ကတ္တပဟာလည်းသူကဘယ်တကာတကာမှပေါ်မှညှိတွယ်ခြင်းထားပြီးတော့နေတဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့အဲ့ဒါလာမင်းနဲ့ဥပမာပေးဟုတ်လို့လက်ကိုမြောက်မြောက်မြောက်မြောက်ပြီးတော့အဲ့ဒါမျိုးကြတာရှိတယ်နောက်ပြီးတော့တစ္စကပရပိုက်နဲ့တုန်းကမြတ်စွာဘုရားပြောတာရှိတယ်တစ္စကပရပိုက်ကကျုံကျုံသွားတာကိုကဲတပည့်တွေငါးတော့လိုက်ခဲ့ နာမည်ကြီးတယ်ဆိုတော့ဂေါရမကိုချွေးပြန်သွားအောင်ငါနှိမ့်ဆက်ပြသမ်းမယ်ဆိုပြီးတော့သူကလာတာလာတဲ့အခါရောက်တော့မြတ်စွာဘုရားကိုအတ္တဝါရလားအနတ္တဝါရအတ္တဝါရအနတ္တဝါရဆိုအငင်းခုံပေါ့နော်အကျဉ်းချုပ်ပြောရရင်တော့အငင်းခုံ तू ကအတ္တဝါရရှိတဲ့အကြောင်းပြောတဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီမှာနေကဲကိုပိုင်တဲ့အတ္တဆိုလို့ရင်မင်းအိုနေတဲ့ရုပ်ကြီးကိုမင်းတပည့်လို့16နှစ်သားဖြစ်အောင်ဖန်သင်းသားဆိုပြီးခိုင်းတာ တခါလည်းပြန်ပြုတ်ပြင်သားဆိုခိုင်းတော့မပြုတ်ပြင်တတ်ဘူးအဲ့တော့မပြုတ်ပြင်တတ်ရင်အတ္တလားအနတ္တလားအနတ္တလို့ကလည်းဝန်ကမခံခြင်းအဲပြုတ်ပြင်ဆိုတော့လည်းမပြုတ်ပြင်နိုင်သူ့မှာအခက်တွေ့ပြီးတော့ကြံရမရပြီးတော့ခေါင်းမှိုင်ကြသွားပြီးတော့အဲ့ဒီမှာချွေးတွေထွက်သွားတာချွေးတွေပြန်ပြီးနေတော့မြတ်စွာဘုရားသင်္ကန်းကိုလှပ်ပြတယ်တဲ့ဟေ့သစ္စာကပရပိုက်ကြည့်တယ်ငါချွေးပြန်သလားလို့ပြောတယ်တဲ့အဲ့အဲ့ဒီတော့တခါသင်္ကန်းလှပ်ပြတယ်တဲ့ မြတ်စွာဘုရားနော်ငါချွေးပြန်လာကြည်စမ်းပါဆိုပြီးတော့ချွေးတစ်စက်မှတော့မင်းမထွက်ဘူးတဲ့မင်းကချွေးထွက်နေတာလို့အဲ့တုန်းကလည်းအဲ့လိုပြောဘူးတယ်တဲ့နော်အခုလည်းပဲဒါလက်ကိုမြောက်မြောက်မြောက်မြောက်ရမ်းရမ်းပြီးတော့အဲ့ဒီလာမင်းကြီးနဲ့တူတယ်တဲ့အဲ့ဒီလာမင်းကြီးနဲ့တူတယ်နော်ကတ္တပမထေမြတ်ရဲ့ဂုဏ်တွေဟာနော်သာသနာတော်တွင်မှာ तू ကသူ့ကိုဘလောက်ပဲလှူလို့နေနေဘယ်တကာတကာမှပေါ်မှာလဲ तू ကအခုပြောသလိုညိကတာမရှိတွယ်တာတာမရှိဘူး တခါဆိုလို့ရှိရင်ဒီလာဇာဒေဝေဆိုတဲ့အမျိုးနတ်သမီးတယောက်ရှင်မာကတ္တဝကိုသူစားမဲ့ပေါက်ပေါက်တွေလှူလှူပြီးတော့အဲ့ဒါလှူပြီးတော့သင်နတ်ပြည်မှာသွားပြီးတော့နတ်သမီးဖြစ်နတ်သမီးဖြစ်ပြီးတော့ပြန်တရိရတော့ကျေးဇူးတင်လိုက်တာမထေမြတ်ကြီးဒီမထေမြတ်ကြီးကျေးဇူးကြောင့်ငါတော့ဒီလိုစည်းစိမ်တွေရတယ်ငါမထေမြတ်ကြီးကျေးဇူးဆက်မယ်ဆိုပြီးတော့တခါတည်းကြောင်းနဲ့သွားပြီးတပြက်စီးသွားလှဲတာ ရှင်မကတ္တဗမထေမြတ်နေတဲ့နေရာမှာတပြက်စီသွားလှဲတော့ရှင်မကတ္တဗငါဟာအကြောင်းဘသူကလာတပြက်စီလှဲသွားပါလဲအဲ့ဒါနဲ့ကြည့်လိုက်တဲ့အခါကျတော့နတ်သမီးဖြစ်အဲ့ဒါနဲ့နောက်ရကြောလာလှဲတော့သွားနေလာမလဲနဲ့တပြည့်တော်ခွင့်ပြုပါဗျာတပြည့်တော်ခွင့်ပြုပါဗျာတပြည့်တော်ကုသိုလ်လေးလိုချင်လို့ပါမလာနဲ့နေလာလှဲတာရေမကြည့်ဘူးနောင်ကြတော့ဘုန်းကြီးတွေကရက်ကြီးတွေဆန်းကျယ်တဲ့ရက်တောင်ကြီးတွေကိုင်း ပလင်မော်တက်တရားဟောပြီးငါဆွဆွဲအောင်မာတဲ့ရှင်မာကတ္တဝါကြီးတောင်မှနတ်သမီးအလုံကျွေးထားသေးတာပဲဆိုပြီးငါပြောလိုက်မယ်တဲ့အဲ့တော့နင်သွားတော့လို့မောင်းထုတ်တာနော်တခါတည်းကြိုးပြီးသိတာနော်စမ်းကြဲတဲ့ရက်တောင်ကြီးထမ်းပြီးတော့တယ်နော်စမ်းကြဲတဲ့ရက်တောင်ကြီးတွေထမ်းပြီးတော့တယ်နောက်ပလင်မော်တက်ဓမ္မခရိကတွေကငါအဲ့လိုဆွဆွဲကြလိုက်မယ်တဲ့အဲ့ဒါသွားဆိုဟိုကငိုရိုတောင်းမှန်တယ်တောင်းမှန်တယ်လက်ဖြောက်တီးတယ်ယဟန္တာဆိုတော့ဒေါသမဖြစ်ဘူးဒါပေမဲ့ လက်ဖြောက်တစ်ချက်တီးလိုက်တဲ့အချိန်မှာအဲ့နတ်သမီးတွေကကတ်လို့မရတခါတည်းကိုကောင်းငယ်အဝေးကြီးမှာတက်ပြီးတော့ငိုးနေရှာတာအဲ့ဒီအချိန်မြတ်စွာဘုရားလှမ်းပြီးကြည့်ပြီးချက်သမီးတဲ့ကောင်းမှုပြုရမှာချက်သမီးတို့တာဝန်အဆုံးမတွေလိုက်နာပြီးတော့ကျင့်သုံးဖို့ကငါဘုရားရဲ့သားတော်ရဲ့တာဝန်အဲ့ဒါကိုတာဝန်ကိုလုပ်လေတဲ့ကိုကကိုအခြားပြုတဲ့ပြုတိုက်တဲ့ကောင်းမှုတွေကိုပဲကိုကကိုပြုရမှာပဲ အဲ့ဒီမှာမြတ်စွာဘုရားကတရားဟောတာတရားဟောတော့အဲ့နတ်သမီးသောတာပန်တည်သွားတယ်နော်သောတာပန်တည်သွားတယ်နတ်သမီးလာပြုစုလို့လည်းမရဘူးတရားဓမ္မတွေယင်းနေနေသွားကလို့လည်းမရနေတာတော်တယ်မှာပဲတောတောင်နေတယ်မှာပဲနေတယ်အဲ့လိုနဲ့မြတ်စွာဘုရားကရှင်မာကတ္တပရဲ့အဲ့ဒီဂုံကျေးဇူးကိုပြောပြီးတော့ရဟန်းတော်တဲ့ အရင်တော့ကဆိုလို့ရှိရင်ဒီလိုဒုတင်နေစောက်တည်တဲ့အကျင့်တွေဒီအကျင့်မြတ်တွေကိုမြတ်စွာဘုရားတဲ့ဟိုတုန်းကဆိုဒါရှင်မကတ္တဗပြန်လျှောက်ရှင်မကတ္တဗမြတ်စွာဘုရားတဲ့ဟိုတုန်းကဆိုရင်ပန္တကူဒုတင်ဆောင်းတဲ့ကျေးဇူးတွေအာဒီလိုတုတ်တန်ဒုတင်ဆောင်းတည်မယ်ဆိုတော့ဂုံကျေးဇူးတွေဒီဂုံကျေးဇူးတွေကို ပြောကြဆိုကြတယ်အောက်ကတပည့်တွေကလည်းအဲ့ဓာတွေကို လိုက်လံပြီးတော့တခါတည်းကြင့်ကြတယ်အခုကျတော့နဲကုန်ပြီဖေဟာနဲကုန်ပြီဒါဦးဇင်းတို့လည်းပြန်သုံးသပ်ကြည့်တယ်ဦးဇင်းတို့ငယ်ငယ်တုန်းကဦးဇင်းတို့ဆိုလို့ရှိရင်မနဲ့အာယုံဆုံးဒီတိလရှင်တွေကစံပြုတ်ယာကုကတ်တာပေါ့နော်အဲ့ဒါတခါတလေဆိုရင်တိလရှင်တွေဆိုရင်စိတ်တော်မကောင်းကြဘူး အာယုံဆုံးကိုပို့တာဦးဇင်းတို့ကိုရင်နေဦးဇင်းနေတပတ်မှစားကြဘူးဘာလို့လဲဆိုအဲ့ဒုတင်ဆောက်တည်နေလို့ဟိုမှာတော့တိလရှင်တွေကတော့တန်ဃာတော်တွေအတွက်ဆိုပြီးအာယုံဆိုပြီးတော့သူတို့မှတညာလုံးကြိုချက်ပြီးတော့ကရတာဒီကဖုံးပေးမဲ့လူမျိုးသူတို့မကြိုက်လို့မဟုတ်ဘူးသူတို့လည်းတညာလုံးသွားသူအကျော်လေးတွေနဲ့ဆံပြုံလေးတွေနဲ့မနဲ့ဆိုရင်အဲ့ဒါအာယုံအတွက်ဆိုပြီးတော့ဖုံးတော်ကြီးတွေအတွက်ဆိုပြီးကြောင်းဘက်ကိုလှမ်းပြီးတော့အဲ့ဒါဟိုလောက်တယ်ဒါပေမဲ့ဒီကတန်ဃာတွေက ဒုတင်တွေဆောက်တည်တာအခုဦးစင်းပြန်သွားတယ်ဦးစင်းတော့တော်ရတွေမှာမရှိတော့ဘူးနဲ့ကိုညာဘူးတခါဦးစင်းတစ်ခေါက်ရောက်သွားတော့မှအဲ့နာမှာကဲအဲ့ဒါဦးစင်းရဲ့ဇာတိရွာရဲ့ရှေ့ကအဲ့တောင်ကြီးပေါ်မှာငါအဲ့ဒါဒီကိုရဲ့ဒီမှာနေမယ်ဒုတင် ဆောက်တည်ပြီးတော့နေမယ်နောက်ပြီးတော့အဲ့နာလေးမှာတငါရွာလေးတွေရှိတယ်ဦးစင်းတို့ဟိုဒီမူးမြက်ဆယ်ကြီး မူးမြဆယ်ကြီးအလဲကောင်မှာကုန်းပေါ်နေတဲ့နေရာရှိတယ်ဦးဇင်းတို့ဇာတိရွာလေးရဲ့ဒီဘက်ကုန်းထိပ်မှာအဲ့ပေါ်မှာတန်ဃာလှုပ်ရှားနေတဲ့လူတွေရှိတယ်အဲ့ဒါနဲ့သူတို့ကလည်းအဲ့မှာတောင်ပေါ်လာလာနေကြတော့ဦးဇင်းကသူတို့ချီးမြှောက်ခြင်းလို့အဲ့ဒါနဲ့ကဲမင်းတို့ရွာတော့ငါလည်းဇံမပြန်နိုင်တော့ဒီတိုင်းတော့မကြွနိုင်ဘူးကွာလို့အဲ့ဒါလှေနဲ့လာပြီးတော့ပြင့်နိုင်လို့ရှိရင်တော့နေတိုင်းငါအခုဒီမှာ၉ရက်ဒိဋ္ဌံဝင်မယ်သတင်းသုံးမယ်မင်းတို့၉ရက်အဲ့ဒါငါ့ကိုလာပြီးတော့ လှေနဲ့လာပြီးရင်ငါကြွပေးမယ်ဆိုဝမ်းသာလိုက်ကြတာမှန်ပါဗျမှန်ပါဗျနဲ့ဆိုပြီးတော့အဲ့ဒါနဲ့ဦးစင်းဆိုအဲ့ဒီရွာလေးကိုအဲ့ဒါလှေလေးနဲ့လာပင်းဦးစင်းတောင်ပေါ်ဆင်းတောင်အောင်ဆင်းပြီးတော့လှေလေးနဲ့သူတို့အဲ့ဒီကုန်းလေးပေါ်ထိလိုက်သွားအဲ့နာ55အိတ်80လောက်အဲ့ဒီမှာဆွန်လေးခံပြီးမှသူတို့ကုစုပေးခဲ့အဲ့ဒါပြီးမှပြန်တက်ပြောင်းပြန်ရောက်တော့အရင်တော့ငါတပြည့်တော့ဒီတော့ဒီတောင်ဒီနေရာကြီးမှာ တပည့်တော်တို့ဒုတင်နေမျိုးစုံကြင်ကြတာဖျားဒုတင်နေကြင်ကြတာအခုရှားပါကုန်ကြပြီနေလည်းမနေကြင်ကြတော့အခုဆိုရင်တပါးနှစ်ပါးတော်ကြီးတော်လုံးမှာအဲ့လောက်ပဲရှိတော့တယ်တပါးနှစ်ပါးလောက်ပဲအဲ့ဒါမျိုးတွေနေမဲ့တန်ဃာတွေကလည်းနဲလာပြီးဒီလိုအကျင့်တွေကျင့်ကျင်တဲ့တန်ဃာတွေကလည်းနဲလာပြီးအခုခေတ်တွေပေါ့နော်အခုလည်းမြတ်စွာဘုရားသာသနာတော်မှာမြတ်စွာဘုရားဒီရှင်မကတ္တဝါလျှောက်တယ်အရှင်ဘုရားတဲ့ဟိုတုန်းကဆိုရင်တဲ့ ယဟန်တော်တွေဟာအာဒီဒုတင်ဆောက်တည်တဲ့အကျင့်တွေကိုဟောကြတယ်ဖေရပြောကြတယ်ဖေရတယ်ဒါပေမဲ့အခုနောက်ပိုင်းယဟန်တွေကအဲ့ဒါတွေစိတ်မဝင်လာတော့ဘူးတဲ့အဲ့ဒါဟိုတုန်းကနဲ့ဒီတုန်းကဘလောက်အကွာကိုပြောတာလဲဆိုတော့ပထမနှစ်20နဲ့နောက်နှစ်20ကိုပြောတာတဲ့ပထမ body လို့ခေါ်တယ်မြတ်စွာဘုရားဖျားပွင့်ပြီးတော့နှစ်ပေါင်း20ပထမ body အတွင်းမှာယဟန်တော်တွေကဒုတင်ဆောက်တည်ပြီးတရားကျင့်တဲ့ပုံကိုယ်တွေအများကြီးဖြစ်တယ် အဲ့ဒီအများကြီးဖြစ်ပြီးတော့အဲ့ဒီယဟန်နေဟာတရားဓမ္မတွေကိုကျင့်ကြတာတရားဓမ္မတွေကျင့်ကြတာ မတရားဖို့တရားတွေလည်းရတယ်နော်နောက်ပိုင်းကျတော့အဲ့ဒါမျိုးမရတော့ဘူးတဲ့သိခါဘုတ်တရားလည်းအယံများလာတယ်ပညာချက်တွေလည်းအယံများလာတယ်ဝါတော်20ရက်ဒီဘက်နောက်မှာသိခါဘုတ်တွေများသလောက်ယဟန်တော်တွေဟာတရားဓမ္မရတဲ့ဘက်မှာတွေနေပါသွားတယ်တဲ့နော်အဲ့ဒီလိုနေပါသွားခြင်းရဲ့ အကြောင်းတွေကိုမြတ်စွာဘုရားနဲ့ရှင်မကတ္တပတို့ပြန်ပြီးတော့ပြောကြဆိုကြဆွေးနွေးကြအဲ့လိုတွေလောက်ကြတဲ့တုတ်တော်တွေထဲမှာဒါအခုအဲ့ဒီစန္တပုစန္တုပမတုတ်မှာဆိုရင်မြတ်စွာဘုရားလာမင်းရင်နိုင်ရှင်ပြီးတော့ပြတယ်ပြပြီးတော့ရှင်မကတ္တပရဲ့နေနီတရားဟောနီသူ့ရဲ့နေနီတရားဟောနီက ဒီချိုးချံတဲ့အကျင့်တွေကိုကျင့်ဖို့ရာအတွက်ကို तू ကအမြဲတမ်းဟောလို့ရှိတယ်။နောက်ပြီးတော့ तू တရားဟောတဲ့အခါမှာမြတ်စွာဘုရားရဲ့အစအလယ်ဆုံးကောင်းကျင်သုံးပြာနဲ့ပြည့်စုံနေတဲ့ဒီတရားတွေဒကာဒကမတွေကိုနာယူနိုင်ကြပါစေ။နာယူပြီးတော့ကျင့်လဲကျင့်ကြံနိုင်ကြပါစေ။ကျင့်ကြံပြီးတော့အဲ့ဒီတရားတွေကိုပေါက်မြောက်ထိုးထွင်းသိနိုင်ကြပါစေဆိုတဲ့၃ချက် အဲ့ဒီသုံးချက်နဲ့တရားဟောတယ်တရားဟောတဲ့အခါမှာနော်နာယူနိုင်ကြပါစေနာယူပြီးတဲ့အတိုင်းကျင့်ကြံနိုင်ကြပါစေကျင့်ကြံပြီးတဲ့အတိုင်းထိုးထွင်းသိမြင်နိုင်ကြပါစေဆိုတဲ့အချက်၃ချက်ကို စေရနာမေတ္တာ ရှေ့ထားပြီးတော့ဒဂါဒဂမပေါ်မှာတရားဟောပါတယ်တဲ့လတ်လာပါငက်ွက်လို့ဂုံမက်ွက်လို့ငါ့ကိုကြီးညိုပါစေဆိုတဲ့ စိတ်ဆန္ဒလုံးဝမှမပါပါဘူးတဲ့တချို့သောယဟန်တွေကအဲ့လိုမဟုတ်ဘူးတဲ့ငါဟောတဲ့ဖေကဒီတရားတော်တွေကိုနာယူနိုင်ကြပါစေနာယူပြီးတော့ငါကိုကြည်ညိုနိုင်ကြပါစေကြည်ညိုပြီးတော့ငါကိုလှူဒန်းကြပါစေဆိုတဲ့အဲ့ဒီသုံးချက်နဲ့ဟောတာတဲ့ကဲဒါမြတ်စွာဘုရားပြောတာနော်ငါဟောတဲ့တရားကိုနာယူနိုင်ကြပါစေငါဟောတဲ့ဖရာရဲ့တရားပေါ့နော် ဒီတရားတော်တွေနာယူနိုင်ကြပါစေနာယူပြီးရလဲငါ့အပေါ်မှာကြီးညိုပါစေကြီးညိုပြီးရလဲငါ့အပေါ်မှာလှူဒန်းထောက်ပံ့ခြင်းနဲ့အပြုမှုတွေပြပါစေဟိုထဲမှာတော့အပြုမှုပြပါစေအပြုမှုပြပါစေဆိုတာလှူပန်းလှူဒန်းထောက်ပံ့ပါစေလို့ပြောတာအဲ့ဒါဟာမြတ်စွာဘုရားရဲ့တရားတော်ကိုတကယ်ရိုသေစွာဟောပြောခြင်းမဟုတ်ဘူးတဲ့အဲ့ဒါလလပါမဲ့လို့ဟောပြောခြင်းပဲ နော်လတ်လာပါမယ်လို့ဟောပြောခြင်းပဲတဲ့အဲ့လိုဟောပြောနီးနဲ့ရသော်ဖရားရဲ့တရားတွေဓမ္မတွေကို မဟောမပြောရပါဘူးတဲ့မြတ်စွာဘုရားရဲ့တရားဓမ္မတွေကိုအဲ့ဒီမှာရှမကတ္တဗဟောပြောတကဲ့သို့နော်အဲ့ဒီလိုပဲအဲ့ဒါနော်စိတ်ကောင်းစေတနာကောင်းတဲ့ဒကာဒကမတွေသိပါစေကျင့်ပါစေကျင့်တဲ့အတိုင်းလဲထိုးထွင်းသိပါစေဆိုတော့မေတ္တာစေတနာရှေ့ထားပြီးတော့အဲ့ဒီဟောပြောနည်းတွေနဲ့ဟောပြောရမယ် နော်တခါကျတော့မြတ်စွာဘုရားပြောတယ်ကတ္တပါတဲ့ငါလဲတန်ခါကို ဆုံးမသလိုအတင်လဲတန်ခါကို ဆုံးမပေးပါတဲ့အဲ့ကျော်ရှင်မကတ္တပါဘာပြန်ပြောတယ်ထင်လဲမြတ်စွာဘုရားတဲ့တန်ခါတွေကဟာအရင်ကလို့ဆုံးမလို့မကောင်းတော့ဘူးဖေရတဲ့နားမထောင်ဘူးတဲ့နော်တန်ခါတွေပြောလို့ဆိုလို့နားမထောင်ဘူးတဲ့အခုခေတ်မှာဆိုတာမဟုတ်ဘူးရှေ့ခေတ်ကလည်းရှိတာပဲ နော်နားမထောင်ဘူးဖေရတဲ့တန်ခါတွေကတဲ့ အဲ့ဒါအိမတာမခတ်တယ်တဲ့ဒီကောင်းမြတ်တဲ့အကျင့်တွေပြောလို့ရှိရင်မလောက်ချင်ဘူးမနာမထောင်ချင်ဘူးဆိုတော့ပြဆိုပြဟုတ်တယ်တဲ့ဒါကြောင့်မို့အဲ့ဒီမှာတတ္တမပฏิရူပကတုတ်ဆိုတဲ့အဲ့ဒီတုတ်တော်မှာကြတော့မြတ်စွာဘုရားကချက်သားတော်တဲ့လောကမှာရွှေအစစ်သည် အတုမပေါ်သေးသမျှရွှေအစစ်ဟာမကွဲပြောက်ဘူးတဲ့နော်ရွှေအစစ်ဟာ အတုတွေမပေါ်သေးသမျှအတုွယ်ရင်အစ်စ်ပြောက်တယ်အခုလည်းပဲတဲ့ငါဖះသာသနာတော်တွင်မှာနော်တရားထုတွေတရားရောင်းနေနော်ယဟန်နေဟာတကက်ကိုတရားကိုမကျင့်ကြတော့ဘဲနဲ့ပေါ့ပေါ့တန်တန်နေလောက်လာကြပြီဆိုရင်တရားစစ်တွေ꿰ကြတော့မှာတရားစစ်တွေ꿰ကြမှာတဲ့တရားအတုတွေများလာမယ် ငါတရားငါတိတာငါထိုးထွင်းတိတာဆိုပြီးတော့ငါတရားတွေများလာရင်ဖះဟောတရားတွေကွဲကုန်နော်ဟာငါကျင့်တာဒါငါကျင့်လို့ငါတိတာပဲဖះဟောတာနဲ့ညီတာမညီတာဘေးချိတ်အဲ့ဒါတော့မဆိုင်ဘူးငါကိုတွေ့အဲ့ဒါတွေဆိုကြက်ကြက်ဥဒေတို့သတိထားမှာပဲနော်ကိုတွေ့ဆိုလို့ရှိရင်ဖះဟောနဲ့ညီကိုညီရဖះလည်းခန္ဓာကိုယ်တွေ့နဲ့ဟောထတာလေကိုတွေ့လို့ပြောပြီးဖះဟောနဲ့မညီဘူးဆိုရင်တော့မဟုတ်ဘူးအဲ့ဒါကတော့ ဦးဇင်းတို့ကဒါသုံးသပ်မှာပေါ့နော်အဲ့တော့ကိုတွေ့ကိုတွေ့ဆိုပြီးတော့အထင်တွေကြည့်အောင်အမြင်တွေကြည့်အောင်ရှောက်လို့ရင်အဲ့တော့ဒီကဖះဟောတဲ့အစ်စ်မှန်ကြီးကွဲပြောက်သွားမှာပဲအဲ့တော့မြတ်စွာဘုရားပြောတယ်လှေကြီးဟာတဲ့နစ်မြုပ်တယ်တဲ့ဘာကြောင့်နစ်မြုပ်တာအဲ့ပေါ်တင်တဲ့ဝန်နေကြောင်းတဲ့နော်လှေပေါ်မှာတင်တဲ့ဝန်နေကြောင်းပေါ့နစ်မြုပ်တာတဲ့အခုလည်းပဲတဲ့ငါဖះသာသနာတော်တွင်မှာ ဝင်လာတဲ့ယဟန်ယဟန်မှာဥပါဒကဥပါဒကမှာဆိုတဲ့အဲ့ဒီပုံကိုလင်းမျိုးကြောက်မဲ့ဟောဒီတရားတွေဟာပြန်ပြီးတော့ကွယ်ပြောက်မှာပဲနော်ဘာကြောက်ကွယ်ပြောက်မှာလဲဆိုတော့၅မျိုးမြတ်စွာဘုရားအဲ့မှာပြန်ပြနံပါတ်1တဲ့ဖရာအပေါ်မှာယုံကြည်ညိုရိုသေလဲသားမှု အာနယ်ခြင်းကြောင့်မြတ်စွာဘုရားပေါ်မှာ မြတ်စွာဘုရားဒီသာသနာတော်ဤတစ်ခုလုံးဦးဇင်းတို့ဒီမှာသင်္ကန်းတွေဝတ်ယုံနေတယ်ဦးဇင်းတို့နေတိုင်းဖုံးပေးနေတယ်ဦးဇင်းတို့နေဒီเจ้าနေเจ้าဆွမ်းသင်္ကန်းเจ้าဆင်းတဲ့ဒီရနေတဲ့ပစ္စည်းလတ်လာပါအလုံးဒီဘသူကြောင့်ရတယ်ဖះရှင်ကိုတော်မြတ်ကြီးကြောင့်ရတာဖះရဲ့ကျေးဇူးမြတ်စွာဘုရားကျေးဇူးကြောင့်ဦးဇင်းတို့ကောင်းမွန်ဖုံးပေးနေရတယ်ဒကာဒကမတွေကကြီးညိုနေရတယ်ကိုယ့်အကိုဒင်းစင်တော်ပြီးဖះဆိုပြီးလောက်ပါလားစွမ်းနိုင်တယ်ဆိုရင်ဘသူကလာပြီးတော့ ဒီလိုကြွေးမွေးမလဲဟုတ်တယ်မို့လားမရဘူးဒါဖရာရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တွေကျေးဇူးတွေကြောင့်မို့သားလိုက်ရင်ဒီချမ်းချမ်းသာသာရနေတာကိုအဲ့ဒါကိုဖရာပေါ်မှာမယိုသေးဘူးနော်ဖရာပေါ်မှာမယိုသေးဘူးဖရာပေါ်မှာယိုသေးအဲတောက်ကွမှုနဲတယ်ဒါဥစဉ်တို့မြန်မာပြည်မှာနမကြီးဆရာတော်ကြီးတပါးပါဒါသူစကားဆိုတပိုင်းတွင်တယ်လေကိုတော်တို့တဲ့တပည့်တော်ကြောင်းနဲ့လာနေတပည့်တော်ပြောတာလို့တဲ့ ကျောင်းမှာဖရာတော်မှာတပြည့်တော်ထားရနေရမှာတဲ့သူကလို့ပြောတာကျောင်းမှာဖရာတော်မှာတပြည့်တော်ထားရနေရမှာတဲ့ကိုတော်တို့လည်းတပြည့်တော်ပြောပြောတဲ့အတိုင်းနေတဲ့နောက်ပိုင်းတော့သူနာမည်တွေလည်းပြက်ပြီးပြက်ပြီးတော့ကိုပြန်တော်မူသွားချတယ်ဒါဖရာစော်ကားတဲ့စကားလေဒါတကယ်သီလသမာဓိတွေနဲ့ပြည့်စုံတဲ့ဆရာတော်ကြီးလုပ်ပြီးတော့သူဖရာပေါ်မှာသူအဲ့လိုသွားသုံးလိုက်တာဒါမသုံးကောင်းတဲ့စကားလေနော်ဒါဥစဉ်ဟိုထိကြိုက်ပြောတာမဟုတ်ပါဘူးဒါဗုဒ္ဓဖရာပေါ်မှာတန်ခါခါ ရိုသေလဲသားမှုအပြည့်ထားမယ်ဟာကို तू အဲ့လိုတွေပြောမိလိုက်တဲ့စကားလေးတစ်ခုကိုဒါဦးလေးအကြောင်းခံပြောပြတာဟုတ်လားမသုံးနှုံးသင့်ဘူးလေကိုယ်စိတ်ထဲကဘလို့ပဲဖြစ်ဖြစ်ဖရတော့မှာတဲ့ငါထားတဲ့နေရာနေရမှာတဲ့ကိုတော်တို့လည်းပြောပြောစကားနားထောင်အောင်မယ်တဲ့အဲ့လိုမျိုး तू ပြောဘူးတဲ့ဒါမရဘူးဒါဖရရဲ့အဲကျဲသူကြောင့်ကြောင်းနေရတယ်ကံနေရတယ်ဖရကျဲသူတရားကျဲသူတန်ခါကျဲသူဒီကျဲသူတွေကြောင့်ရတဲ့ဟာကိုကိုကအဲ့လိုမျိုးဖရပေါ်မှာမယုံမသိမလောက်ရဘူး ဘူးတဲ့အဲ့ဒါကြောင့်မို့ရသော်ဘုရားကဘုရားပေါ်မှာယောသေးကိုင်းဆိုင်မှုနဲလာပြီဆိုရင်နော်ဒေသနာတော်ကြီးဆောက်ရုပ်ကြောင်းရသော်ဘုရားဟောတော်မူတဲ့တရားတော်ဒီအလေးမြတ်မပြုတ်ကျင်တော့ဘူးတော်တော်များများတရားအကြောင်းပြောရင်ဒါတချို့လေဆရာတော်တွေဆိုရင်နားမထောင်ညင်ဘူးဒါဘုန်းကြီးဖြစ်နေတာတောင်မှနော်တရားကျင့်ဖို့အကြောင်းပြောရင် ရိုသေလေးစားမှုအဲ့ဒါနဲလာတာဒီအဲ့ဒါတွေဦးဇင်းတို့ဘဝမှာလည်းအများကြီးတွေ့ခဲ့ရတယ်။အော်ဒါကြောင့်မို့မြတ်စွာဘုရားကတရားကိုမယုံသေးတော့ဘူးဆိုတာဒါပြောတာပဲเนาะအဲ့ဒါဦးဇင်းတို့ငယ်တုန်းကလည်းအခုတော့သူတို့လည်းလူထွက်သွားကြပါပြီအဲ့တော့ဦးဇင်းကဒကာဓမ္မတွေနဲ့တွေ့တယ်တရားဓမ္မဟောတယ်အခုတော့လည်းလူတွေ့တရားယူပဲဟောနေတာ तू အဲ့လိုပြောတာဟောပြလူတွေ့ဘာပြောရမှာလဲတရားပဲဟောရမှာဟုတ်အဲ့ဒါတရားတတ်တယ်မကိန်းတော့နောက်ကြတော့အခုကြတော့ သာသနာပေါင်းကနေရွေလျောသွားကြတယ်သူတို့ဆိုလဲလေအဲ့ဒါဘာကြောင့်လဲဆိုတရားတော်ကိုမယုံသေးကြတော့နော်တရားတော်တွေကိုမယုံသေးဘူးဖះကိုမယုံသေးဘူးတရားကိုမယုံသေးဘူးသံဃာတော်အရှင်သူမြတ်တွေကိုမယုံသေးတော့ဘူးတဲ့နော်ဒါဥစဉ်တို့မြန်မာပြည်ဆိုရင်အယံကိုအခုတတိထားရတယ်နော်ဘာလို့လဲဆိုတော့ခေတ်ကာလကနိုင်ငံရေးတွေဗရုပ်ရည်ဖြစ်တဲ့အခါမှာ အာသာသနာဟာနိုင်ငံရေးခုတုံးလုပ်နေတဲ့ဘဝတွေအကုန်ဖြစ်ကုန်ကြတယ်အဲ့တော့ဦးဇင်းတို့တီဟိုမှာသွားတယ်တီဟိုမှာနေကြတော့ဆိုလဲမြို့ရဲဆိုတာတန်ခါဆိုတာတွေ့မှမတွေ့ရမြို့ရဲသွားနေတဲ့တန်ခါဆိုတာမြင်းကိုမမြင်ရတာပေါ့နော်သူကသူเจ้าနေเจ้าနေမှာပဲနေတယ်အဲ့ဒါမျိုးတွေနဲ့မြန်မာပြည်ကြအဲ့လိုမဟုတ်တန်ခါတွေကလည်းများလွန်းတယ်ဟာတခါတည်းအခုပြောသလိုမန္တလေးဆိုလို့ရှိရင်လည်းကြည်ပါလားဆွန်ကံမီဆိုရာဟိုအမောဘွားတက်လို့တက် အောက်ကလည်းတည်မှမတည်နိုင်တာကိုကားတွေကလည်းအဝါဖြစ်တော့အဲ့တော့တန်ဃာတော်တွေကလည်းအခြေအနေအမျိုးမျိုးတွေကြားထဲမှာရှုပ်ထွေးပွေလိမ်ပြီးတော့အမျိုးမျိုးတွေဖြစ်နေတဲ့အခါကျတော့ဒီပေါ်မှာပြမှားကြတာတွေများတယ်တီဟောမှာဆိုလို့ရှိရင်ဦးဇင်းတို့ဟောလုပ်တယ်တခါတည်းအရန်ယိုတယ်တာတို့ကတန်ဃာတော်တွေကိုဘာလို့လဲဆိုတော့ဒီလိုတန်ဃာတော်တွေကအပြင်မှာဘယုတ်ပြက်လည်းတွေ့တာလည်းမရှိဘူးသူเจ้าထဲမှာသူ့သူနေတယ်เจ้าထဲမှာတော့သူ့သူဘလို့နေတာသူတို့လည်းမမြင်ဘူးလေဟုတ်တယ်ဒါပေမဲ့အပြင်မှာကြီးညိုပွဲဖြစ်တယ် တန်ဃာတော်ရှင်သူမြတ်တွေကိုကြီးညိုပွဲတွေနဲ့တွေ့ရတဲ့ခါကျတော့အယံတန်ဃာတွေပေါ်မှာလေးစားတယ်ဥစဉ်တီဟိုတော့ကလည်းဆွန်နေလက်ခံတယ်အာလောင်းလိုက်ကြတာတခါတည်းအယံယိုသေးကြတယ်သူတို့ကအဲ့အဲ့လိုမျိုးတန်ဃာတော်တွေပေါ်မှာတွေနော်အဲ့တော့ဦးဇင်းတို့နိုင်ငံတွေကြောင့်အဲ့ဒါတွေနဲလာပြီနော်ကြီးတဲ့ယာတို့ကြီးတဲ့လူတွေအဲဌာနန္တရကြီးတဲ့လူတွေဆိုလဲဒီတိုင်းမဲ့တန်ခါယောတရားမှမသိလေးသာမှမသိဦးဇင်းဘင်္ဂလားဒေ့ရှ်မှာရောက်သွားတော့က ။အိုးဒီဟိုဘက်ကိုဦးဇင်းကူးကျင်လို့မြန်မာတန်ယုံကိုသွားတယ်။အဲဒါကရေးဦးဇင်းအဲမြန်မာတန်ယုံတိရိလင်္ကာတန်ယုံကဦးဇင်းပတ်စပို့ကမြန်မာပတ်စပို့ဖြစ်နေလို့အဲ့ဒါမြန်မာပြည်ကထောက်ခံချက်လေးပေးရင်သူဗီဇာပေးပတ်မယ်လို့ပြောလို့အဲ့ဒါလေးဦးဇင်းကိုထောက်ခံချက်လေးပေးပါလို့ဦးဇင်းကသွားတောင်းတာ။အာဒီနေ့မရဘူးဖျားတဲ့အချိန်မြနောက်ရက်မှလာယူတဲ့။အဲအဲ့ဒါသူလည်းပြီးတာပါပဲဘယ်ချိန်လာယူရ10နာရီခွဲတဲ့ချိန်တာ။10နာရီခွဲချိန်တော့ဦးဇင်းက10နာရီခွဲသွားပြီးငုတ်တော်လေးထိုင်ဆောက်။ ထိုင်ဆောင်နေတဲ့အခါကျတော့သူတို့ကထွက်မလားထွက်မလားအဲ့နဲ့ဦးဇင်းပြောတယ်ဟာဟောမလို့သေးဘူးလားအာဟောတမ္မကြီးကအာခေါ်စကားပြောနေလို့တဲ့အဲ့ဒီဟောလှုပ်တဲ့လူကိုဆိုပြီးတော့ဘေးကတယောက်ကအဲ့လိုပဲပြောထိုင်ဆောင်ထိုင်ဆောင်၁၇နာရီခွဲသွားပြီအဲ့ဒီကြမှာဦးဇင်းကိုထွက်ပြီးတော့အဲ့ဒီထောက်ခံကြလေးပေးတော့ဦးဇင်းပြောတယ်ဒကာကြီးရလို့ဦးဇင်းက၁၇နာရီအတွက်ဆွန်းစားမှာဒကာကြီးတို့လည်းတည့်ရတဲ့နဲ့လို့ဒကာကြီးတို့လှုပ်ရက်လိုက်တာလို့ဦးဇင်းအဲ့တိုင်းပြော အဲ့ဒါမတတ်နိုင်ဘူးလေဖရာတဲ့တပည့်တော်တာမကြီးကခေါ်ပြီးတော့စကားထိုင်ပြောနေလို့တပည့်တော်လည်းဒီတိုင်းထိုင်နေရတာပဲတဲ့ရပါတယ်ကိစ္စမရှိပါဘူးလို့ဦးဇင်လည်းအောင်တီအောင်တက်နဲ့ပေါ့နော်အဲ့ဒါနဲ့ဦးဇင်တီတိတိလင်္ကာတန်ယုံဘက်ကိုကားလေးငှားပြီးတော့ဦးဇင်ကသွားရောတိတိလင်္ကာတန်ယုံရောက်တဲ့ခါကျဟိုကသူ့ဒီရောက်တော့12နာရီကထိုးသွားပြီအဲ့နဲ့အာဆရာတော်ဖရာဆွန်ဖုံပေးပြီလားဖရာဒီမှာဆွန်ကပ်ပဲမဲ့ဖရာကြာကြာနာနာထိုင်ရှခေါ်ပြီးတော့သူကတော့တခါလဲဆွန်ကပ်ခြင်းလို့ ဘုရားကြီး12နာရီထိုးသွားပြီဦးဇင်မဖုံးပေးတော့ဘူးလို့ဦးဇင်ပြောပြီးတော့အဲ့နဲ့ဦးဇင်ပြောတယ်ဒကာကြီးတို့နိုင်ငံရဲ့ယဉ်ကျေးမှုဦးဇင်ခုတီဟိုမရောက်ဖူးသေးပါဘူးလို့အခုမှသွားမလို့လောက်တာအမတန်လေးစားတယ်ဦးဇင်မြန်မာတန်ယုံမြန်မာလူမျိုးဖြစ်ပါရဲ့တဲ့မြန်မာတန်ယုံကဆွန်လေးကပ်ဖို့နင်းနေသားသားဒီစာရွက်လေးပေးဖို့ကိုဦးဇင်တဏှာကြီးလောက်အဲ့ဒီမှာငုတ်တုတ်ထိုင်းနေရတာ ဆွန်းလဲအရှင်မြတ်ဖုံးပေးပြီလားတခွန်းမေးရကောင်းမှမသိဘူးလို့ယဉ်ကျေးမှုတွေအဲ့လောက်ကွာခြားသွားတာကိုဒကာကြီးကိုကျေးဇူးတင်လို့လို့ပြောပြပါဆိုဦးသိန်းအားနဲ့တိရိလင်္ကာအဲ့ဒီယောဂတာမကြီးအဲ့ဒါစိတ်ထဲမှာအဲ့တိုင်းရှိတဲ့အတိုင်းမဖွင့်ပြောပြတာခဲ့တယ်သူကတော့ကြာနာရှ िख ိုးပြီးစိတ်မကောင်းလိုက်တာတဲ့မြန်မာပြည်ရဲ့သာသနာတော်ကြီးကဘလို့ဖြစ်ကုန်ကြတာလဲတဲ့ဒီလောက်ဒီဆွန်းစားမဲ့အချိန်ကိုတော့မှတန်ကောင်အဲ့လိုလုပ်တာအခုဆရာတော်ဖုံးလည်းမဖုံးပေးဘူးဆိုတော့ သူစိတ်မကောင်းမှုဆိုပြီးဦးစင်းကိုအဲ့လိုပြောခဲ့ဘူးတယ်နော်အဲ့တော့နေရာအနှံ့နေမှာလဲဘာတွေတွေ့လာလဲတန်ဃာတွေဘက်ကလည်းချွင်းရက်ရှိတယ်ဒကာဒကမတွေဘက်ကလည်းချွင်းရက်ရှိတယ်ဦးစင်းအဲ့တော့တေဟိုတချုံလုံးကိုဦးစင်းအဲ့မှာတစ်နှစ်လောက်သတင်းသုံးပြီးတော့လှည့်လဲပြီးတော့တရားတွေအားထုတ်ရင်းနဲ့သူတို့နိုင်ငံရဲ့သာသနာတွေလှက်ပတ်ကြည့်တဲ့အခါကျတော့သူတို့ဒီမှာ Sunday စကူတွေကကြောင်းတိုင်းကြောင်းတိုင်းမှာသင်ပေးတာကိုဒါကြောင့်မို့တေဟိုတွေမှာသူတို့အခြေခံအားဖြင့် ဘာသာရေးတွေကိုင်းဆိုင်ကြတယ်ဆိုတဲ့ဟာကအကုန်ရတယ်เนาะသူတို့ဒီမှာအဲ့ဒါကြောင့်မို့ဒါတန်ဃာတော်တွေပေါ်မှာကြီးညိုမှုလေးစားမှုဆိုတဲ့အပိုင်းမှာမရှိတော့ဘူးဆိုရင်အဲ့ဒီနိုင်ငံအဲ့ဒီနေရာအဲ့ဒီရေမြေဟာသာသနာကွယ်မှာပဲသာသနာကြီးဆုပ်ယုပ်သွားမှာပဲမြတ်စွာဘုရားနော်တန်ဃာတော်တွေပေါ်မှာကြီးညိုမှုမရှိကြတော့ဘူးလေးစားမှုမရှိကြတော့ဘူး respect ပေးမှုမရှိကြတော့ဘူးဆိုလို့ရှိရင်အဲ့ဒီနေရာကြီးဟာ ဆုတ်ယုတ်သွားလိမ့်မယ်ဒါကြောင့်မို့ကိုယ့်ရဲ့ကိုယ့်နယ်ကိုယ့်ဒေသမှာရှိတဲ့တန်ဃာတော်တွေကို လေးစားကြပါကြီးညိုကြပါပူဇော်ကြပါတန်ဃာတော်တွေရှိလို့ဒကာဒကမတွေအခုဒါနတွေသီလတွေဘာဝနာတွေပွားများခွင့်အားထုတ်ခွင့်ကြင်ကြံခွင့်တွေအကုန်ရတာအဲ့ဒါတန်ခါကျေစုเนาะတန်ခါတော်အရှင်သူမြတ်တွေကိုတကြောင်မို့ရိုရိုသေးသေးလေးလေးစားစားနဲ့တန်ခါကုံကိုအာယုံယူပြီးတော့အဲ့ဒါမျိုးအများတန်းလေးစားပြီးတော့ပွားများပြီးနေကြပါเนาะအဲ့လိုနေရမယ်တဲ့ အဲ့တော့နံပါတ်3ကတန်ဃာပေါ်မှာယောသေးရမယ်နံပါတ်4တဲ့အကျင့်သိက္ခာပေါ်မှာယောသေးရမယ်တဲ့နော်ကိုကျင့်သီလတွေကိုအခုလေးစားရမယ်တဲ့ဖះသားတော်ပါလို့ပြောတဲ့ယဟန်နေဖះသမီးတော်ပါလို့ပြောတဲ့ဘိက္ခုနေတဲ့အခုခေတ်ဆိုရင်တော့သီလရှင်တွေပေါ့ဒကာဒကာမတွေကမြတ်စွာဘုရားဟောကြားပေးတော်မူခဲ့တဲ့ဒီကိုကျင့်သိက္ခာတွေပေါ်မှာမှမလေးစားတော့ဘူးဆိုရင်ဦးဇင်းတော်ဒကာဒကာမတွေအဲ့ဒီသာသနာသည် အဲ့ဒါကိုယ်မှာဆုတ်ယုတ်သွားပြီတဲ့အကျင့်သိက္ခာတွေပေါ်မှာမလဲစားတော့ရင်ဘာမှမတီးတော့အာသီလလည်းစောက်တီးခြင်းမှာစောက်တီးနော်ဟိုပြောခြင်းအားပြောလှုပ်ခြင်းအားလှုပ်ကိုယ်မှာဘာသီလမှမတီးတော့အဲ့သာသနာဆုတ်ယုတ်ခြင်းပဲတဲ့နော်နောက်ပြီးတော့တမာတိသိက္ခာတမာတိပွားများဖို့ဆိုလို့ရှိရင်လူတွေကမလှုပ်ချင်ကြတော့ဘူး တယ်အခုခေတ်ဆိုရင်လည်းပဲတမာတိတမထအကြောင်းပြောတယ်ဟိုဒါတမထတွေပဲငါတို့ကဝိပဿနာပဲဆိုပြီးတော့တမထတွေအကုန်ပြစ်ပယ်ကြတယ်အဲ့ဒါလည်းမလုပ်ရဘူးကိုမလုပ်နိုင်ရင်မလုပ်တာပဲရှိတယ်အော်တမထလမ်းတမာတိအားကောင်းတဲ့ပုံကိုယ်တွေဆိုတာလည်းဒါအင်မတန်မှရှားတယ်ခုခေတ်ကြီးကအော်လုံနိုင်ကြရင်ကောင်းတာပေါ့ဒါမျိုးဖြစ်ရမှာလေကိုမလုံနိုင်ရင်တပည့်တော်တို့အချိန်မပေးနိုင်လို့ပါဗျဝိပဿနာယာနိကလမ်းနဲ့ပဲတပည့်တော်ကသွားမှာမို့ဝိပဿနာ တမာတိကိုပဲရအောင်ယူရမယ်ဖျားတမထတမာတိတော့ဒီပြတော့မရနိုင်လို့ပါဆိုကောင်းတာပေါ့ချို့လေအဲ့လိုမဟုတ်ဘူးအာဒါတမထပဲဆိုပြီးတော့ပြစ်ပယ်အဲ့ဒါဆိုရင်မရဘူးအဲ့ဒါတမာတိတိတ်ခါတွေတမာတိအကျင့်တွေကိုပြစ်ပယ်ကုန်ကြရင်သီလတိတ်ခါတွေကိုနော်ပြစ်ပယ်ကုန်ကြရင်ဖျားပေါ်မှာရိုသေမှုနဲ့မယ်တရားပေါ်မှာရိုသေမှုနဲ့မယ်တန်ခါပေါ်မှာရိုသေမှုနဲ့မယ်အကျင့်တိတ်ခါပေါ်မှာရိုသေမှုနဲ့မယ်တမာတိအားထုတ်မှုအပေါ်မှာရိုသေမှုနဲ့မယ်ဆိုရင် အဲ့ဒီသာသနာကြီးဆုတ်ရတော့မှာပဲအဲ့ဒါသာသနာကို စောစောကလှေကြီးဟာတင်ထားတဲ့ဝန်တွေကြောင့်ပဲမြုပ်သွားသလိုပဲဒီသာသနာတော်တွင်ကကိုးကွယ်ပါတယ်စိကပ်ပါတယ်ဆိုတော့ဒကာဒကမတွေကြောင့်ပဲဒီသာသနာတော်ကြီးဟာပြန်ပြီးရုပ်လျော်သွားရတယ်တဲ့အဲ့ဒါတထမပရိထူပကတုတ်နော်အဲ့ဒီတုတ်တော်မှာမြတ်စွာဘုရားကသာသနာ ဆုတ်ယုတ်ကြောင်း၅ပါးနော်အဲ့ဒီသာသနာပွင့်လင်းကြောင်းက ဖះကိုကြီးညိုမယ်တရားကိုကြီးညိုမယ်သံဃာကိုကြီးညိုမယ်အကျင့်သိက္ခာတွေကိုဖြစ်နေမယ်တမာတိတွေကိုတိုးပွားအောင်လုပ်နေမယ်ဆိုရင်တော့အဲ့ဒါမြတ်စွာဘုရားသာသနာတော်ကြီးတည်တံ့အောင်လုပ်နေတာအဲ့တော့ကိုကိုကိုပြန်သုံးသပ်ဒီချက်၅ချက်နဲ့ငါမှပြည့်စုံရလားငါလုပ်နေတဲ့အလုပ်ဟာငါဘုရားဘောယုံကြည်ရလားဘုရားဘောကြီးညိုရိုသေရလားတရားဘောရိုသေရလားသံဃာဘောရိုသေရလားငါရဲ့သီလသိက္ခာအကျင့်တွေပေါ်မှာငါရိုသေရလား ငါတမာတိအားထုတ်မှုတွေအတွက်ငါလုံနေရလားလို့အဲ့ဒီအချက်၅ချက်ကိုကိုကိုကိုပြန်ပြီးသုံးသပ်ကြည့်ပါနော်ကိုကိုပြန်သုံးသပ်ပြီးတော့ဒါတွေကိုလိုအပ်ချက် ရှိနေရင် ပြန်ပြီးပြုမြင်ရမယ်ဦးဇင်းတို့တွေငါမှာတမာတိအတွက်လုံတာအားနဲ့နေသေးရဆိုတမာတိရချောင်လုပ်ရမယ်နော်အကျင့်သိက္ခာတွေအတွက်အားနဲ့တွေအကျင့်သိက္ခာအတွက်လုပ်ရမယ်အော်ဖျားစင်ရှေ့သွားလို့မှရိုးသေးသေးလေးငါမလုပ်ချင်ဘူးဆိုရင် အဲ့ဒါကိုဘုရားသခင်ချိန်မှာသွားတဲ့အခါတိုင်းမှာရိုရိုသေးသေးလောက်ရမယ်နော်ဒီကြောင့်မို့အိမ်မှာဆိုလို့ရှိရင်လည်းအဲဖះတွေဘာတွေဆိုလို့ရှိရင် တွေ့ကြရနေရာများတိုင်းမှာမထားရဘူးနော်မထားရဘူးအဲ့ဒါဦးစင်းဆိုလည်းဒီဘက်ဗီယက်နမ်အိမ်တိတ်သူတို့ဘုံညောင်းလည်းလောက်ထားအိမ်လောက်လိုက်ဘုံညောင်းဘုံညောင်းပုံစံမျိုးနဲ့နေတာလဲသူတို့နေတော့သူတို့ကဖះလေးတွေတော့ဝယ်ထားကြအများကြီးပဲဝယ်ထားပြီးတော့ဟိုးအိမ်သာတက်တဲ့အိမ်သာပေါက်လေးတွေလည်းပြင်းပေါက်လေးတွေမှာအကုန်လိုက်တင်ထားတာ အဲ့ဒါနဲ့ဦးဇင်းပြောတယ်မထားရဘူးဖះတွေကဒီမှာတွေဒီဖះတွေဒီဖះတွေဒီဟာတွေကဒီလိုနေရာရွှေ့ရတဲ့အဖះစင်မှာသွားထားအဲ့ဒါလှေကေအေးနေသူတို့ကတော့အလှကြည့်ဖို့ပေါ့နော်ဟောကိုကမှမလေးစားကြီးအဲ့ဒါလှုပ်လို့မရဘူးနော်လှုပ်လို့မရဘူးအဲ့ဒါကြောင့်မို့ဖះပေါ်မှာဖះကားတွေအေးအိမ်ထဲမှာဆိုလို့ရှိရင်လည်းပဲတွေ့တဲ့နေရာတိုင်းမှာဖះကားမထားဘဲနဲ့ဖះစင်ရှိမှတတ်တတ်ရရဥစ္စာတော်မျိုးကံတော်ဆရာတော်ဆိုလို့ရှိရင်ကြောင်းတိုင်းကြောင်းတိုင်းမှာဖះတွေအထားမခံဘူး ဆရာတော်ကြီးကသီသန့်ဘုရားကျောင်းတစ်ခုကိုသီသန့်အဲ့လိုပဲလုပ်ပြီးမှအဲ့ဒီဟာထားရတယ်ဘာကြောင့်လဲဆိုတော့ဗုဒ္ဓအာဂါရဝဖြစ်မှာဆိုလို့တဲ့ဖះပေါ်မှာမယိုမသေးဖြစ်မှာဆိုလို့เนาะအမြဲတမ်းဒီချက်ဖြတ်သွားလိုက်လာလိုက်ဆိုရင်ဖះပေါ်မှာအဲ့ဒါမယိုမသေးဖြစ်မှာဆိုလို့ဆိုပြီးတော့အဲ့ဒါအဲ့ဒါမျိုးဟောလို့တဲ့ဥစဉ်ဆိုလဲဒါသီးသန့်ဒီခါကဖះခံသီးသန့်ထားလိုက်တာဖះခံသီးသန့်ထားလိုက်တဲ့အခါကျတော့ဖះကြောခြင်းနဲ့ဝတ်တဲ့ဝတ်ကလှုပ်ခြင်းနဲ့ဆိုဒီခါနဲ့မှာပဲရောက်လာပြီးတော့ဖះကြောဝတ်တဲ့ဝတ်ကလှုပ် အဲ့ဒါမျိုးကိုကလှုပ်တယ်ဟိုဘက်ခန်းနေရောကိုကကိုလွတ်လပ်လပ်လမ်းလျှောက်လို့ရတယ်နေလို့ရတယ်အဲကိုခန်းနေတဲ့ဟာတွေလည်းအကုန်လုံးဦးဇင်းကတော့တီးတန့်ဒီထဲမှာအကျွဲဖះတွေကိုအဲ့ဒါမျိုးလှုပ်တာဖះပေါ်မှာမယုံမသေးဖြစ်မှာဆိုလို့ဒါကြောင့်မို့အဲ့ဒါကြောင့်မို့ဖះပေါ်မှာယုံသေးမဲ့တရားပေါ်မှာယုံသေးမဲ့သံဃာပေါ်မှာယုံသေးမဲ့အကျင့်သိက္ခာတွေပေါ်မှာလေးစားမယ်တမာတိပွားများမှုပေါ်မှာယုံသေးမဲ့ဆိုရင်ဦးဇင်းတို့ဒကာဓမ္မတွေအဲ့ဒီအချက်၅ချက်ဒီအဲ့ဒါကိုကိုကိုသာသနာတီချောင်းလုပ်နေတာပါတဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီ အချက်တွေကိုထောက်ထားပြီးတော့ဒါဦးဇင်းတို့မြတ်စွာဘုရားသာသနာတော်တွင် မှာရှင်မကတ္တပတဲ့မြတ်စွာဘုရားနဲ့နောက်ထပ်ပြောတာရှိသေးတယ်ချက်သားတဲ့ယဟန်တော်တွေကိုချက်သားဆုံးမနော်လို့ပြောတော့နောက်ထပ်တကဘာပြန်လျှောက်လဲဆိုတော့မြတ်စွာဘုရားတဲ့ယဟန်တော်တွေကဆုံးမတာမလွယ်ဘူးဖေရတဲ့ဟိုတလောကတဲ့အရှင်အာနန္ဒာရဲ့တပည့်ဗန္ဓဆိုတဲ့ယဟန်ရဲ့တဲ့ အရှင်အနုရုဒ္ဓရဲ့တပည့်အဘိဇာတဆိုတဲ့ယဟန်ရဲ့တဲ့ဒီယဟန်တော်နှစ်ပါးဘာလုပ်တယ်ထင်လဲဖရားတဲ့တရားဟောပြောပြိုင်ကြတယ်တဲ့အဲကိုတော်ကတရားဘလောက်ကြာကြာဟောနိုင်လဲအဲကိုတော်ကတရားကိုဘလောက်ကောင်းအောင်ဟောနိုင်လဲကိုတော်ကတရားကိုဘလောက်ထိရှေရှေဟောနိုင်လဲဘလောက်ကောင်းအောင်ဟောနိုင်လဲလူတွေကြည်ညိုအောင်ဘလောက်ထိမြန်ကိုတော်ဟောနိုင်လဲဆိုတပားနဲ့တပားပြိုင်နေကြတယ်ဖရားတဲ့ကဲ ကြည်သံတရားဟောပြိုင်တာနော်ကိုမမဟုတ်ဘူးနော် ခုမှမဟုတ်ဘုရားရှင်ကိုရောမြတ်ကြီးလက်ထက်ကလေးအဲ့ဒါနဲ့မြတ်စွာဘုရားသွားအဲ့ဒီရဟဏပါသွားခေါ်တယ်ဆိုသွားခေါ်ခိုင်းတယ်သွားခေါ်ခိုင်းတဲ့အခါရောက်တဲ့အခါကျမေးတယ်ဘာနာယဟန်နဲ့အဘိဇိတဆိုတဲ့ယဟန်ကိုကဲအကိုရောတော့ဟုတ်လားတရားဟောနေပြိုင်တယ်မှန်ပါဘုရားတဲ့အဲ့ဒါငါဘုရားကပြိုင်မာလို့အရင်တော့ဟောခဲ့ဘူးလားမဟောခဲ့ဘူးပါဘူးဘုရားတဲ့ ဒါလောက်မိုက်မဲတဲ့ပုံကိုယ်တွေပဲငါဘုရားသာသနာတော်တွင်ဝင်ပြီးတော့တရားဟောကိုမြန်ပြိုင်စားနေရတယ်လို့ဆိုပြီးတော့မြတ်စွာဘုရားမန်မဲတော်မူတဲ့အခါကျမှတပည့်တော်တို့မိုက်မဲတဲ့ပုံကိုယ်လေးတွေမို့နောင်မဖြစ်အောင်ကြိုးစားပါမယ်ဗျာတပည့်တော်တို့ခွင့်ပြုပါတော့ဗျာခွင့်ပြုပါတော့ဗျာဆိုပြီးတော့တောင်းပန်ရတယ်တဲ့တရားဆိုတာဒါကြောင့်မို့ပြိုင်လည်းမဟောရဘူးဆိုင်လည်းမဟောရဘူး လူထင်ကြည့်အောင်လည်းမဟုတ်ဘူးငါတော့ဟာလူတွေကိုတခါတည်းအကြာကြီးဟောလိုက်မှနော်လူတွေကိုအဲ့ဒါမျိုးဆိုတော့မလောက်ရဘူးအဲ့ဒါမျိုးနော်ဟိုဦးဇင်းတို့အခုဦးဇင်းဆိုရင်2နာရီလောက်2နာရီလောက်ဟောတယ်ဟိုတလောတခါလေးတရားဟောဟောမုံတရားဟောရင်2နာရီလောက်ဟောတာနော်တဲ့တော့ပြောဟုတ်တယ်ဘာကြောင့်ဦးဇင်းက2နာရီလောက်လဲဆိုတော့ဒီဇတ်တော်ကြီးပဲတက်တက်ပြောရင်ဦးဇင်း2နာရီလောက်နဲ့ချုံလို့ရတယ်ဝိပဿနာတို့အနှစ်သာရတွေပါအောင်ဟောမယ်ဆိုရင်ချုံလို့မရဘူး အဲ့ဒီဝိပဿနာအနှစ်သာရတွေကြီးပဲဟောမယ်ဆိုရင်လည်းဒီကြည်ညိုမှုတရားအားနည်းသေးတဲ့တရားဓမ္မတွေကမလိုက်နိုင်သေးဘူး။ဘာလို့လဲဆိုတော့တချို့တလေကအခုမှအမှုပဲရှိသေးတယ်။နုညံ့သေးတဲ့တရားဓမ္မတွေကသူတို့ကဇတ်တော်လေးတွေနဲ့တွဲပြီးတော့ဟောလိုက်တဲ့အခါကျတော့ तू ကမှတ်မိတာ။တချို့တလေကကြတော့အဲ့လိုမဟုတ်ဘူး။တကက်တရားအနှစ်သားတွေကြီးပဲ तू ကရင့်ကျက်တဲ့ပုံကောင်များကြတော့အဲ့ဒါမျိုးမှ तू ကနာကျင်တာ။ အဲ့လိုတွေဟောတဲ့အခါကျမှဟာဒါတော့အကြောင်းဒါကအကျိုးဒါတော့ယုတ်တရားနံတရားဒါတော့သစ္စာတရားဆိုတဲ့အားကျတော့အမြဲတမ်းကြီးအဲ့ဒီနှစ်သာရတရားတွေကြီးပဲဟောနေမယ်ဆိုလို့ရှိရင်ဒီနုတဲ့ပုံကိုယ်တွေကမလိုက်ချင်တော့ကြာတော့အာပြင်းတာနားမလဲပါဘူးဟောတိပိဋကဆရာတော်ဖရာတပါးဆိုလို့ရှိရင်တရားဟောသူတရားတွေရန်ကောင်းတာပဲဥစဉ်ဓမ္မတရားကဘာကြောက်တယ်တင်တပိတော့အဲ့ဆရာတော်ကြီးဖရာကြီးတရားဟောရင်တပိတော့အိတ်ချင်တာဖရာတဲ့ဟော ဆရာတော်ကြီးကအနှစ်သာရတွေကျွဲဟောတော့သူတော့မလိုက်နိုင် မလိုက်နိုင်တော့ဆရာတော်ကြီးကတော့တရားဟောကောင်းပါတယ်တပည့်တော်အိတ်ရှင်တာတဲ့သူကအဲ့လိုပြောတာနော်အဲ့ဒါကြောင့်မို့ဦးဇင်းကတော့အခုဒီအေတောက်ကြနေညာပိုင်းဒီအစီအစဉ်မှာအဲ့လိုလေးတွေအခုမျှမျှဟောနေတာနော်ဟိုနှုတ်သေးတဲ့ဒကာဒကမတွေအတွက်ကြောလဲဒီလိုဇတ်တော်လေးတွေအကြောင်းအရာလေးတွေကမှတ်သားပွဲဖြစ်မယ်ပြီးတဲ့အခါကျမှဒီထဲကနေမှဝိပဿနာစုံအောင်ထက်ဝိပဿနာတရားတွေသစ္စာလေးပါးတရားတွေပါ ထိုးထက်ပြီးတော့ဟောတဲ့အခါကျတော့မှအဲ့ကျတော့ရင့်ကျက်တဲ့ပုံကိုယ်တွေအတွက်လည်းတရားတွေကပိုးပေါ်ပြီးနာသွားရင်ပိုးပြီးဆင်ပြေတယ်ဒါကြောင့်မို့ဦးဇင်းကဦးဇင်းတရားဟောတဲ့အခါကျတော့နည်းနည်းရှည်တာကအဲ့ဒါကြောင့်လို့ဇတ်တော်တို့လည်းပါမယ်အဲအခုပြောသလိုပဲဘုသူတပိုင်းလေးတွေနဲ့အဲအခုပြောတဲ့ကိုယ်တိုင်ကြည့်ရမယ်အပိုင်းကဏ္ဍတွေအဲ့ဒါလေးတွေပါမျှပြီးတော့ဒကာဒကမတွေဆိုတော့အဲ့တော့ရင့်ကျက်တဲ့ပုံကိုရောနှုတ်သေးတဲ့ပုံကိုရောအကုန်လုံးနားလည်လို့ရအောင်လို့အဲ့ဒါမျိုးပြောတာเนาะ အဲ့ဒါကြောင့်မို့တရားဆိုတာပြိုင်လည်းမဟောရဘူးဆိုင်လည်းမဟောရဘူးလူထင်ကြည့်အောင်လို့ဟာသူတရားကောင်းတယ်ငါတရားကောင်းတယ်မဟုတ်ချိပါဘူးဟောနေတဲ့တရားတွေဟာဖရာရဲ့တရားတွေပါဒါကြောင့်မို့မြတ်စွာဘုရားလက်ထက်တော်အခါတုန်းကညဟန်တော်တပါတရားဟောတဲ့အခါရောက်တော့တရားမင်းကမေးတယ်အရှင်ဘုရားအဲ့ဒါမြတ်စွာဘုရားဟောတဲ့တရားဟုတ်လားလို့မေးတာတရားမင်းကနော်နတ်တရားလည်းမကြိုက်ဘူးအကိုအတ္တနောမတိနဲ့ဒါငါတိငါတတ်ငါထိုးထွင်းသိတယ်ဆိုပြီးရှောက်လို့ရင် အဲအဲ့ဒါမျိုးကနတ်တွေသိမ့်မကြိုက်ဘူးဒါကြောင့်မို့တရားမင်းကြီးအဲ့ယဟန်ကိုမေးတာအဲ့ယဟန်အဲ့ဒါနဲ့အဲတခါရေးတဲ့အဲစဘာဘုံကြီးတောင်ပုံရာဘုံပုံထားတဲ့စဘာဘုံကြီးတွေကနေမှစဘာလေးတပြီဆွဲနှုတ်အဲ့ဒီယူလိုက်တဲ့စဘာလိုပါပဲတဲ့အခုလည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဓမ္မခန္ဓာပေါင်း7000 4000နဲ့ကနေမှ तू ကဆွဲနှုတ်ပြီးတော့ဒါကိုဖះဟောကိုပဲ तू ပြန်ဟောတာပါအဲ့ဒါဆိုကောင်းပါပြီဖះ तू ပြန်သွားတာနော်ဒါကြောင့်မို့နတ်တွေကတခါတလေဆိုလို့ချင်း တောက်တန်နဲ့အပြီးမဟုတ်ဘူးဆိုလဲနတ်တရားမကြိုက်ဘူးလို့ပြောတယ်ဒါရှေးရဆရာတော်ကြီးတွေမိတ်ငယ်တဲ့စကားအဲ့ဒါကြောင့်လည်းတခါတလေစုံအောင်ထက်တဲ့ဟောပေးရတယ်နော်တရားဟောတဲ့အခါမှာတုတ်တန်တွေကိုအဲ့ဒါကိုလိုရာလေးဖြတ်ထုတ်ပြီးတော့လုပ်တယ်ဆိုရင်တခါလေတချို့လေနတ်တွေကမကြိုက်ဘူးတဲ့အဲဒီတုတ်တန်တစ်ခုပြောတယ်ဆိုလို့ရင်ပြည့်ပြည့်စုံစုံပြောရမယ်ပေါ့နော်အဲ့ဒါမျိုးကိုသူကတုတ်တန်တစ်ခုကိုနတ်တွေကလည်းနာကြတာဝေါ်နတ်တွေကလည်းအဲ့ဒါကြောင့်မို့နတ်တွေလည်းတရားနာလာပြီးတော့နာကြတယ်နာကြတဲ့အခါဆိုရင်ဥစဉ်ဆိုရင် ဟောတခါတော့ဘာတွေသိတာလဲအဲ့ဒီအေခေမာထေရီမိဖုရားကြီးဟောတဲ့နေရာလဲအဲ့လိုပဲအဲသူအဲ့ဒီဟောလုပ်တဲ့အဲတရားလေးပြောနေရင်လည်းကြက်တမွှင်းကြီးတွေဖြန်းဖြန်းလာပြီးတော့ထားတယ်မိတွေတော်ဂေါတမီကြီးနေရနောက်ဆုံးမိတွေတော်ဂေါတမီပြိဋိဘံဆံဃာနာနီမှာတာတော်ဘုရားကြီးကိုရှောက်တဲ့စကားတွေရှောက်နေတဲ့အချိန်မှာသူဖြန်းဖြန်းဖြန်းဖြန်းနဲ့ကြက်တမွှင်းကြီးတွေကိုလာထားတယ်လေဒါသူတို့ရဲ့သင်္ကေတတွေပြတာလေအခုတရားဓမ္မတွေနာယူကြတယ်ဒါလူတွေတွေမဟုတ်ဘူးသူတို့ဓာတ်တွေလည်းနားနေကြတာဒီတရားတွေက နော်အဲ့ဒါကြောင့်မို့ဒီတရားတော်တွေတဲ့မြတ်စွာဘုရားတရားတော်တွေကိုဟောတဲ့အခါပြောတဲ့အခါမှာအဲ့ဒီလိုတခါတည်းသေးသေးချာချာဘုရားဟောတော်မူတဲ့အတိုင်းကိုပြန်ပြီးတော့ဟောရပါတယ်ဘုရားကိုရိုသေစွာနဲ့တရားမို့ဦးဇင်းတရားဟောကနာနီဆိုရင်လဲမြတ်စွာဘုရားထံမှာတေချာရှ िख ိုးရှ िख ိုးပြီးမှမြတ်စွာဘုရားမြတ်စွာဘုရားဟောကြားတော်မူမဲ့တရားတော်များများကိုမြတ်စွာဘုရားကိုစားဘုရားတပည့်တော်ဟောပြောခွင့်ပြုတော်မူပါဘုရားတပည့်တော် မြည်သူကိုမှထိခိုက်ခြင်းမရှိဘဲနဲ့ဘသူကိုမှပုတ်ခတ်ခြင်းကဲ့ရဲ့ခြင်းနှောင့်ယှက်ခြင်းမရှိဘဲနဲ့ဖះဟောတော်မူတဲ့တရားအစ်မှန်တွေကိုပဲဖះတပည့်တော်ဟောပြောပါမည်ဖះဆိုပြီးတော့ဦးဇင်းကအဲ့လိုပလင်မော်တက်လာကြောင်းမို့ဦးဇင်းတရားဟောတယ်ဘယ်ခိုင်းဘယ်ခဏဘယ်ပုတ်ကိုဘယ်ဆရာသမားမှဦးဇင်းမထိခိုက်ဘူးဒါတချို့တလေကိစ္စစက်မိလို့ပြောရင်တော့မှဒါပုဂ္ဂိုလ်ရေးထိခိုက်ပြောတာမဟုတ်ဘူးဒါတဘာဝတရားကိုဒီလိုဒီလိုရှိတယ်ဆိုပြီးဒါဦးဇင်းတို့ကပြောပြတာเนาะစောစောဆိုဆရာတော်ကြီးကို ဟိုပြမပြောတာမဟုတ်ဘူးဟိုမပြောကောင်းတဲ့စကားကိုဦးဇင်းထောက်ပြဒါဆရာတော်ကြီးလည်းပြန်တော်မူသွားပြီမို့ပါအဲ့ဆရာတော်ဘုရားကြီးကအဲ့လိုဖရာတော်မှငါထားရနေရမယ်ဆိုတဲ့စကားမျိုးသူသုံးလိုက်တဲ့ဟာနာမည်အရန်ကြီးထွက်သွားတယ်နာမည်အရန်ကြီးသွားတယ်ဒါကဆိုလိုတာကဟိုမပြောသင့်တဲ့စကားဖရာပေါ်မှာမယိုမသေးလောက်တာဦးဇင်းဥပမာပေးတာဘယ်ဆရာတော်မှဦးဇင်းတို့ဆိုမထိခိုက်ဘူးဘယ်ကိုင်းဘယ်ကနဘယ်ပုဂ္ဂိုလ်မှမထိခိုက်ဘူးဟိုဦးဇင်းတို့မြန်မာပြည်မှာအာရိတ်တာမျိုးစုံ ဌာနမျိုးစုံဆရာမျိုးစုံမျိုးစုံတွေဦးဇင်းတို့လည်းမျိုးစုံကိုလေ့လာတယ်မျိုးစုံလိုက်စားတယ်မျိုးစုံလိုက်ပြီးတော့ကျင့်ငယ်တယ်အားလုံးသူ့အနေနဲ့သူကုန်ကောင်းတာတွေကြီးပဲပေါ့နော်အဲ့ဒါကြောင့်မို့ဦးဇင်းတို့ကအခုတရားဓမ္မတွေကိုခေါ်တဲ့ပြောတဲ့အခါမှာလည်းပဲဒကာဒကမတွေကလည်းအာဒကာတဲ့အဲအခုပြောသလိုကိုကနေမှဒကာတင်းလေးဒကာဒကမမြောက်လိုက်ရင်လည်းဘုန်းကြီးမြောက်သွားတာရှိတယ်အဲ့တော့မြောက်တယ်မပေးနဲ့နှိမ့်နဲ့မချနဲ့နော်အဲဒကာတဲ့ဟာငါဘုန်းကြီးတရားဟောကောင်းတယ်ကောင်းတယ်ကောင်းတယ်ကြီးပဲလှိတ်လို့ပါများရင်လည်း အဲ့ဒါဘုန်းကြီးတွေကဘဝင်တွေတခါလေးမြင့်သွားတတ်တယ်နော်ဟိုဦးဇင်းတို့ဆိုလဲအဲ့လိုပေါ့ဟိုးငငယ်ကိုရင်ဘွားတုန်းကဆိုလို့ရှိရင်ဒါပုထုဇဉ်စိတ်နော်ဟိုတရားတပွဲဟောပြီးလို့ရှိရင်ဒကာဒကမကြီးကဘလို့ပြန်လာမလဲပြန်နားထောင်နေသေးတာဟာမကောင်းမှုဆိုရင်တော့စိတ်ဆင်းရဲသွားတာဟာကောင်းတယ်ဆိုရင်လည်းဝမ်းနေတာအခုကျတော့ဝမ်းသာတာလည်းမရှိတော့ဝမ်းနေတာလည်းမရှိဘာလည်းမရှိတော့ဘယ်သူမှလည်းဘာမှလည်းပြန်မမေးတော့ဘူးဟောတော်မူတဲ့တရားတော်ကိုပဲမြတ်စွာဘုရားတရားကိုငါတရားတော်မှတွေဘလို့သိအောင်ဟောပေးရမလဲ ဒကာဓမ္မတွေငါဒီတုတ်တန်ဟောရင်တို့ဘာတွေရမလဲဒါပဲစဉ်းစားတော့တယ်မေလည်းမမေဘူးပြောလည်းမပြောတော့ဘူးကောင်းတာလည်းကြားလည်းဒီတိုင်းပဲဆိုးတာကြားလည်းဒီတိုင်းပဲအဲ့တော့ဟိုရိုးရိုးဖြုံဖြုံဓမ္မကိုဓမ္မလမ်းကြောင်းတက်တက်နဲ့ပဲဦးဇင်းတို့ဆိုခုသွားတယ်ဦးဇင်းတို့ဟောတယ်ဘာမှကြံတဲ့ဟာတွေဂုံကြောင်းလက်လာပါကြောင်းဘာလည်းမရှိတော့ဘူးသူကသူသာသနာပြုစရာရှိတာပြုနေတယ်တရားဓမ္မတွေလှူစရာရှိတာလှူတယ်သာသနာငါဘလို့ပြုမလဲဘယ်ရဲဘာတွေထည့်မလဲဘာလုပ်မလဲဒါပဲရှိတယ် တနေ့တနေ့ဆုံးကတ်တဲ့ဟာလေးဖုံးပေးလိုက်တယ်ကျန်တာဘာမှဝယ်စရာလည်းမရှိဘူးသုံးစရာလည်းမရှိဘူးအဝတ်စားဆွန်ကွန်ဆွမ်းသင်္ကန်းကြောင်းဆဲပစ္စည်းလေးပါသူ့အတူဒကာတော်မတွေဖြည့်ဆင်းနေတယ်ရလာတဲ့ဝတ္ထုငွေကြေးတွေသူ့အနဲ့သူအကုန်လုံးအဲ့ဒါဒကာတွေအကုန်ပေးပြီးတော့ပဲအဲ့မှာသူ့အတူစီးရင်နေအကုန်လောက်ကြအားလုံးအဲ့ဒါကုမေဒီကာဘက်ကဟာတွေဆိုလဲအခုဒီမှာရဲကြည့်တော့ဒီဘက်တွေထက်တဲတယ်နေအနှံ့နှံ့အရရပြည်တွင်းပြည်ပတွေလှူဒန်းတာတွေအကုန်ထက်ဒကာတော်မတွေမှာစီးရင်လောက်ကျောင်းမှာသူ့အတူစီးရင်လောက်တဲ့အဖွဲ့တွေနဲ့ ကျက်သူအကုန်စီရင်လောက်ပြီးတော့အဲ့ဒါဖျားတဲမယ်ကြောင်းဆောင်မယ်ဒါတွေပဲဦးဇင်းတို့ဆိုဟိုသာသနာတော်ကြီးအတွက်စိတ်ကူးထားတာပေါ့နော်ဒါဦးဇင်းရဲ့စိတ်ရင်းစေနာအမှန်ပြောတာပါအဲ့တော့တရားဓမ္မဆိုတာတဲ့မြတ်စွာဘုရားဟောတဲ့တရားတို့ဂုံကြောင့်လည်းမဟောဘူးပကသနာကြောင့်လည်းမဟောလက်လာကြောင့်ဘာကြောင့်လည်းမဟောရဘူးအဲ့ဒါကြောင့်မို့အဲ့ဒီဗန္ဒာယဟန်နဲ့အဘိဇိတဆိုတဲ့ယဟန်ကိုမြတ်စွာဘုရားခေါ်ပြီးဆုံးမတာနော်အဲ့ဒါခေါ်ပြီးဆုံးမပြီးတော့သာသနာတော်ကြီးထဲမှာနော် ဦးဇင်းတို့ဒီသာသနာတော်တွေမှာရှိနေတဲ့ပုဂ္ဂိုလ်တွေဒီသာသနာတော်ကြီးကိုတကယ်တိုးတက်စေခြင်းနဲ့ဆိုရင်တကယ်ကိုဖြူစင်နဲ့ဖြောက်မှတ်တဲ့စိတ်စေတနာတွေနဲ့ဒီသာသနာတော်ကြီးကိုထောက်မှန်ရမယ်စောင့်ရှောက်ရမယ်တဲ့နော်အဲ့တော့ဒါရှင်မာကတ္တပရဲ့ဂုံတွေပေါ့နော်အများကြီးကြံသေးတယ်ဟိုပြောစရာတွေကတော့အများကြီးအများကြီးပဲနော်အဲ့တော့ဟိုဟိုဦးဇင်းတို့ကြံတဲ့ဂုံပိုင်းတွေကိုပဲနည်းနည်းထပ်ပြောပါမယ်နော် အဲ့တော့ရှမကတ္တဗကိုမြတ်စွာဘုရားတည့်ရကြတော့ပြောတယ်အဲမာကတ္တဗတဲ့အသက်ရွယ်လည်းရလာပြီတဲ့အသက်ရွယ်လည်းရလာပြီဆိုတော့တောเจ้าမှာမနေဘဲနဲ့ရွာเจ้าမှာပြန်သတင်းသုံးပါနော်ဆွမ်းခံစားတာကြီးပဲမလုပ်ဖဲနဲ့တခါတည်းပဲဒီအေးတခါတော်မတွေလှူဒန်းတဲ့ဆွမ်းကိုလက်ခံပြီးဖုံးပေးပါတော့လို့ပြောတော့ရှင်မာကတ္တဗကမြတ်စွာဘုရားကိုလျှောက်တယ် မြတ်စွာဘုရားတဲ့တပည့်တော်လက်မခံမရသေးနဲ့တဲ့တပည့်တော်တောရိပ်တောင်ရိပ်မှာပဲတပည့်တော်ပြောပါတယ်အဲ့ဒီမှာပဲနေပြီးတော့ဆွန့်ခံစားပါရစေလို့အဲ့လိုပြောတော့အဲ့ဒါနဲ့မြတ်စွာဘုရားကတ္တပါတဲ့ဘယ်เจ้าနေเจ้าမို့များအဲ့ဒီလိုဆုံးဖြတ်ထားသလဲတဲ့နံပါတ်1ကတော့မျက်မှောက်တပည့်တော်ချမ်းသာစွာ နေလိုလို့ပါဗျာ ဒီလူတွေနဲ့ပေါင်းသင်းနေရတယ်ဆက်ဆံနေရတယ်ဒကာဒကမတွေရဲ့အလူတွေခန်းနေရပြီဆိုဒကာဒကမအလိုလိုက်ရတော့တာလေအကြိုက်ဆောင်ရတော့တာလေအာတော်နေဟိုဒုက္ခဖြစ်ပြန်ပြီဆိုလဲလာပြန်ပြီရှောက်ပြန်ပြီဟာဒီဒုက္ခဖြစ်ပြန်ပြီဆိုလဲလာတာပဲဥစဉ်တို့ဆိုလဲအာတခါတလေအခုညကြိတ်မဲ့လုံနေမှာတခါတလေဖုန်းနေထဝင်ပြီးတော့ဩရှင်ဗျာတပြီးတော့ဒုက္ခတွေဖြစ်နေလို့ဘလို့ဖြစ်လို့ပါဖေရငိုဟာယိုဟာနဲ့ဆိုတော့လဲ ကဲတရားဟောပြရပြန်ကဲစိတ်ကိုငြိမ်အောင်ထားဘုရားဂုံကိုပွားပေးလှုပ်ပေးဘာလို့သူတို့အပူမီးတွေတောက်လောင်နေတော့သူတို့လည်းအားကိုးရမရှိတော့ဘုန်းကြီးယဟန်တန်ကအားကိုးရော်လေကြောင်းလာပြီးတော့အခက်အခဲတွေဘဝလောကရန်တွေတိတ်အားကြီးတော့ချော်လေလာလာလျှောက်ရင်းနဲ့ငိုကြအဲ့ဒီကြတော့တရားဓမ္မတွေဟောပေးရတယ်တရားနှလုံးသွင်းပြီးတော့ဖြည့်စည်းတွေနော်ငြိမ်းအေးမှုရအောင်ဒီလောကရန်တွေကလွန်မြောက်အောင်ဘလို့ကြိုးစားအဥစဉ်ဆိုရင်ဥစဉ်ဘဝလောကရန်တွေ အမျိုးမျိုးတွေပြန်ပြောပြရတယ်ဘဝလောကရန်နေအရွယ်နဲ့မှတ်ပြဦးစင်းဆိုရင်ခံရတာအခုအသက်90ကျော်အခု90နဲ့တစ်နှစ်ထဲ90ပြည့်လို့90နဲ့တစ်နှစ်ထဲရောက်ခဲ့ပြီရွယ်သူယဟန်များဆိုရင်ဦးစင်းလောက်လောကရန်များတဲ့ယဟန်ရှိမှာမဟုတ်နေရာအနှံ့မှာတခါတည်းအတိုက်ခံရအခိုက်ခံရအနှောက်ယှက်ခံရသဘောလေလွင်နေခံရအဲ့တော့ဝိုကြွေးတွေငါစားတာဝိုကြွေးတွေစားတာအဲ့လိုနဲ့ပဲအဲ့ဒီ ဆိုးဝါးပါတယ်ဆိုတဲ့လောကရန်ကြီးဟာနောက်ဆုံးကိုယ့်အတွက်အကောင်းကြီးတွေပြန်ပြန်ဖြစ်သွားပြန်ရောအဲ့ဒီလိုနဲ့ဘဝလမ်းလမ်းကြောင်းတွေဖြတ်သန်းရတဲ့အခါကျတော့ဟိုဒီလိုပဲနှလုံးသွင်းရတာပဲကိုကိုကို အော်ငါဒီလောက်ဖြစ်နေတာဖះအလောင်းတော်ပေါ်မှာတခါတည်းရတဲ့ဘဝနဲ့နရွက်ဖြတ်ခံရတယ်နှာခေါင်းဖြတ်ခံရတယ်အော်လက်ဖြတ်ခံရတယ်ခြေဖြတ်ခံရတယ်ငါမှလက်ဖြေဖြတ်မှမခံရသေးပဲနဲ့ဒါလောက်သူများတွေကမဟုတ်မှဆွဆွဲခြင်းမဟုတ်မှပြောခြင်းမဟုတ်မှ အဲလောက်ကြချင်းဟိုမတော်မတရားရလိုမှုပေါ့နော်ဆိုလိုချင်တာကကိုယ်စီရပစ္စည်းတွေကိုမတော်မတရားရလိုမှုနဲ့မရဘူးဆိုတဲ့အခါကျတော့အခုပြောသလိုပဲမဟုတ်မဟတ်တွေတိုက်တယ်ခိုက်တယ်နှောင့်ယှက်တယ်ဒါတွေကဘဝကြီးတစ်လျှောက်လုံးမှာမြောင်များစွာခံခဲ့ရတာမြောင်များစွာခံခဲ့ရတာကိုကကောင်းကောင်းနေတယ်ကိုကကိုပုံမှန်လမ်းကြောင်းလုပ်နေတယ်လုံနေရင်းနဲ့ပဲဒီမဟုတ်မဟတ်တွေဆွဆွဲရင်းတိုက်ခိုက်ခြင်းပြောဆိုခြင်း မျိုးစုံတွေခံခဲ့ရတဲ့ခါကျဦးစင်းတို့ကြော်ကြတော့ဘာဖြစ်သွားအရေးထူသွားတာအရေးထူသွားတယ်နောက်ပြီးတော့စိတ်ကဘာဟွာလို့လဲအဲဒါငါနိဗ္ဗာန်နဲ့หนีပြီหนีပြီလို့ဒါလိုပဲနှလုံးသွင်းတာဦးစင်းကဘာလို့လဲဆိုတော့နိဗ္ဗာန်နဲ့หนีတဲ့ပုံကိုယ်တွေကဝွကျွေးအကုန်ဆရတာဝိုးဝွကျွေးတွေအကုန်ဆရတာဆိုတော့ကိုကအကောင်းကြီးနဲ့နေရင်နဲ့ဟာမဟုတ်မှတေတိုက်ကြခိုက်ကြလူကြရက်ကြဟာမျိုးစုံတွေလောက်ကြဘာမှဖြစ်ဘူးဒီကြောင့်မို့တချို့လေတန်ဃာတော်တွေက ဦးဇနိဒာလောကရန်တော်တော်ခံနိုင်တယ်နော်တဲ့တပည့်တော်တော့ဘာမှဖြစ်ဘူးလို့ဒီတိုင်းမှာစိတ်ကိုအေးငြိမ်အောင်ထားတယ်တင်းငြိမ်အောင်ထားတယ်သာသနာဆိုပြုသိရှိရင်ပြုရမယ်ပြုသိမရှိရင်မရှိဘူးအဲ့တော့ကိုလှုပ်ရမယ်အလို့ကိုပဲလှုပ်ရတယ်ဘယ်သူမှလှုပ်လို့မရဘူးဒါကိုကောင်းကောင်းနှလုံးသွင်းတော့အဲ့တော့လောကရန်နေနဲ့တွေ့ကြုံရတဲ့ဒကာဓမ္မတွေကြတော့လေကိုယ့်ရဲ့ဘဝဖြတ်သန်းမှုတွေနဲ့ပြောရပြသူတို့ကလည်းအော်ငါတို့ရဲ့လောကရန်တွေဆိုဘာဟုတ်သေးလဲ ဆရာတော်ဘဝမှာတခြားလုံးငငယ်လေးကတည်းတခါတည်းဟာဟိုလိုဖြစ်လိုက်ဒီလိုဖြစ်လိုက်သူများတွေကမဟုတ်မှတွေသွားတိုက်ကြခိုက်ကြဆွဆွဲကြငငယ်ကကိုဆရာသမားအရင်ခောက်ခောက်ကနောက်ဆုံးရဟန်းခံတဲ့အချိန်မှာဦးစင်းကိုလိုက်မပေးဘူးဆရာသမားအရင်ကအထင်လွဲသွားလို့နောက်တော့မှဦးစင်းမဟုတ်မှန်သိတဲ့အခါကျမှဆရာသမားပြန်ပြီးတော့တောင်းမှတောင်းမှရှာတယ်ငါကွာမင်းပေါ်တကယ်မသိလို့ပါတဲ့သူများပြောတာတွေပေါ်ငါထင်လွဲပြီးတော့ငါဟိုလောက်ခဲ့တာ ငါမှားပါတယ်ကွာဆိုဆရာသမားတော်မှတပည့်တော်ဘာဖြစ်ပါဘူးဗျာတပည့်တော်ကိုကြွေးရှိလို့ပါဒါကနောက်နိုင်ငံခြားသွားပြန်ရောနိုင်ငံခြားထွက်တဲ့အခါကျတော့ဆရာသမားဖြစ်ပြန်ရောတခါစကားမပြောပြန်ဘူးစကားမပြောဘဲနဲ့တခါတည်းနေတော့ဘဝတခါတည်းတစ်စိချိုးရုံးရပြန်ရောဗောအဲ့မှာနေတခါတည်းဒုက္ခတွေကြားရရနေကိုယ့်ကိုနိုင်ငံခြားရောက်အောင်သွားပြီးတော့အဲ့တော့10နှစ်ပြည့်ကနာနေကြမှာနောက်ဆုံးဆရာသမား အာနောက်ဆုံးသူလည်းပြန်တော်မူကနာနီနောက်ဆုံးချိန်မှာပဲဦးဇင်းနဲ့စကားပြောရတယ်အဲ့ဒီချိန်ကျတော့မှဇနိတာတဲ့မင်းရွေးတဲ့လမ်းကမှန်ပါတယ်တဲ့ငါတို့ကအမြင်ကျင်းခဲ့တာပါတဲ့ဘာလို့လဲဆိုဦးဇင်းဆရာကသူကဝင်းနီကိုအရန်လဲသားတဲ့အခါကျတော့နိုင်ငံခြားသွားရင်သူကပြက်ပြီဆိုပြီးတတ်မှတ်တော့ဦးဇင်းကိုစကားကိုမပြောဖြစ်သွားတာမပြောတော့ဦးဇင်းကလည်းကိုဆုံးဖြတ်ချက်နဲ့ကိုနိုင်ငံခြားသာသနာပြုဒီဦးဇင်းတို့မြောင်းများ ဆရာတော်ဥညာဏီကဦးဇင်းတို့တောင်မြို့ခန္ဓာမှာလာဟောတော့ဦးဇင်းအသက်15နှစ်သားပဲရှိသေးတယ်အဲ့ဒီအချိန်မှာကမ္ဘာသာသနာပြုလုပ်ငန်းကြီးတွေလုပ်ဖို့လာဟောလိုက်တဲ့အချိန်မှာဦးဇင်းကနိုင်ငံခြားသာသနာပြုကိုအရန်လှုပ်ချင်သိတွေပေါက်ခတ်လို့အဲ့ဒီမှာတွေဦးဇင်းကအသက်20နဲ့တနှစ်ကျတော့ကမ္ဘလူမျိုးမှာစာချဖုန်းကြီးပြန်လုံနေပြီအဲ့ဒီကနေထွက်ပြီးတော့ဦးဇင်းအဲ့ဒီမှာဆရာတော်တပည့်တော်ဒီလောက်ဆိုရင်လဲခွင့်ပြုပါတော့ဆရာတော်ထာမှာတပည့်တော်စာလဲချ ဟိုတပည့်တွေလည်းအများကြီးဖြစ်ခဲ့ပါပြီစာတင်နိုင်ကြီးလည်းအောင်မြင်ခဲ့ပါပြီတပည့်တော်တာဝန်ကျေပါပြီတပည့်တော်စန္ဒကမ္ဘာသာသနာပြုလှုပ်ရှင်လို့တပည့်တော်နိုင်ငံခြားပညာထွက်တင်တော့မယ်ဆိုတော့ဦးစင်းဆရာဘုန်းကြီးအဲ့တုန်းကအဲ့ဒီကြောင်းတိုက်ကြီးကိုဦးစင်းကိုအပိအပ်ဖို့ဆိုတရားတော်မတွေနဲ့အားလုံးတိုက်မြင်တာဦးစင်းလှုပ်တော့အရန်အောင်မြင်တာဟိုကြောင်းတိုက်ကြီးကအဲ့ဒါနဲ့ဦးစင်းကလုံးဝမှလက်မခံဘဲနဲ့သွားတော့သူတို့မျက်နှာမထောက်ဘူးဆိုပြီးတော့အဲ့မှာဆရာသမားတွေကနိုင်ငံခြားသွားတာလည်းမကြိုက် သူတို့ကအဲ့လိုတွေဖြစ်တော့အမြင်ကလည်းအဲ့ချိန်မှာနိုင်ငံသာသနာပညာသင်သွားတဲ့ယဟန်တွေကမရှိဘူးသေးဘူးလေတိတ်ပြီးတော့အဲ့ဒီချိန်ကဆိုတော့အထင်တွေလွဲမြင်တွေလွဲဖြစ်သွားပြီးတော့စကားတော်မပြောနိုင်ပြောအာကဲဒီနေ့ကျတော့အမြင်ပြေသွားလိမ့်မယ်ဆိုပြီးတော့နောက်ကျတော့မှဓမ္မစီယဥထေလိုင်းတို့မောင်တော်မြေသိန်းဆရာတော်ကြီးတို့နဲ့အကုန်လုံးတွေ့တော့အရှင်ဘုရားတပည့်တွေမြောင်များစွာရှိတာအရှင်ဘုရားတပည့်တွေနိုင်ငံခြားပညာသင်တွေလွတ်ရလားအဲ့ဒီကြမှာဆရာတော်ကအော်ရှိပါတယ်ဆိုပြီးမှလွတ်ဖေရဓမ္မ ကဘာကိုဖြန့်သာသနာပြုနိုင်တဲ့ပုံကိုယ်တွေပေါ်မှာအရှင်များတို့တောနယ်တောင်နယ်ဒီတိုင်းကြီးပဲမျက်စိမြင်ကြအောင်လှုပ်လို့မရဘူးဖျားနဲ့ဘေးကဆရာတော်ကြီးတွေအကုန်ပြောတော့မှမျက်စိလည်တွေပြေတော့မှအဲ့ကြမှာအဲ့ဒါ2014အဲ့ဒီမှာငါမှားပါတယ်ကွာတဲ့မင်းလုပ်တဲ့လမ်းကြောင်းကြီးမှန်ပါတယ်တဲ့ဆရာတော်ကိုယ်တိုင်ချီးကျူးသွားပါတယ်အဲ့ဒီနောက်ဆုံးကြတော့မှလေအဲ့လိုနဲ့ဘဝလောကရန်ကြီးဖြတ်တန်းရတဲ့အခါကျတော့ကိုယ်စီရောက်လာတဲ့ဒကာဓမ္မတွေဆိုလဲကိုယ့်ရဲ့အမှန်တရားပေါ်မှာယက်တည်ပြီးတော့ ကြိုးစားပြီးတော့ဘဝဟာသွားရင်တနေ့ဆိုတာဒီအောင်မြင်မှုတွေရတာပဲဆိုတဲ့အကြောင်းတွေကိုဒါဦးဇင်းတို့ကလက်တွေ့ဘဝတွေနဲ့ရှင်ပြရတာပေါ့နော်ဒါကြောင့်မို့ရှင်မာကတ္တပမထေမြတ်ကြီးကတော့လူတွေနဲ့နေနေနေနေရင်လူမှုရဲ့ဒုက္ခတွေဒုက္ခတွေများမယ်ဖျားတဲ့တောရိပ်တောင်ရိပ်တွေထဲမှာကြတော့တောပန်းနေနဲ့တောအသစ်ပင်နေနဲ့ကြည်လိုက်ရင်လည်းတောင်းနေစိတ်ဆိုးနေတာတဲ့နော်မြေချောင်းနေအေးအိုင်နေစိတ်ဆန်းနေဒါတွေပဲတွေ့ပြီးတော့ဒါတွေနဲ့ နေနေရတာသူ့မှာအေးချမ်းတယ်နောက်ပြီးတော့သူ့တရားနဲ့သူတဘာတဲ့အချိန်တိုင်းတရားနဲ့နေနိုင်တယ်မျက်စိဖွင့်ကြည့်လိုက်ရင်လဲတောတောင်တဘာဝတွေကပူလောင်မှုမရှိဘူးตายရတယ်အေးချမ်းတယ်နော်တောဘွက်တောင်ဘွက်တွေကိုအကုန်အများကြီးပြောပြတာနော်တောဘွက်တောင်ဘွက်တွေကိုအဲ့ဒါတွေနဲ့သစ်ပင်တွေပန်းပင်တွေဥယျာဉ်တွေအဲ့ဒါတွေကိုကြည်ပြီးတော့စိတ်ဆန်းလေးတွေနဲ့ငြိမ်းချမ်းတယ်တရားဓမ္မနဲ့နေရတာလဲအချိန်တိုင်းမှာတရားနဲ့နေနိုင်တယ်အဲ့ဒါကလည်းတစ်ချက် နောက်တစ်ချက်ကလည်းတပည့်တော်ကိုတဲ့နောင်တန်ဃာတွေကအော်ငါတို့ရဲ့သာသနာမှာမဟာကတ္တဗမထေမြတ်ကြီးဆိုတာဒီလိုကျင့်သွားတယ်ဆိုပြီးတော့ဒါအာနောက်ကနေမှဒုတင်73မှာလုံးကျင့်သွားတာကြီးကိုအလေးမြတ်ထားပြီးနောက်ကတန်ဃာတွေလည်းလိုက်ပြီးကျင့်ကြပါလိမ့်မယ်ဗျာတဲ့အဲ့ဒီအကြောင်းချက်တွေကြောင့်မို့တပည့်တော်မြို့မှာသတင်းမသုံးပြရစေနဲ့တောမှာနေပြရစေဆိုမြတ်စွာဘုရားလျှောက်တာ။နောက်မြတ်စွာဘုရား ပြိဋိဘံပြုတော့ရှမကတ္တပကဘုရားပြိဋိဘံပြုတဲ့ဒီအဲ့တော့မရောက်သေးဘူးမရောက်သေးဘဲနဲ့လန်ခုလတ်မှာအဲ့ဒီမှာပရပိုက်တယောက်ကမန္တာရဝနတ်ပန်းဆိုတာအဲ့ဒီနတ်ပန်းပွင့်ကြီးကိုသူကထီးလောက်ပြီးမောလာခဲ့တာထီးလောက်ပြီးမောပြီးဆောင်းလာတော့ရှမကတ္တပနဲ့ရဟန်းတော်900အဲ့ဒီမှာတွေ့ကြတယ်တွေ့ကြတဲ့အခါကျတော့ရှမကတ္တပလည်းအဲ့ချိန်အသက်ကြီးပြီလေ အသက်ကအတိအကျတော့မသိဘူးခံမှန်းခြေရတော့ရှင်မာကတ္တပကတော့မြတ်စွာဘုရားတဲ့အသက်ကနည်းနည်းကြီးနိုင်တယ်လို့ခံမှန်းရတယ်အတိအကျတော့မသိဘူးမြတ်စွာဘုရားနဲ့ရှင်မာကတ္တပကလေရှင်မာကတ္တပရဲ့ဂုဏ်ဝိသကရက်ကိုမသိတဲ့အခါကျတော့ရှင်မာကတ္တပတော့နည်းနည်းကြီးနိုင်တယ်လို့အဲ့လိုဆရာတော်ဘုရားကြီးတွေကတော့သုံးသပ်ကြတယ်အဲ့တော့ရှင်မာကတ္တပလည်းအရွယ်လည်းအိုပြီအဲ့ချိန်မြတ်စွာဘုရားအသက်80ဆိုသူလည်း80 80ကျော်ကျော်ပေါ့ အဲ့တော့သွားရင်းနဲ့အဲ့ဒါနဲ့တစ်ပေအောင်မှာခဏနာပြီးနေကြတဲ့အချိန်မှာအဲ့ဒီပရပိုက်က မန္တာတော်ကနတ်ပန်းကြီးထီမောပြီးလာတော့ရှင်မကတ္တဗအဲ့ဒါနဲ့ကြည့်လိုက်တယ်ကြည့်လိုက်တဲ့အခါကျတော့ဟာအသင်ဘယ်ကလာတော့ဟာသိဘူးလားသင်တို့ရဲ့ရှင်ကြီးကောဓမပရိနိဗ္ဗာန်ပြုတ်သွားပြီလေဟုတ်လားရှင်မကတ္တဗကအဲပြုတ်သွားပြီဟိုမှာဒီနေ့ပဲပရိနိဗ္ဗာန်ပြုတ်သွားတယ်ဆိုတော့အဲ့ဒီအချိန်မှာပုထုဇဉ်ဖြစ်တဲ့ယဟန်တွေကလူးလက်ပြီးငိုကြတာ သွားပါပြီငါတို့မြတ်စွာဘုရားကိုနောက်ဆုံးဖူးမြော်ခြင်းလေးတောင်မှမဖူးမြော်လိုက်ရပါလားဆိုပြီးငိုကြယိုကြနဲ့ဖြစ်တဲ့အချိန်မှာအဲ့ဒီမှာတောထွက်ကဝတ်လာတဲ့ဦးစင်းကြီးတစ်ပါးကအဲ့ဒီမှာဟာကိုတော်တို့မငုံနဲ့မငုံနဲ့မငုံနဲ့ဆိုပြီးသူကထပြီးတော့អော်တယ်တပည့်တော်တို့ကိုတဲ့ဒီယဟန်ဂေါရမကအမျိုးမျိုးချုပ်ချယ်တာတဲ့ဟိုဟာမလောက်ရဒီဟာမလောက်ရဆိုပြီးအမျိုးမျိုးချုပ်ချယ်တာအခုလွတ်လပ်ပြီတဲ့ဒီနေ့ရစပြီး ထင်ရဆိုင်လို့ရပြီဆိုပြီးတော့ထကြွေးကြော်တော့ရှင်မာကတ္တပက တော်တော်တန်ဝေကရသွားတာ။အော်ခုမှတို့ဖះရှင်ကိုတော်မြတ်ကြီးပြိဋိဘံပြုတ်ကရှိသေးတယ်ဒီလိုယဟန်ဆိုကြီးတွေကပေါ်လာပါလားဆိုပြီးတော့မြတ်စွာဘုရားကတော်တော်မြတ်စွာဘုရားသာသနာတော်တွေမှာသူ့ကိုကြည့်ပြီးတော်တော်စိတ်ပြက်သွားတာ။ तू ကလည်းဘာလို့လဲဆိုတော့သူ့အချင်းချုပ်လေးပြောရင် तू ကသားလေးနှစ်ယောက်ရှိတယ်။အရင်တော့ကဆပင်ညက်လှုပ်လှုပ်ပြီးတော့ तू ကနေတဲ့ဟာ အဲ့ဒီကနေသားလေးနှစ်ယောက်နဲ့သင်္ကန်းဝတ်လာသင်္ကန်းဝတ်လာပြီးတရက်မြတ်စွာဘုရားဆုံးကတော်တော်မျိုးကြွမယ်ဆိုတော့ तू ကဆုံးကတ်ချင်လို့ဆိုပြီးတော့ဘာလုပ်လဲဆိုတော့အဲ့ကိုရင်နှစ်ပါးကိုအိမ်နေလိုက်ပြီးဆပင်လိုက်ကြခိုင်းတာသူသားကိုရင်နှစ်ပါးကိုဆပင်လိုက်ညက်အဲ့ဒီကနေမှရတဲ့ဆန်းစီအဲ့ဒီဟာတွေကို तू ကအာတခါတည်းအဲ့ဒီမှာကိုယ်တိုင်ချက်တာ तू ကအဲဖះကိုဆုံးကတ်ချင်လို့တဲ့တခါတည်းရောင်းမနဲ့ကိုယ်တိုင်မှုေးကိုယ်တိုင်ချက်သူသားနဲ့အဲ့ဒီမှာသားနှစ်ယောက်နဲ့ အဲ့ဆပင်ညှက်လို့ရတဲ့ဟာတွေနဲ့အဲ့ဒီဟာကိုနောက်ရမြတ်စွာဘုရားကိုဆွန့်ကပ်မယ်ဆိုပြီးတော့သူကကိုယ်တိုင်ချက်ပြီးတော့အဲ့ဒါမြတ်စွာဘုရားကိုဆွန့်သွားပင်တာဆွန့်သွားပင်တဲ့အခါကျတော့မြတ်စွာဘုရားက မလိုက်ဘူးကိုကိုယ်တိုင်ယဟန်ကကိုကိုယ်တိုင်ချက်ထားတာကြီးမြတ်စွာဘုရားဘယ်လိုက်မှာလဲအဲ့ဒီမှာတင်သူကတခါတည်းသင်္ကဖို့ရဖာယာကြီးနဲ့ဒါလောက်သူ့မှာအပင်မခံဆင်းရဲခံပြီးတော့ရှာဖွေပြီးတော့သားတွေနဲ့ဆပင်ညက်ပြီးတော့ လိုက်လုပ်ပြီးတော့ရထားတဲ့ဒီဆွန်းဟင်းကိုလက်မခံရမလားဆိုပြီးဘုရားကိုစိတ်ဆိုးတာမြတ်စွာဘုရားကအဲ့တော့မအဆလို့ဆိုပြီးတော့သူဆွန်းလက်မခံဘူးအခြားအိမ်တွေကိုဆွန်းကန်ကြွပြီးတော့မြတ်စွာဘုရားဖုံးပေးသွားတော့သူကအဲ့ဒီမှာရန်ညိုးထားခဲ့တာအခုအဲ့ဒါမြတ်စွာဘုရားပြိဋိဒေဝပြုပြီးဆိုတော့သူကတခါတော့ဝမ်းသာအာရထပြီးတော့အဲ့စကားပြောတော့မြတ်စွာဘုရားသာသနာမှာဒီလိုယဟန်နေများလာရင်သာသနာကြီးပြတ်တော့မယ်ဆိုပြီးတော့မှအဲ့ဒီမှာရှင်မကတ္တဗက စိတ်ကိုဆုံးဖြတ်ပြီးတန်ခါရဏတင်ဖို့သူ့စိတ်မှာစိတ်ကူးတော့တာအဲ့ဒီကနေပြီးတော့မှမြတ်စွာဘုရားထံသွားတော့ဟိုကမြတ်စွာဘုရားအလောင်းတော်ကမိရှို့လို့မရဘူးဘလောမိရှို့မိရှို့မိရှို့လို့မရဘူးမိရှို့လို့မရတော့အဲ့ဒီအချိန်မှာအရှင်နိုးတော်ရာမထေရမြတ်ကရှိတယ်အရှင်နိုးတော်ရာမထေရမြတ်ကိုဒီဒကာဒကမတွေကမေးတယ်အရှင်ဘုရားမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ဘာဖြစ်လို့မိရှို့လို့မရတာတော့ တရားကြီးနတ်တွေကအတိအကျကြီးညိုကြတာရှိတယ်တဲ့တချို့သောနတ်တွေကရှင်မကတ္တဗကိုကြီးညိုတယ်တချို့သောနတ်တွေကရှင်မောက္ကလန်ရှင်ရှင်သာရိပုတ္တရာအမျိုးမျိုးပေါ့သူ့ရဲ့ကြီးညိုမှုနဲ့သူ့ဆွဲလမ်းမှုနဲ့ကြီးညိုကြတယ်တရားကြီးတဲ့အခုတချို့သောနတ်တွေက ရှင်မကတ္တဗကိုကြီးညိုတဲ့နတ်တွေရှိတယ်အဲ့ဒီနတ်တွေက ရှင်မကတ္တဗမြတ်စွာဘုရားခြေတော်အစုံကိုမဖူးရသေးသမျှမီးမလောင်ပါသေးနဲ့လို့ သူတို့ရဲ့နတ်ရဲ့တကိုးနဲ့လှုပ်ထားတယ်တဲ့အဲ့ဒါကြောင့်မို့ဒကာကြီးရှင်မာကတ္တဝကိုဒါစောင့်ပါရှင်မာကတ္တဝမထေရကြီးရောက်လာတော့မှရသော်ဖရာရဲ့ခန္ဓာကိုယ်ပေါ်မှာအဝတ်တွေတခါတည်းအထက်ထက်အထက်ထက်နဲ့သူကပတ်ထားတာအဝတ်တွေနဲ့တခါတည်းအဲ့ဒီမှာစီရစိမ်ပြီးတော့အထက်ထက်နဲ့ပတ်ထားတဲ့အဲ့ဒီခန္ဓာကိုယ်ကြီးတကိုယ်လုံးပြောရရင်တော့ထုတ်ပိုးထားတာပေါ့နော်စီစိမ်ပြီးတော့အဲ့ထုတ်ပိုးထားတဲ့ အထက်ထက်သောခန္ဓာကိုယ်ကြီးကို ရှင်မာကတ္တဗမထေမြတ်ကခြေတော်ကနေအိုးခိုက်ပြီးတော့ရှ िख ိုးလိုက်တဲ့အချိန်မှာအဲ့ဒီပတ်ထားတဲ့အဝတ်တွေကအလိုလိုကွက်ထွက်ပြီးတော့မြတ်စွာဘုရားရဲ့ခြေတော်ရာနှစ်ခုကတခါတည်းခြေတော်ရာနှစ်ခုပေါ်ထွက်လာတယ်တဲ့ရှင်မာကတ္တဗရဲ့အဲ့ဒီအချိန်မှာရှင်မာကတ္တဗမထေမြတ်ကြီးကရသော်ဘုရားရှင်ကိုတော်မြတ်ကြီးကိုဥထိတ်မှာပန်းစင်ပြီးတော့ရှ िख ိုးပြီးတော့ပြုတ်ပြီးတဲ့အချိန်မှာပဲအဲ့ဒီမှာ တေဇောဓာတ်ဆိုတာနတ်တွေရဲ့တကိုးနဲ့သူ့အတူမီးတွေရှို့စရာမလိုဘဲအလိုလိုလောင်ကျွမ်းသွားတော့အဲ့ဒီလောင်ကျွမ်းသွားတဲ့အခါကျတော့မှအဲ့ဒီမှာဓာတ်တော်မွေတော်တွေအဲ့ဒါတွေကိုဒေါနာပုံနာကြီးအကုန်လုံးခွဲဝေအဲ့ဒါတွေခွဲဝေသွားတာခုနှစ်ပြည်တော်မင်းတွေအကုန်လုံးအဲ့ဒီမှာလောက်တော့မြတ်စွာဘုရားပြိဋိဘံပြုတ်ပြီးတော့အာလို့ဇမကတ္တဗတို့ကရာဇဂျိုဘက်ပြန်ကြွရာဇဂျိုပြန်ကြွပြီးရှင်အာနန္ဒာတို့ကတာဝတိဘက်ပြန်ကြွအဲ့ဒီမှာအဇာတတမင်းကြီးနဲ့တိုင်မြင်တယ် တခါရေးသာသနာတော်ကတော့အဲ့ဒီနေရာယဟန္တာပါဖရာပရိနိဗ္ဗာန်ပြုတာရှိသေးတယ်ငါတို့လွတ်လွတ်လပ်လပ်နေလို့ရပြီဒီယဟန်ကြီးရှိတာတဲချုပ်ချယ်တယ်ဆိုပြီးတော့ပြောနေတာအဲ့လိုယဟန်နေများရင်တော့ဒီသာသနာတော်ကြီးကွယ်တော့မယ်သာသနာမကွယ်အောင်တန်ဃာယရဏတင်ကြစို့ဆိုတော့ဇာတတမင်းကအရှင်ဘုရားတို့ကဓမ္မနဲ့ဆောင်ရွက်ပါဗျာဓမ္မဇက်နဲ့အရှင်ဘုရားတို့လှုပ်ပါ တပည့်တော်ကအာနာဇက်နဲ့တပည့်တော်ထိတ်ချုပ်ပါမယ်ဆိုပြီးတော့တခါတည်းအဲ့ဒီအေးကြောင်းတိုက်တွေအကုန်ပြင်ဆင်ရာရှိတာတွေပြင်ဆင်ပြီးတော့အခုဟိုတောင်ငါးလုံးဆိုတဲ့နေရာမှာဝေဘာရတောင်ဆိုတာရှိတယ်နော်အခုယေဘူဆန်ကနေအိန္ဒိယသွားတဲ့ခါယေဘူဆန်နေထက်တက်သွားရင်အဲ့မှာဝေဘာရတောင်ဆိုတာအဲ့ဒီဝေဘာဒတောင်မှာနော်စီးပင်ပေါက်ရလှိုင်ကူကြီးဆိုတာရှိတယ်အဲ့ဒီလှိုင်ကူကြီးမှာ တန်ခါတော်900နော်ရှမကတ္တဝကအမေအရှင်ဥပါလိကဝင်းဒီမှာ အဖြစ်တုတ်တန်နဲ့အဘိဓမ္မာမှာအရှင်အာနန္ဒာက ဖြေပြီးတော့တန်ခါယတနာကြီးတင်ခဲ့တယ်တဲ့နော်အဲ့ဒီတန်ခါယတနာမှာဦးဇင်းတို့ဟိုအဘိဓမ္မာအဘိဓမ္မာတုတ်တန်ကတုတ်တန်ဝိနည်းကဝိနည်းတုတ်အတော်ကအတော်တွေအရှေကအရှေတွေအကုန်လုံးစုပေါင်းစုပေါင်းပြီးတော့တခုကိုမြတ်စွာဘုရားမေးတယ်ဥပမာ မင်္ဂလာသုံးမြတ်စွာဘုရားဘယ်နေရာမှာဟောကြားတော်မူခဲ့ပါသလဲဆိုရှင်အာနန္ဒာကဧဝံမေတုတံဘုရားတပည့်တော်ဒီလိုကြားခဲ့ပါတယ်ဘုရားဇေတဝန်เจ้าမှာမြတ်စွာဘုရားတရင်သုံးတော်မူတဲ့အချိန်မှာအာနတ်သားတစ်ပါးလာပါတယ်ဘုရားဆိုပြီးတော့အဲ့လိုနဲ့ရှောက်ထားပြီးတော့အဲ့ဒါကိုမှတခါတန်ဃာတော်တွေ900လုံးကအတိပြုပြန်ပြီးတော့မှဧဝံမေတုတံဧကံတမယံဘဂဝါတာဝတိယံဝိဟရတိဆိုပြီးတော့မှတန်ဃာ900လုံးကအဲ့ဒီ စောသောအရှင်အနန္ဒာဖြေကြားတဲ့အဖြေတိုင်းကိုတန်ခါ900ကနေမှဒါဟုတ်သလားမှန်သလားဒီနေရာမှာဟောတာဟုတ်သလားဆိုတော့အကုန်စစ်ဟုတ်တယ်မှန်တယ်ဆိုရင်တပြိုင်နက်တည်းပြန်ပြီးတော့သိသိဆိုပြီးမှအဲ့ဒါကိုအတီးပြုတ်တာနောက်ပုတ်တပုတ်တပုတ်ကိုဖះဟောတာမူတာဒီဟာဒီဒီလိုဟောတော်မူပါတယ်ဒီတုတ်တန်ဒီဟောတာဟုတ်ရလားနော်ဒီတရမပရိရူပကတုတ်ဆိုလို့ရှိရင်ဖះပေါ်မှာယုံကြည်မှုတရားပေါ်မှာယုံတန်ခါပေါ်မှာယုံကြည်မှုတိတ်ခါပေါ်မှာယုံကြည်မှုတမာရီပေါ်မှာ အာယုံကြည်မှုကြည်ညိုမှုဆိုတာဒီအချက်၅ချက်ဒါတွေပြောတာဟုတ်သလားအဟုတ်ပါတယ်ဖျားဟုတ်ရင်အဲ့ဒီမှာတန်ဃာတွေအတိပြုတံမြန်ရွတ်ဆိုအဲ့ဒါမျိုးနဲ့လုပ်ခဲ့တာအဲ့ဒါတန်ဃာယတနာလို့ခေါ်တယ်အဲ့ဒီတန်ဃာယတနာဘွဲမှာတခါတည်းဖျားဟောတော်မူတဲ့အတိုင်းရှင်မကတ္တဗမထေမြတ်ကဖျားဟောတော်မူတဲ့အတိုင်းမူရင်တိုင်းမှာထားမယ်လုံဝါမှာပယ်ခြင်းလည်းမလုပ်ဘူးနှုတ်ခြင်းလည်းမလုပ်ဘူး ဖះဟောဖះဟောတိုင်းကိုပဲလိုက်ပြီးတော့ကြင့်မယ်ဆိုပြီးတော့ဆုံးဖြတ်လို့အဲ့ဒါကိုထေဒဝါဒလို့ခေါ်ပါတယ်အဲ့ဒါပထမသံဃာယတနာမြတ်စွာဘုရားပြိဋိဘံပြုပြီးတော့3လပေါ့နော်အဲ့ဒီကနေမှ3လမြောက်မှာ3လနဲ့9ရက်ထင်တယ်9ရက်မြောက်မှာစပါတယ်အဲ့ဒါပထမသံဃာယတနာ တင်ပြီးလို့အဲ့ဒီသံဃာယတနာ တင်ခဲ့တဲ့အကျိုးကျေးဇူးရှင်မကတ္တပမထေမြတ်ကြီးရဲ့အကျိုးကျေးဇူးကြောင့်မို့ဦးဇနောတရားဓမ္မတွေအခု ဣတိကသုံးပုံနိကေ9ရပ်ကိုအခုချိန်ထိလေ့လာနိုင်တယ်သင်ယူနိုင်တယ်နော်အကျင့်ကြံပွားများနိုင်တယ်ဆိုတော့အကျိုးဟာအဲ့ဒါရှမကတ္တပမထေမြတ်ကြီးရဲ့အကျိုးကျေးဇူးပါနော်ကြောင့်မို့အဲ့ဒီရှမကတ္တပမထေမြတ်ကြီးဟာနောက်ဆုံးအသက်ရွယ်ကြီးတော့လေဂိစကုတ်တောင်မှာပဲသတင်းသုံးတယ်လို့ပြောတယ်ဂိစကုတ်တောင်သတင်းသုံးတော့ဒကာဒကမတွေကအဲ့ဒီမှာတခါပြန်လျှောက်ကြပြန်တယ်အရှင်ဘုရားအသက်ကြီးပါပြီဖေရရို့မှာသတင်းသုံးတော်မူပါဖေရဆိုပြီးလျှောက်တဲ့အချိန်တုန်းကလည်း စောစောကတားသလိုမြတ်စွာဘုရားလျှောက်သလိုပဲတောတောင်နေထဲမှာသူနေရတာตายရပါတယ်အဲ့ဒီမှာပဲသူနေမယ်အေးချမ်းချမ်းမဲ့တရင်သုံးမယ်ဆိုပြီးတော့အဲ့ဒီလိုပဲတရင်သုံးပါတယ်နောက်ဆုံးရှင်မာကတ္တပမထေမြတ်ကြီးပြိဋိဘံပြုခန်းတော့ရှာလို့မရပါအဲ့ဒါတော့เนาะဦးဇင်းလဲရှာနဲ့ဆရာတော်ဘုရားတွေဟာတွေလဲပြန်နားထောင်ကြည့်သူတို့လည်းမတွေ့ဘူးဦးဇင်းလဲအဲစာတွေဟိုရှာကြည့်ဒီရှာကြည့်တော့ရှာကြည့်ပါတယ်ပြိဋိဘံပြုခန်းတော့မတွေ့ပါဘူး เนาะအဲ့ဒါမြန်မာပြည်ကတော့အခုအလောင်းတော်ကတ္တဗကိုအဲ့ဒါရှင်မာကတ္တဗကြီးဆိုပြီးတော့အဲ့လိုပဲလက်ခံထားကြတာရှိတယ်ဒါတော့ဟုတ်ဤမဟုတ်ဤဦးဇင်းတို့လည်းမသိပါပေါလောင်ကတ္တဗလို့လည်းပြောတယ်အဲ့ဒီရှင်မာကတ္တဗကြီးလို့လည်းပြောပါတယ်အမျိုးမျိုးဒါယူဆတွေတမိုင်းဆိုတော့ဖြစ်နေတာပေါ့နော်အဲ့တော့ဒီရှင်မာကတ္တဗမထေမြတ်ကြီးရဲ့ဒီတမိုင်းတွေကိုကြည့်ပြီးတော့ဩငါတို့ရဲ့ဘဝတွေမှာလည်းပဲဒါရှင်မာကတ္တဗမထေမြတ်ကြီးကိုလေသာသောအဖြစ်ဦးဇင်းတို့တွေလည်းပဲကိုကျင့်နိုင်တဲ့ သူတွေအကျင်လေးတွေဥမာတရားစခန်းဆိုရင်ဒါဥစဉ်ဆိုလည်းအများအားနောက်ပိုင်းတော့မှန်းထားတာပါတရားစခန်းအန်လောက်တဲ့အခါတွေမှာဆိုလို့ရှိရင်ဒုတင်လေးတွေနဲ့ပါတွဲတွဲပြီးတော့လေကျင့်နိုင်တဲ့ပုံကောများဒါဒုတင်အကျင်လေးတွေနဲ့တွဲပြီးတော့ကျင့်မှုသွားကြမယ်ဆိုရင်သာသနာမှာအထောက်ပံ့ရမှာပေါ့နော်အဲ့လိုဒုတင်အကျင့်မြတ်လေးတွေဒါဥစဉ်တို့ဆိုကိုကိုကိုငငယ်ကလေးပေါ့နော်အော်ငါတို့ဆိုဆရာကောင်းတမကောင်းရခဲ့တာဝမ်းသာတယ်ကိုဘွားမှာသူများမကျင့်မှုတဲ့ ဒီအကျင့်မြတ်တွေငငယ်လေးကတည်းကျင့်ခဲ့ဘူးတယ်လုပ်ခဲ့ဘူးတယ်အဲအဲ့တော့ဒီဟာတွေပေါ်မှာအကျင့်ပိုင်းမှာမကြောက်တော့ဘူးပေါ့နော်ကိုယ်စိတ်ကအော်ငါဒီလိုကျင့်ခဲ့ဘူးတယ်ငါဒီလိုနေခဲ့ဘူးတယ်ငါဒီလိုဟိုထိုင်ခဲ့ဘူးတယ်ဆိုတော့အကျင့်သိက္ခာတွေကိုဆရာကောင်းတမားကောင်းနေမှီပြီးတော့ရတာအခုလည်းပဲဥဇနောတွေကဒါအခုမထေမြတ်ကြီးတွေဒါအကြောင်းပြုပြီးတော့ဒါဥဇနောဘွားမှာဆိုအော်ဒီမလျောင်းမဲနဲ့အဲနေတိတိဒုတင်နေဆိုလဲဥဇနောလည်းဒါကျင့်ဘူးတာပဲ အဲဒါအခုပြောတဲ့သုတ်တန်တုဒေနေဆိုလဲကျင်မှုတာပဲပိန္ဒဝတုဒေနေအဘောကာတိကလွင်တိကောင်မှနေတာတွေနောက်ရုခမှုတုဒေနေတစ်ပင်အောက်မှနေတာတွေအမျိုးမျိုးပေါ့နော်ဒါတွေလက်ပါပြီးတော့ဟိုငငယ်အားဆိုလဲကြက်ငယ်ဘူးတယ်ဒါတွေကြက်ငယ်ဘူးတဲ့အခါကျတော့ကိုကိုကိုပြန်ပြီးတော့ကိုဘဝမှာပြန်တွေးကြည့်လိုက်တော့ဝမ်းသာရတာပေါ့နော်အဲ့ဒါကြောင့်မို့ဒကာဓမ္မတွေလည်းကိုယ့်ရဲ့နှလုံးသွင်းထဲမှာအော်ရှေ့ကသူတော်ကောင်းကြီးတွေဆိုတာဒါလိုအလိုနှဲကြတယ်ရောင်ရဲကြတယ်တင့်တိမ်ကြတယ် ဒီတာယာပွဲအာယုံနေတို့တော့ဆိုကြည့်ပါလားဂရေပေါင်း89ဂရေတို့ခက်ကအဲ့ဒီလောက်စီးတိမ်နေတော့မှအကုန်စွန့်လို့ပြီးတော့ဓာဒီပေါ်မှာတွေ့တာမှုမရှိဘဲနဲ့တရားကိုအလေးမြတ်ထားပြီးတော့ကျင့်သွားလို့တစ္ဆာလေးပါးမြတ်တရားကိုထိုးထွင်းသိသွားကြတယ်နော်မြတ်စွာဘုရားပေးတဲ့ကမ္မထံကဘာကမ္မထံပေးလဲရှင်သာတိဗုဒ္ဓရာပြီးအရှင်မဟာကတ္တဗပေးတာကကာယကတတတိပေးတာနော်ကာယကတတတိကိုချက်တာပွားနေအမျက်မပြပွားနေဆိုတာ အဲ့တော့အတုပါတို့ယောစုတို့ဓကမထန်းတို့ဝင်လေထွက်လေတို့ဒီကမထန်းတွေပွားများခိုင်းနေတာအဲ့တော့ဦးဇနောဒကာတော်မတွေကလည်းနေ့စဉ်နေ့တိုင်းမှာအော်ငါတော့ဝင်လေထွက်လေပွားနေလို့များအာငါတော့သမထကြီးလုံနေရတာမို့မပြောပါနဲ့အဲ့ဒါဒီပင်လေသမထအနေမှာအားကောင်းရင်တမာတိဖြစ်သွားရင်ဟိုဘက်ဝိပဿနာကုသွားလို့ရတယ်ဟာငါဓကမထန်းဒါသမထကမထန်းနေပဲငါဝိပဿနာမှမြတ်တယ်အဲ့လိုမှမဟုတ်ပါဘူးတမာတိရှိမှဝိပဿနာလည်း တကယ်ဖြစ်တာပါအဲ့လိုမှမဟုတ်တဲ့တမာတိမရှိဘဲနဲ့အပြောဝိပဿနာကြီးပဲဆိုရင်လည်းအပိတတော့မေးလိုက်ရင်တောင်ရောက်မြောက်ရောက်တောင်ပြောမြောက်ပြောပြောနာဝိပဿနာဘလို့ရှုတာအင်းဟိုဟာဟိုလိုဒီဟာဒီလိုနဲ့အဲ့ဒါမျိုးတွေပဲဖြစ်နေတာတကယ်တမ်းကျတော့သမထရောဝိပဿနာအခုပြောတဲ့၅ချက်နော်တိဋ္ဌာပေါ်မှာယိုသေးရမယ်တမာတိပေါ်မှာယိုသေးရမယ်မြတ်စွာဘုရားပြောတာအဲ့တော့တမာတိပေါ်မှာလည်းယိုသေးပါတမာတိတရားတွေကိုလည်းရအောင်ကျင့်ပါတမာတိအဆင့်တွေ ကျင့်ပြီးတော့ကိုယ့်အနေကိုဂုံတော်ပွားပွားမေတ္တာပို့ပို့အာနာပါနာလှုပ်လှုပ်နော်အာကာယ ानु ပတနာထဲမှာဓာတ်ရှုရှုအတုပါရှုရှုမိမိတင့်တော်ရာတွေကိုယ့်ရဲ့တန်တာမှာကိလေသာတွေဖုံးလွှမ်းမခံရဘဲနဲ့မိမိရဲ့စိတ်ကိုစင်ကြယ်အောင်တနည်းနည်းနဲ့နေပေးနေပါเนาะအဲ့လိုနေနေလို့ရှိရင်စိတ်ကတနေ့တနေ့တနေ့တနေ့အများကြီးလှုပ်လှုပ်လှုပ်လှုပ်နေနေစိတ်ဆိုချမ်းသာတာပဲเนาะချမ်းသာတာပဲဒီနေ့မနေ့ဆိုရင်တော့ဦးသိန်းဆိုရင်အော် အော်မနေ့ကဆိုဒါဥဟုတ်လေးနာရီကြော်လောက်ကြတဲ့ထားပြီးတော့ဒါဥသိန်းဂုံတော်ပွားတဲ့မေတ္တာပို့တဲ့ရွတ်ဖတ်တာတွေကမ္မထမ်းတွေအကုန်လုံးမနေ့ကဒါအခု7နာရီတော့မှတခါဩမြို့ဟိုဘက်7နာရီလောက်ကြွရတယ်ဒါဆိုလားအဲ့မှာကြွတရားသွားဟောဟောပြီးတော့ဒါပြန်လာအခုဒါပြန်ရောက်နိုင်ဝနာပြီးတော့ဒါအခုတရားပြန်လို့အဲ့တော့မနေ့ကတမနယ်လုံးဒါကြော်ပြီးလှုပ်ရှားချက်အကုန်လှုပ်ထားတယ်လှုပ်ထားတော့ညနေပိုင်းအခုတရားပြီးရင်ဒါအခုတစ်ချိန်လောက် ဒါအခုမေတ္တာကမ္မထံတစ်ချိန်လောက်ထိုင်ပြီးပြီညတခါတရားတော်ဝဲဟောည7နာရီ9နာရီ10နာရီဆိုပြီးပြီအဲ့လောက်ပြီးပြီဆိုရင်ဒါနားမယ်ဆိုကိုနားလို့ရပြီတခါတလေဆိုရင်မနေ့ပိုင်းနေရမပြီးဩညလည်းမအိအောင်တနေ့ကုန်ပင်မမင်မလည်းကိုလုပ်တယ်ကိုပြီးအောင်လုပ်ဒါပေမဲ့တနေ့တနေ့၄၅6နာရီလောက်ကိုကကိုပုံမှန်ဘလောက်ပဲလုံများများအဲ့ဒီလောက်ကိုရအောင်လုပ်တဲ့ခါကျပီတိတွေဖြစ်နာပဲလေကိုကကိုဂုဏတော်တွေပွားနေတယ်မေတ္တာတွေပို့နေတယ်အာတခါတည်းတရားတွေမှတ်နေတယ်အတုပကမ္မဋ္ဌာန်းရှုတဲ့ခါရှု ဒါကမန္ထန်ရှုတဲ့အခါရှုအာနာပါနာရှုတဲ့အခါရှုအမျိုးမျိုးကိုယ့်ကိုတင့်တော်တယ်လို့ပဲဒါသွားရင်မှတ်လာရင်မှတ်ထိုင်ရင်မှတ်လောက်တဲ့အခါကျတော့အဓိကကိုယ်စိတ်မှာကိလေသာနိဝရဏတွေမလွှမ်းမိုးအောင်လို့ဦးဇင်းတို့တရားလောက်တယ်တရားလောက်တယ်ဆိုတာသမထလောက်လို့ဝိပဿနာလောက်လို့ဦးဇင်းတို့ရဲ့စိတ်မှာနိဝရဏတရား၅ပါးပိတ်ထားမှာပဲအဲ့ဒီနိဝရဏတရား၅ပါးဆိုတဲ့ တရားကိုဦးဇင်းတို့ဖောက်ထွက်မှုမလုံနိုင်သေးသမျှဦးဇင်းတို့စိတ်မစင်ကြယ်ဘူးမစင်ကြယ်သေးသမျှဒီမတရားဖို့တရားမသိနိုင်ပါဘူးဒါကြောင့်မို့ဦးဇင်းတို့တရားလို့လုပ်တယ်ဆိုတာနိဝရဏတရားတွေကင်းစင်အောင်လုပ်တာပါကင်းစင်အောင်လုပ်တဲ့နေရာမှာမြတ်စွာဘုရားသမထကမ္မထအမျိုးပေါင်း၄၀ပေးထားတယ်မိမိနှစ်သက်ဓာတ်တွေယူပါအဲ့ဒီအနေမှာဝိပဿနာကိုရှုနိုင်ပြီဆိုရင်လည်းအနိစ္စဒုက္ခအနတ္တတင်းမှုဝိပဿနာရှုပါเนาะဒါကြောင့်မို့အဲ့လိုလုပ်မယ်ဆိုရင်တော့ဥဒ္ဒနောဒကာတော်မတွေတနေ့တနေ့အမေတ္တာလေးပို့ပေးလိုက် ကိုယ်စိတ်မှာအာအာမထားနဲ့အနာမထားနဲ့ဒေါသဖြစ်ပြီးဟာဟိုတွေးဒီတွေးဟိုဟာဒီဟာနဲ့အချိန်အကုန်မခံနဲ့အဲ့ဒီအစာနော်အဲ့ဒီဟာတွေတွေးနေမဲ့အစာလုံနေမဲ့အစာကိုယ့်အနေကိုတခါတည်းအဲဂုံတော်လေးပွားလိုက်ဟာဒီချိန်လေးမှာအော်ငါမေတ္တာလေးပို့မယ်ဟဲ့အော်ဒီချိန်လေးမှာတော့ငါတရားလေးထိုင်မယ်ဟဲ့လျှောင်ရင်နဲ့ထိုင်ရင်နဲ့အိပ်ရင်နဲ့ကိုကိုရဲ့ကိုရဲ့တန်တာမှာကိလေသာနိဝရဏတွေဝင်ခွင့်မရအောင်မိမိနှက်သက်တဲ့ကမ္မထာတွေကိုလုပ်နေတမျိုးလုပ်ရင်တမျိုးတည်းလုပ်နေ အဲနှမျိုးသုံးမျိုးလောက်ချင်လဲနှမျိုးသုံးမျိုးလောက်ဦးဇင်းကတော့ဂုံတော်ရဲ့မေတ္တာရဲ့အဲ့ဒါတော့အရင်အများရန်ထားတယ်ဂုံတော်ပွားပေးတယ်မေတ္တာပို့ပေးတယ်ပြီးမှသမထဝိပဿနာဘက်ကိုဦးဇင်းအဲ့ဒါတွေကလောက်တယ်ဒါဦးဇင်းနှစ်သက်တဲ့နီးပေါ့ဒါဦးဇင်းကသာသနာပြုဖို့လုပ်ငန်းကြီးတွေအတိုက်တွေအခန်းတွေများတယ်ဖျားတယ်မဲ့ကြောင်းဆောင်မဲ့လုပ်ငန်းကြီးတွေကြီးတဲ့အခါကျတော့အတိုက်ခိုက်တွေအဖြစ်စီးတွေတိတ်များလွန်းတယ်များတဲ့အခါကျတော့ဦးဇင်းတော်ကျတော့အဲ့ဒါတွေမပါလို့မရပါတယ်အဲ့ဒီဟာတွေကြောင့်မို့ဦးဇင်းတနေ့တနေ့မေတ္တာကမ္မရာတနေ့3နိုင်လောက်ပွားတယ်ဦးဇင်း မေတ္တာကမ္မထာကြီးပဲတက်တက်ကိုကနေ့၃နိုင်လောက်လောက်တာအဲ့ဒါကြောင့်မို့ကမ္မထာတရားတွေကိုအဲ့ဒီလိုလောက်တယ်လို့ပဲဒကာဒကမတွေကလည်းတနေ့တနေ့ဩရှေ့ကမထေကြီးတွေသူတော်ကောင်းကြီးတွေသဘောကျသူတို့လုံနေသလိုပဲသူတို့ကျင့်နေသလိုပဲငါတို့လည်းလိုက်ပြီးတော့ဒါလုံမယ်နော်ဒီအရိယာတွေသူတော်ကောင်းတွေအရိယာဖြစ်တဲ့သူတော်ကောင်းဖြစ်တဲ့ဘာကြောင့်ဖြစ်တာလဲအဲ့ဒီနိဝရဏတရား၅ပါးဆိုတဲ့ကာမိသနာကိလေသာအာယုံကာမဂုဏ်ကြာစီတဲ့စိတ်တွေယာပါရဆိုတဲ့ဒေါသဖြစ်တဲ့စိတ်တွေနော် ထိနာမေတ္တာငိုင်းမြေတဲ့စိတ်တွေကောက်ကောက်စာပြန်လွင်တဲ့စိတ်တွေနော်ဝိသိကိစ္စယုံမတန်စရာဆိုတဲ့စိတ်တွေဒါတွေကိုအကုန်ဖယ်ရှားနိုင်လို့ဒါလျင်စိတ်တွေစင်ကြယ်ပြီးတော့ခန္ဓာရဲ့ဖြစ်ပျက်တွေကိုမြင်ပါတယ်ယုတ်တရားနံတရားတွေဖြစ်ချင်းပျက်ချင်းတွေကိုရှုနိုင်တယ်ယုံနာဓမ္မဖြစ်ပျက်တွေမြင်ပြီးတော့ဖြစ်ပျက်တွေပေါ်မှာဒုက္ခကိုမြင်တယ်ဒုက္ခသစ္စာကိုဆိုက်အောင်ရှုနိုင်လို့အဲ့ဒါပွားများအထုတ်နေတာကမက္ခသစ္စာ ဒုက္ခသမုဒယချုပ်ဆုံးတော့និရောဓနိဗ္ဗာန်ဆိုတာကြီးကိုရတာပါဒီကိလေသာនិဝရဏတွေမကင်းမှာပဲနဲ့ဒီဒုတင်ဆိုတဲ့အကျင့်မြတ်မျိုးတွေကောင်းတဲ့အကျင့်တွေကိုမကျင့်မှာပဲနဲ့ဘလို့မှမရပါဘူးတဲ့ဒါကြောင့်မို့ဟိုမိလိန်နာမင်းကြီးကအရှင်မြတ်အိမ်မှာနေတဲ့လူတွေလည်းသောတာပန်တဂရကံဖြစ်တယ်အရှင်မြတ်တို့ယဟန်နေကြောလဲတေရောကြေရောဒုတင်နေကျင့်နေရဆိုတော့မနာဘူးလားဖေဟာတဲ့နော်မဟုတ်ပါဘူးတဲ့ရှင်နာကတိန်ကအခုဒကာဒကမတွေ လွယ်လွယ်လေးနဲ့သောတာပန်တဂရကံဖြစ်သွားတယ်ဆိုတော့အရင်တော့ကအခုလိုကျင့်ခဲ့တဲ့ဒုတိယအကျင့်တွေဟိုတုန်းကကျင့်ခဲ့ပူးပြီးသားပါတဲ့အရင်ဘဝတွေမှာနော်အဲ့ဒါကြောင့်မို့ဒီဘဝမှာရတာပါဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေလည်းဒီဘဝမှာအဲ့လိုဒုတိယအကျင့်မြတ်တွေလည်းငါတို့ကျင့်သုံးနိုင်အောင်ကျင့်ကြည့်မယ်ဆိုတော့စိတ်မျိုးနဲ့ပေါ့နော်အဲ့ဒါမျိုးလေးတွေနဲ့အဲမိမိစိတ်ကို ဆုံးမပြီးတော့အော်အရိယာတွေသူတော်ကောင်းနေဆိုတာလောကီအာယုံကာမဂုဏ်တွေကိုစွန့်လွတ်ပြီးတော့ မတရားဖို့တရားတွေရအောင်ကြင်ကြံသွားတယ်လို့ပဲငါတို့လည်းကြင်ကြံမယ်ဆိုတဲ့တရားစိတ်ကိုမွေးပြီးတော့ယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ပြည့်၌အကျင့်မြတ်များကိုကြင်ကြံကြော့ကုန်ပွားများအားထုတ်နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုပါဖျားကဲပရိ